ပွဲနေ့ကဟောတဲ့တရားဒီနေ့အချိန်ကြီးရလို့နိဗ္ဗာန်လေဝဲဆိုတော့ယောဂီတွေနဲ့စပ်ပြီးသိသိသိတဲ့ဓာတ်တွေကိုကြောကြာကြီးညာနေတဲ့အချိန်ကြီးနဲ့ဆိုတော့တရားများများဟောလို့မရှိဘူးဒါတော့နည်းနည်းပဲဟောရတဲ့နေ့ဒီကနေ့အဲ့ဒီတရားဆက်ပြီးတော့ဟောရအရိယာပုဂ္ဂိုလ်တရားတော်တဲ့အရိယာပုဂ္ဂိုလ်တရားဆိုတော့အရိယာပုဂ္ဂိုလ်ရဲ့အကြောင်းကို အရိယာပုဂ္ဂိုလ်ရဲ့အကြောင်းကိုဟောတဲ့တရားဆိုတော့ဒီတရားကတော့နည်းနည်းတဲ့တရားပါပဲဘုသူဒ္ဒရှိတဲ့ပုဂ္ဂိုလ်တွေနဲ့ပဲနဲ့လျော်တာပဲဘုသူဒ္ဒမရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ဒီထဲနားလည်မဲ့ဥစ္စာတော့များများပါမယ်မဟုတ်ဘူးနည်းပါလိမ့်မယ်နားလည်တာနားနည်းလိမ့်မယ်ဒါပေမဲ့လို့ အရိယာပုဂ္ဂိုလ်တွေနဲ့စပ်ပြီးတော့သိတဲ့သိလိုက်တဲ့တရားဖြစ်တဲ့အတွက်ဘုန်းကြီးကတရားနှစ်ပတ်လည်ပွဲမှာအများမာယာပါရအောင်လို့ဟောရအဲ့ဒါတနေ့ကသုံးစုံလည်းမဟောလို့ခဏဒီရတော့သုံးစုံလည်းဟောရအရိယာပုဂ္ဂိုလ်ဆိုတာမဲ့ပုဂ္ဂိုလ်၄ပါးဖို့ပုဂ္ဂိုလ်၄ပါးအချင်းချင်းအားဖြစ်ပါရှိပါတယ် မဲပုဂ္ဂိုလ်၄ပါးဆိုတာကတော့အရိယာမဲစိတ်ကလေးဖြစ်တဲ့ခဏလေးပဲစိတ်တချိန်ကလေးပါပဲဝိပဿနာရှုနေတဲ့ယောယုတ်တရားနံတရားတွေပေါ်တိုင်းပေါ်တိုင်းတွေလိုက်ပြီးတော့ရှုရတယ်အဲဒီလိုရှုတိုင်းရှုတိုင်းဟာပြင်းမှုပြဲမှုသင်ကြားပေါ်ပြီးတော့ပြည့်ပြီးပြဲသွားလို့မမြဲတဲ့တရားပဲ ဒီလိုရင်လည်းပဲသိတယ်ပြည့်ကြည်ပြည့်ကြည်နဲ့ပြင်းမှုပြမှုကအမြဲနှိမ့်ဆက်နေတဲ့ဆင်းရဲတရားပဲဒီလိုရင်လည်းသိတယ်သဘောတရားမျှပဲဒီလိုရင်လည်းသိတယ်အဲဒါအနိစ္စဒုက္ခအနတ္တအရှင်းအားဖြင့်သိဖို့သုံးမျိုးပဲဝိပဿနာညာဖြစ်လာလို့ရှိရင်အဲ့ဒီသုံးပါးသောအရှင်းညာနဲ့ပဲသိရတယ်အနိစ္စမမြဲဘူးဆိုတဲ့သဘောနဲ့

တွေ့မြင်သွားတယ်နိဗ္ဗာန်ဆိုတာယုံနာသင်္ခါရတွေငြိမ်းတာပါပဲတန်တိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဤတန်တိလက္ခဏာငြိမ်းညွန့်လက္ခဏာရှိ၏နိဗ္ဗာန်ဆိုတာငြိမ်းတာပဲလက္ခဏာဆိုတာသဘောတရားပါပဲယုံနာပရမတ္ထတရားတို့ဤအထေကိုပါပဲလက္ခဏာဆိုတာ မှတ်အပ်တဲ့တရားတဲ့ဒီလိုသဘောပဲလို့မှတ်အပ်တဲ့တရားတန်တိလက္ခဏာဆိုတော့ငြိမ့်တယ်လို့မှတ်အပ်တဲ့တရားပဲယုံနာသင်္ခါရတရားတွေကအကြောင်းအားလျော်စွာမပြတ်ဖြစ်နေတယ်။ကြောင်းအားလျော်စွာပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်အစင်မပြတ်ဘူး။ပြတ်သွားပြီမဲ့လည်းနောက်ထပ်အသစ်တွေကဖြစ်နေတော့အစင်မပြတ်ဘူး။အဲဒီလိုအစင်မပြတ်ဖြစ်ပြနေတဲ့ ယုံနာသင်္ခါရတရားတွေလုံးဝငြိမ့်သွားတဲ့သဘောဟာနိဗ္ဗာန်ပဲမိတော့ကြီးများတဟုံးဟုံးနဲ့တောက်တောက်နေတယ်ဆိုရင်လည်းလို့အများအားတည်နေတာတော့မဟုတ်ပါဘူးလောင်စာအသစ်တွေကိုအသစ်အသစ်တောက်လောင်ပြီးတော့ပြည့်နေတာပဲပထမလောင်တဲ့မိကတကြားနောက်တောက်လောင်နေတဲ့မိကတကြား မိတော့တွေဟာအသေးအသေးတွေဖြစ်ပွားနေအသေးအသေးတွေဖြစ်ပွားနေတယ်ဘယ်လိုမှသိရတော့ဆိုရင်တော်မီများလောင်တဲ့အခါမှမနာသိရတယ်တော်မီလောင်တဲ့အခါကာလကြတော့သီးဝက်တွေအမိုက်တွေလျှောက်ပြီးတော့လောင်သွားတာပထမလောင်တဲ့နေရာကမီးတွေဟာတပြေးသေးနဲ့ကျွေ့ကျွေ့ပြီးလောင်သွားတာအဝေးကြီးလည်းရောက်နိုင်ပါတယ် အဲဆယ်ပေလည်းရောက်နိုင်တယ်ပေတရားလည်းရောက်နိုင်တယ်ပေတထောင်လည်းရောက်နိုင်တယ်ဓမိုင်လည်းရောက်နိုင်တယ်မိုင်မောမြစွာလည်းရောက်နိုင်ပါတယ်အဲဒီလိုရွေ့ပြီးတော့လောင်သွားတဲ့မိဒီယာပထမစပြီးတော့လောင်ခဲ့တဲ့မိတော့တော့မဟုတ်ဘူးဆိုတော့မိတော့ဒီအစ်စ်တွေပဲသေရွက်တစ်ခုကိုလောင်တဲ့မိကနောက်သေရွက်တစ်ခုကိုလောင်တဲ့မိမဟုတ်ဘူးသူကမိအစ်စ်တွေပဲအဲဒီလိုပါပဲ မိတော့ကြီးတောက်နေတယ်ဆိုရင်လည်းလို့အသေးသေးတွေမိစာတွေကိုလောင်းပြီးတော့တောက်နေတာပဲအဲဒီမိတော့တွေငြိမ့်သွားတယ်ဆိုတာဟာလည်းလောင်စာမရှိတဲ့ခါကျတော့လောင်စရာမရှိလို့မိရငြိမ့်ပါအဲဒီဥပမာလိုပါပဲလောင်စာအကြောင်းရှိရင်မိတော့ကလေးတွေဆက်ကဆက်ကလောင်းတောက်နေလောင်စာအကြောင်းမရှိတဲ့ခါကျငြိမ့်သွားအဲလိုပဲယုံနာသင်္ခါရတွေက အကြောင်းကြည့်လို့ရှိရင်ဆက်ကဆက်ကပြင့်နေတယ်အကြောင်းတရားမရှိတဲ့ခါကျချုပ်ငိမ့်သွားတယ်အဲဒီလိုချုပ်ငိမ့်တဲ့သဘောကိုတွေ့သွားတာပါပဲနိဗ္ဗာန်တွေ့တယ်ဆိုတာဒီလိုပဲဖြစ်ပြတဲ့တရားတွေပြီးရင်ပြီးရင်နဲ့ဖြစ်ပြတဲ့တရားတွေလုံးဝစိတ်သုံးတဲ့သဘောကိုတွေ့သွားတယ်တန်တိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဒီတန်တိလက္ခဏာငြိမ်းခြင်းလက္ခဏာရှိတန်တိဆိုတာငြိမ်းခြင်းပဲငြိမ်းအေးခြင်းလို့ဘာသာပြန်ထားကြတယ် အဲ့ဒါနဲ့သူကအမှန်တန်အေးမြတဲ့တရားပဲအမှန်တန်အေးတယ်လို့ဘယ်လိုလဲပဲထင်မှတ်ပြီးတော့နေကြတယ်တကယ်စင်စစ်တော့ကိုအေးဆိုတာကဂုံတင်ပြောတာပါပဲဒီဒီအေးများလေအေးများနင်းအေးများအဲ့ဒီအေးမျိုးမဟုတ်ပါဘူးကိုယ်ထဲမှာတွေ့ရတဲ့အေးမျိုးမဟုတ်ပါဘူးသူကငြိမ်းတာကိုပဲအေးတယ်လို့ပြောတယ် ဘာဖြစ်လို့အေးရုံဆိုဆင်းရဲတွေတဲ့ဆင်းရဲကအပူသဘောရှိတော့ဆင်းရဲတွေငြိမ့်သွားတာကိုအေးတယ်လို့ဆိုပြီးတော့သင်စားပြောထားပါတယ်။တန်တိလက္ခဏာနိဗ္ဗာန်။ယုံနာဖြစ်ပြပြက်လျက်ငြိမ့်ပြီ။ဘုန်းကြီးဆောင်းဖို့ပေးတာနိဗ္ဗာန်ရဲ့နိဗ္ဗာန်ရဲ့လက္ခဏာဘယ်လိုအားလုံးဆိုတာယုံနာဖြစ်ပြပြက်လျက်ငြိမ့်ပြီ။ဖြစ်ပြနေတဲ့ယုံနာတွေအစဉ်ပြတ်ပြီးတော့ငြိမ့်သွားတာပဲ။အဲ့ဒါနိဗ္ဗာန်ပဲ ယုံနံဖြစ်ပြပြက်လျက်ငြိမ့်သည်ဒါတွေတော့ခုလိုဆိုရအောင်လေယုံနံဖြစ်ပြပြက်လျက်ငြိမ့်သည်ရွေလျောသေးခြင်းကင်းရှင်းပေသည်ရွေလျောသေးခြင်းကင်းရှင်းပေသည်ရွေလျောသေး

သူ့ရဲ့ဂုဏ်ရှိတာပဲယေရှုဒီရာသပြည့်စုံတဲ့ဂုဏ်ရှိတယ်ရေလျောသိခြင်းကင်းခြင်းပဲညောအာနိမိတ်တာပစ္စုပ္ပဒါနာပုံသာနာနမိတ်ကင်းသောအနေအားဖြင့်ယောဂီရဲ့ညာထဲမှာထင်ပါတယ်နိဗ္ဗာန်ကိုတွေ့သွားတဲ့အရိယာပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုဘယ်လိုတွေ့သလဲလို့ပြန်စဉ်းစားဆင်ခြင်ရင် ဘုံသာနာရိပ်နိမိတ်မရှိတဲ့နေရာပြင်ထင်ရှားတယ်ဒီပြင်တရားတွေကတော့ဘုံသာနာထေရီအရေးနိမိတ်ကလေးတွေပြောမယ်ဆိုရင်ပြောလို့ဖြစ်ပါတယ်ဘယ်လိုအားလေးပဲလို့ပြောလို့ရအဲနိဗ္ဗာန်တရားကြတော့ပုံသဏ္ဍာရိပ်နိမိတ်ပြောလို့မရဘူးဆိုတာပုံသဏ္ဍာရိပ်နိမိတ်မဖြစ်ဘူးဘာဖြစ်လို့တော့ယုံနာသင်္ခါရတွေငြိမ်းတဲ့သဘောကိုငြိမ်းတဲ့သဘောဆိုတော့ဘယ်ထေရီရကြလို့ရမရဘူးဆိုတာအဲကြောင့် အာနိမိတ်ပိစုပ္ပထာနဲ့နမိတ်ကင်းသောနေရာဖြင့်ပုံသဏ္ဍာအရေးနမိတ်ကင်းသောနေရာဖြင့်ယောဂီပုဂ္ဂိုလ်ညာနဲ့မှတင်တယ်။အဲကြောင့်သံထာနမိတ်ကင်းစိတ်ထင်သည်လို့ဘုန်းကြီးကဆောင်းဖို့လေးပေးတာဆိုစမ်းမှာသံထာနမိတ်ကင်းစိတ်ထင်သည်နိဗ္ဗာန်ရောက်ကသိမြင်သည် အဲ့ဒီနိဗ္ဗာန်ရောက်လို့ရှိရင်အဲ့ဒီအနေနဲ့သိရတယ်။တန်တိလက္ခဏာငြိမ့်တယ်တဲ့ယုံနာသင်္ခါရတွေပြည့်စဲငြိမ့်သွားတာတွေ့ရမယ်။ဒါတော့ရွေလိုခြင်းသိခြင်းပြည့်ခြင်းဆိုတဲ့သဘောကိုမတွေ့ရဘူး။ရွေလိုသိခြင်းပြည့်ခြင်းကင်းတဲ့အနေအားဖြင့်ဒီလိုတွေ့ရတယ်။ဘုံသာနာရိမ့်နမိတ်ကင်းတဲ့အနေအားဖြင့်လည်းတွေ့ရသည်။အဲ့ဒီတော့ ဖြစ်ပြတဲ့ယုံနာနဲ့ရှင်ရှင်နဲ့ဖြစ်ပြတဲ့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုတွေ့သွားတဲ့ပုဂ္ဂိုလ်ဟာအဲပထမဆုံးသောတာပတိမေတဲ့သောတာပတိမေစိတ်ကလေးတစ်ချိန်တည်းပါပဲဘာမှမကြောက်လက်ပြောက်ကြည့်တာတော့မကြောက်ဘူးသူကဂျင်းရဲ့ယုံနာသင်္ခါရဖြုတ်ကနေပြီးပြီးရင်နာတော့ပါပဲဘာမှမကြောက်ဘူးအဲ့ဒါပြီးပြီးတာနဲ့ဖို့စိတ်တွေဖြစ်ဖို့စိတ်တွေဖြစ်ပြီးတော့ပဝင်ကြသွား အပြန်ပြီးတော့ဆင်ញင်တယ်ကိုဖြစ်ပုံလေးပြန်ဆင်ញင်တယ်ဒီလိုခဏဖြစ်တယ်အဲဒါအဲဒါမဲမဲပုဂ္ဂိုလ်ဆိုတာကစိတ်ကလေးတစ်ချိန်တည်းပဲရှိတယ်သောတာပတိမသိဖြစ်တိုင်းနိဗ္ဗာန်အာရုံပြုတယ်လို့ပဲချက်သေးပဲအရာမိမဲဆိုတာလည်းပဲတစ်ချက်သေးပဲနာမိမဲဆိုတာလည်းဒီလိုတစ်ချက်သေးပဲအရာတမဲဆိုတာလည်းဒီလိုတစ်ချက်သေးပဲစိတ်ကလေးတစ်ချိန်တည်းဖြစ်တော့ဒါကတော့သူကတော့သူခွဲစရာမလိုဘူးလို့တော့ သောတာပတိမဲ့ပြီးတော့သောတာပတိဖိုးဆိုတာဖြစ်အဲ့ဒီဖိုးကလည်းပဲသောတာပတိမဲ့နဲ့သဘောအတူတူပါပဲသရာဂာမိဖိုးဆိုတာလည်းသရာမိမဲ့နဲ့သဘောအတူတူအနာမိမဲ့ဖိုးဆိုတာလည်းနာမိမဲ့နဲ့သဘောအတူတူပဲအရဟတဖိုးဆိုတာလည်းပဲအရဟတမဲ့နဲ့သဘောအတူတူပါပဲဒါပေမဲ့လို့ပထမတစ်စိမ်ဖြစ်တာကအကြောင်းတရားနောက်ဆက်ပြီးတော့ဖြစ်တာတွေအကျိုးတရားဆိုပြီးဖိုးဆိုပြီးတော့အဲ့ဒီလိုဟောထားပါတယ်အဲ့ဒီဖိုးစေဖြစ်တဲ့အချိန်ကစပြီးတော့ ဖလထံပုဂ္ဂိုလ်ဖလထံပုဂ္ဂိုလ်လို့ခေါ်တယ်ဖလခို၌တည်ရယ်ဖလထခို၌တည်တဲ့ပုဂ္ဂိုလ်အဲဒီဖလထံပုဂ္ဂိုလ်တွေကိုသောတာပန်သဂရာကံအနာကံယဟနာလို့ဒီလို၄မျိုးရှိပါတယ်ကျင့်ကြပါခြင်းအဲဒီ၄မျိုးကိုခုသယုတ်ခွဲတယ်သောတာပန်ကဘယ်လောက်ရတယ်သဂရာကံဘယ်လောက်ရတယ်အနာကံကဘယ်လောက်ရတယ်ယဟနာဘယ်လောက်ရတယ်ဒီပြုတ်ခွဲတယ်ဒီတရားဒီအရိယပုဂ္ဂိုလ်တရားက ဟောတာပန်ဆိုတာဘာတော့ဆိုဟောတာပန်ဆိုတာသောတာအာပါဏနှစ်ပုဒ်ရှိပါတယ်သောတာကရေရင်ရိုးရိုးဆိုလို့ရှိရင်လောကဝဟာရရေရင်ကိုသောတာလို့ခေါ်တယ်ဒီကြောင့်ပါပဲဒီမှာတော့တရားရည်စီကြောင့်တရားရည်ရင်အာပါဏကရောက်တယ်သောတာနဲ့အာပါဏနှစ်ခုဆက်လိုက်တော့တရားရည်ရင်ကိုရောက်တဲ့ပုဂ္ဂိုလ်တရားရည်ရင်ကိုပထမဆုံးစရောက်တာ အရိယာမေတရားရည်ရင်ကိုပထမဆုံးစပြီးတော့ရောက်အရိယာမေတရားရည်ရင်ဘာတွေတုံးဆိုလို့ရှိရင်ဒီနေ့ကလည်းပြောခဲ့ပါတယ်ခုတော့တူတူပြောအောင်မဲခင်7ပါးတရားတွေပါပဲဘုရားကပြောခဲ့တဲ့တန်တိလက္ခဏာနိဗ္ဗာန်ဆိုတဲ့ယုံနာသင်္ခါရဖြစ်ဖြစ်တဲ့တရားတွေငြိမ့်သွားတဲ့နိဗ္ဗာန်ကို အာယုံပြုနိဗ္ဗာန်စီကိုရောက်ပြီးတော့ဖြစ်တဲ့မဲခင်7ပါးတရားတွေနိဗ္ဗာန်ကိုသိမြင်သွားတဲ့ သမာဓိဋ္ဌိကြီးမှုရှိတဲ့မဂ္ဂင်7ပါးတရားတွေပါပဲသမာဓိဋ္ဌိမှန်စွာမြင်တယ်ဆိုတာအဲဒီယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုမြင်သွားတာကိုပြောပါတယ်ဖြစ်ပြတဲ့ယုံနာနဲ့ရှင်ရှင်နဲ့ဖြစ်ပြတဲ့ယုံနာလုံးဝငြိမ်းတဲ့နိဗ္ဗာန်ကိုမြင်သွားတယ်အဲဒီမြင်တဲ့ခိုက်တာမှာပူးတွဲပြီးတော့သမာသင်္ကပ္ပသမာဝါစာသမာကမ္မနာသမာဇိဝသမာဝါယမသမာတိသမာသမာဓိဆိုတဲ့မဂ္ဂင်တရားတွေခုနှစ်ပါးလုံး အဲသူတဲ့တွဲပဲရှင်ပဲ9ပါးပေါင်းလို့ရှိရင်တော့10ပါးပါအကုန်လုံးပါဝင်ပါတယ်အဲဒီမဲခင်10ပါးတရားဟာတရားရည်ရင်ပဲနေတဲ့ကြောင်းနဲ့ရည်စည်းကြောင်းတွေသိနေတာကိုလူတိုင်းလူတိုင်းတွေ့ဘူးကြအဲဒီရည်စည်းကြောင်းနဲ့ရောက်သွားတဲ့အမိုက်တို့သေသားတို့တုံးတုံးတို့အဲဒီလိုဥစ္စာတွေဟာ ရည်စည်းကြောင်းထဲမှာပါသွားတာပဲအဲဒီရည်စည်းကြောင်းထဲမရောက်သေးတဲ့အမိုက်တွေသစ်သားတွေတုံးတွေကတော့အဲကာဏဗေဒမှာဝဲလှည့်ရင်လည်းနေတာတဲ့သုံးဖို့ကမ်းရင်လည်းတင်းနေတာတဲ့ရည်စည်းကြောင်းထဲတဲတဲမမရောက်သွားပြီဆိုရင်လည်းအဲဒီရည်စည်းကြောင်းထဲကတခါတည်းမျောပြီးတော့ပါသွားတယ်။ချောင်းလေးတွေကနေပြီးချောင်းကြီးတဲ့ရောက်ချောင်းကြီးတဲ့ကနေပြီးတော့မြစ်ထဲရောက်မြေထဲကနေပြီးတော့မြေကြီးတဲ့မြေကလေးကနေမြေကြီးတဲ့ရောက်မြေကြီးတဲ့ကနေပြီးတော့တဖြည်းဖြည်းနဲ့ ပင်လယ်သမုဒ္ဒရာထဲဝင်ပြီးတော့သွားတယ်အဲ့ဒါလိုပဲမဂ္ဂင်7ပါးတရားရည်ရင်ရောက်သွားလို့ရှိရင်တဖြည်းဖြည်းနဲ့အနုပါရိသေတနိဗ္ဗာန်ကိုရောက်သွားမယ်တဲ့နိဗ္ဗာန်ဝင်ရောက်သွားမယ်မဂ္ဂင်7ပါးတရားရည်ရင်မရောက်သေးတဲ့ပုဂ္ဂိုလ်တွေကတော့ဘဝတန်ရာထဲမှာလဲနေတာပေါ့လေကုနာဝဲလဲနေတယ်လို့ကန်းတင်နေတယ်လို့ပဲသူကတော့နိဗ္ဗာန်မသွားနိဗ္ဗာန်မသွားသေးဘူးအဲ့ဒါကြောင့် မဂ္ဂင်7ပါးတရားရင်ရင်ရောက်တဲ့ပုဂ္ဂိုလ်ကိုသောတာပန်ခေါ်တယ်တဲ့ပထမဆုံးစရောက်တဲ့ပုဂ္ဂိုလ်သောတာပန်နောက်ပုဂ္ဂိုလ်တွေလည်းပဲသောတာပန်မှာပဲတရားရင်ရောက်နေတာပါပဲသရဂံအနာဂံညာနာလည်းရောက်နေတာဒါပဲမဲ့လို့နောက်ပုဂ္ဂိုလ်တွေတော့နောက်အမိတွေနဲ့ရှိနေလို့ပထမဆုံးပုဂ္ဂိုလ်ကသောတာပန်လို့ခေါ်ရတယ် ကဲဇေယမဂ္ဂင်7ပါးတရားရည်ရင်တို့ရောက်တော်သူကိုသောတာပန်ဟုခေါ်သည်မဂ္ဂင်7ပါးတရားရည်ရင်တို့ရောက်တော်သူကိုသောတာပန်ဟုခေါ်သည်တော့ပါပြီစာရတဲ့ဘုရားယူလာကြတာမမြင်ဘူးကဒီစာရကတနည်းဝေနေတယ်ခုမြ

ဝိပဿနာမဲ့ခင်ရောက်တဲ့ပုဂ္ဂိုလ်တော့သောတာပန်မခေါ်ရဘူးလားလို့မေးစရာရှိပါတယ်။ဒါလည်းပဲအထာကထာများကဖွင့်ပြထားပါတယ်သုလသောတာပန်နဲ့အကြောင်းကျိုးသိစီကစပြီးတော့သုလသောတာပန်ဖြစ်တယ်တဲ့ဒီကတည်းကစပြီးတရားရည်ရောက်လာပြီ။ဟုတ်တယ်အဲဒီကစပြီးတော့ပဲသူကဒီတရားရည်နဲ့ရောက်လာလို့ချင်းရှေ့တိုးတက်သွားတာအထူးအားဖြင့်တော့ ဥရိယဘယညာစီရောက်မှပို့ပြီးတော့မရင်ရင်ရောက်တာနဲ့တူတယ်အရှင်ရတာမတိုင်းမတိုင်းဖြစ်ပြကလေးတွေသိနေတဲ့ဥရိယဘယညာရောက်လာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကရှေ့ကတိုးတော့လာပဲနောက်ပြာမဆုတ်တော့ဘူးများသောအားဖြင့်ဆိုရင်အဲ့ဒီဥရိယဘယညာရောက်ပြီးရင်ရှေ့ကိုဆက်အားထုတ်ပရိယမညာပုံညာရောက်တဲ့ပုဂ္ဂိုလ်ပဲများပါတယ်ဒါကြောင့်အဲ့ဒီကစပြီးတော့ အရိယာမဲ့ရည်ရင်ကောင်းကောင်းကြီးရောက်တယ်လို့ဆိုရမှာပဲအထာကထာပြတဲ့အတိုင်းဆိုရင်တော့အကြောင်းကျိုးအသီးတွေကစပြီးတော့ကွေးတယ်ကွေးတယ်မှအစတုန်းကကွေးတာလောက်ပြီးကွေးကျင်တာမသိသေးဘူးကွေးကျင်တဲ့အကြောင်းလည်းမသိသေးဘူးနောက်ညာရင်လာတဲ့ခါကျတော့ကွေးတယ်မှတဲ့ခါမှာရှင်းဥစွာမကွေးခင်ကလေးကကွေးကျင်တဲ့စိတ်ကလေးကထင်ရှားလာလို့ကွေးကျင်တဲ့ကစမှန်ရတယ်ကွေးကျင်တယ်ကွေးကျင်တယ်မှပြီးမှကွေးတယ်လို့မှဒါတော့ကွေးကျင်တဲ့စိတ်ကြောင့်ကွေးရုပ်ဖြစ်တာပဲ ကိုယ်ရောဘယ်သူမှမလုပ်ဘူးအဲဆန့်အောင်ထိုင်အောင်ထသွားအောင်လာအောင်ဘယ်သူမှမလုပ်ဘူးအကြောင်းစိတ်ကလေးကြောင့်အကျိုးယူတရားတွေဖြစ်နေတာပဲလို့ရှင်းမှရင်သဘောကျပြီးတော့သိလာတယ်အာယုံကြောင်းတရားလေးတွေရှိလို့နှလုံးသွင်းတဲ့စိတ်ရှုမှတ်တဲ့စိတ်ကလေးတွေဖြစ်နေတာတွေ့ရတယ်အာယုံကြောင်းကြောင့်နန္တရားစိတ်တရားလေးတွေဖြစ်နေတာပဲဆိုတာသိရတယ်အဲဒီလိုသိတဲ့အချိန်ကစပြီးတော့ ဒါသုလသောတာပန်ဆိုပြီးအထာဂတာမှာပြထားပါတယ်အဲ့ဒါလည်းရည်ရင် ရောက်လာတာပဲသို့တော်လည်းဝိပဿနာရည်ရင်ကတော့သိမသေးကြဘူးပေါ့လေသူကတော့သူကသင်္ဃာရုပ္ပခာညာရောက်နေစီတအောင်အရိယာမညာမရောက်သေးရင်အဲဒီကတရားထွက်နားနေရင်သူအရိယာမညာရောက်ခြင်းမှလည်းရောက်မယ်မရောက်ဖဲလည်းနေနိုင်တယ်ဘွာပေါင်းများစွာလည်းကြာပြီးမှရောက်ခြင်းလည်းရောက်နိုင်တယ်အဲဒီသူကသိမသေးကြဘူး အရိယာမဲ့အရိယာမဲ့ခင်လို့ခေါ်တဲ့မဲ့ခင်7ပါးတရားရောက်သွားလို့ရှိရင်တော့ဒါကတော့သိကြသွားတယ်လို့သောတာပတိမဲ့ရောက်ရင်ကိုအများဆုံးခုနဘဝပဲခုနဘဝအတွင်းမှာရဟနာဖြစ်ပြီးတော့နိဗ္ဗာန်ရောက်မယ်နိဗ္ဗာန်တည်ဟူသော သမုဒ္ဒရာတဲ့ဝင်သွားတော့မှရောက်တော့မယ်တဲ့ဒါသိကြတယ်အဲဒီသိကြတဲ့ဥစ္စာကိုဒီမှာသောတာပန်လို့ခေါ်ပါတယ်

ဣန္ဒြေအလားစားပုဂ္ဂိုလ်ဆိုရင်ကောလံကောလဆိုပြီးတော့သုံးမျိုးခွဲပြီးတော့ပြထားပါတယ်အဲဒီသုံးမျိုးကိုဒီမှာကခကဒီမှာမှတ်ပြီးတော့ထားတယ်ပြီးတော့ဒီဆိုရရဲ့ကျုပ်ဆိုကြတဲ့ညာဒီနေ့ကလည်းပြောပြီးသားပဲအထက်မဲ့ဖို့အတွက်ဝိပဿနာထက်လင်ဧကာဘိစီသောတာပန်ဖြစ်သည် ကျမ်းမဲ့ဖို့အတွက်ဝိပဿနာထက်လင်ဧကဗီစီသောတာပန်ဖြစ်သည်အထက်မဲ့ဖို့အတွက်ဝိပဿနာထက်လင်ဧကဗီစီသောတာပန်ဖြစ်သည်သောတာပန်ဟာအထက်မဲ့ဖို့အတွက်ဝိပဿနာရှုတဲ့အခါဝိပဿနာထက်သန်လို့ရှိရင် ဧကဘီဇိသောတာပန်ဖြစ်တယ်တဲ့ဧကဘီဇိဆိုတာဧကကတခုပဲဘီဇကမျိုးစေ့တခုသောဘဝမျိုးစေ့ရှိတယ်တဘဝဖြစ်ဖို့ရှိတယ်ဒီလိုဆိုလိုပါတယ်ဧကဘီဇိတခုသောခန္ဓာတခုသောဘဝခန္ဓာမျိုးစေ့ရှိတယ်တဘဝဖြစ်ဖို့ရာရှိနေတယ်အဲ့ဒါကိုနောက်က ဧကာဘီစီကိုဒီအဓိပ္ပာယ်နောက်ကပြန်ထားတယ်ဆောင်းမှုဆိုရင်လည်းဒါအဓိပ္ပာယ်ဒီပဲသုံးလင်းမှလည်းတော့ကိုသုံးနေတာဒီလားအထေမဲ့ဖို့တဝိပဒနာထက်လင်ဧကာဘီစီသောတာပန်ဖြစ်သည်ဧကာဘီစီအတွက်အဓိပ္ပာယ်လေးပေါ်တယ်တဘဝသာဖြစ်ရန်ရှိတော်သည်ဟောဒါလေးဆိုအထေမဲ့ဖို့အတွက်ဝိပဒနာထက်လင်ဧကာဘီစီသောတာပန်ဖြစ်သည် တဘဝသာဖြစ်ရန်ရှိတော့သည်ထိုဘဝမှာပင်ယန္နာဖြစ်၍သင်္ခါသိငြိမ့်မည်တဘဝသာဖြစ်ရန်ရှိတော့သည်ထိုဘဝမှာပင်သင်္ခါသိငြိမ့်၍ထိုဘဝမှာပင်ယန္နာဖြစ်၍ င်ရခါသိငြိမ့်မည်တဘဝသာဖြစ်ရန်ရှိတော့သည်သူဘဝမှာပင်ယဟန္တာဖြစ်၍သင်ရခါသိငြိမ့်မည်ဧကဘီစီဆိုတာအဲ့ဒီဒိဗ္ဗေပဲဧကဘီစီတဘဝဖြစ်ဖို့ရှိတယ်အဲ့ဒီတဘဝမှာပဲ ဝိပဿနာဉာဏ်စဉ်တိုင်းတက်ပြီးတော့သောတာပန်ဖြစ်ကသဒ္ဒါကံနေရမနေဘူးအနာကံနေရမနေဘူးယ ahanan ဖြစ်ရမယ်ဒီမှာဒီဘုရားမှာယ ahanan ဖြစ်အဲယ ahanan ဖြစ်ကိလေသာကင်းသွားတော့ပရိနိဗ္ဗာန်စုရိမနောက်ယုံနာခန္ဓာခါသိနေဆင်းရဲခါသိနေငြိမ့်နေအရဟတမေအရဟတဖို့ရောက်သည့်အချိန်ခါကာလကစပြီးကိလေသာငြိမ့်နေခန္ဓာတွေကကြားနေတယ်ပါဥပါရိသနိဗ္ဗာန်ခေါ်တယ်ပါဥပါရိသေသာတယ် ဥပါဒိဆိုတာဆွဲလာအပ်တဲ့ခန္ဓာတွေဥပါဒိငါပဲငါဥစ္စာပဲလို့ဆွဲလာအပ်တဲ့ခန္ဓာတွေဥပါဒိခေါ်တယ်ဥပါဒိအဲကိုယ်ကိုယ်တဏ္ဍာမှာရှိတဲ့ရုပ်တွေငါပဲလို့ဒီလိုပဲဆွဲလာနေကြတယ်ငါလည်းပဲငါခြေပဲငါကိုယ်ပဲအဲစသည်ဖြင့်ဒီလိုဆွဲလာနေကြတယ်ငါမျက်နာပဲငါသပင်ပဲငါမျက်ခုံးမွေးပဲ ငါသွားပဲစသည်ဖြင့်ကိုယ်တည်းရှိတဲ့ဥစ္စာတွေအကုန်လုံးငါဥစ္စာအနေနဲ့နေပြီးတော့ဆွဲလာစိတ်တွေလည်းပဲဆွဲလာတာပဲစိတ်နာတရားတွေလည်းငါစိတ်ငါအသိဉာဏ်ငါတတိငါတတိကောင်းတယ်အမှတ်ကောင်းတယ်စိတ်စေတနာကောင်းတယ်သဘောကောင်းတယ်စသည်ဖြင့်နန္တရားတွေလည်းဆွဲလာတာပဲအဲဒီလိုငါငါဥစ္စာနေရာချင်းဆွဲလာနိုင်တဲ့တရားတွေဥပါဒီလို့ခေါ်တဲ့ ရဟနာဖြစ်တဲ့အခါမှာအဲ့ဒီဥပါရိခေါ်တဲ့ခန္ဓာ၅ပါးတရားတွေတော့ရှိနေတာပဲပဥပါရိပဥပါရိသေတာသေတာကကျွင်းတာကိလေသာတို့မှကျွင်းတယ်ကိလေသာတော့မရှိတော့ဘူးရာဇမရောက်တဲ့ချိန်ကစပြီးလောဘဒေါသမောဟကိလေသာတွေဟာအကုန်လုံးမရှိတော့ဘူးငြိမ့်သွားပြီမဖြစ်နိုင်တော့ ဘယ်လိုကောင်းတဲ့အာယုံလာလို့လဲလောဘမဖြစ်ဘူးဘယ်လိုမကောင်းတဲ့အာယုံလာလို့လဲဒေါသမဖြစ်ဘူးဘယ်လိုအာယုံမျိုးလာလာမောဟဆိုတာမဖြစ်ဘူးအဲနေသဒုက္ခအတ္တနေရာဖြင့်အလွဲသိတဲ့မောဟမဖြစ်ဘူးသူကအကုန်လုံးလောဘဒေါသမောဟကိလေသာတွေငြိမ့်ဒါပေမဲ့လို့ကြားနေတာကတော့ခန္ဓာ၅ပါးကတော့ရှိနေတာပဲညာနာမှာလေခန္ဓာကတော့ရှိနေတယ်ပရိသေတွေကတွေကရလာတဲ့ ယုံနာခန္ဓာတွေကတော့အဆက်မပြတ်သွားဆက်ကဆက်ကဖြစ်နေတော့ကြည်နေသေးတာပဲအဲ့ဒါဥပါရိတွေကြားနေတာတဲ့ပဥပါရိတဲ့ပကအကွာကြည်ပြီးတော့အဓိပ္ပာယ်ရှိပါတယ်ဥပါရိပေတကကျွန်းသောခန္ဓာ၅ပါးပေါ့လေဆွဲလာနေတဲ့ခန္ဓာ၅ပါးအဲကျွန်းသောဆွဲလာနေတဲ့ခန္ဓာ၅ပါးနဲ့တကွဖြစ်နေပြီတကွရှိနေတယ်အဲဒီနိဗ္ဗာန်ဓာတုကနိဗ္ဗာန်ဓာတ်အဲဒီနိဗ္ဗာန်ရောက်နေတာတဲ့အရဟတမယောဂီကစပြီးတော့ညာနာပုဂ္ဂိုလ်မှာ နိဗ္ဗာန်တော့ရောက်နေတာပဲကိလေသာတော့ငြိမ့်နေတာပဲကိလေသာငြိမ့်လို့ဘဝသေးဖြစ်မဲ့ခန္ဓာတွေလည်းငြိမ့်ပါပြီတဲ့ဖြစ်ဖို့ရတော့မရှိတော့ဘူးဒါပေမဲ့လည်းယခုလက်ရှိဘဝကယုံနာခန္ဓာတွေကတော့ကြားနေသေးတယ်အဲ့ဒါကိုသာဥပါရိသနိဗ္ဗာန်ဒါခေါ်တဲ့ဉာဏ်နာတာမဟုတ်ဘူးသောတာပန်လည်းထိုက်ပြရလျော်စွာသူလည်းနိဗ္ဗာန်တ သာဥပါရိသနိဗ္ဗာန်ဒီစိတ်တစ်ပိုင်းလို့ဆိုရမှာပေါ့လေလေးပုံတစ်ပုံလို့ခေါ်ရမှာပါသူကတော့အပြည့်စုံမဟုတ်ဘူးအဲသူ့လည်းပဲကိလေသာငြိမ်းတာညတော့ငြိမ်းသွားတယ်ငြိမ်းတာညတော့ငြိမ်းသွားတယ်နော်ခန္ဓာတွေကခန္ဓာတွေကတော့သူကခန္ဓာတွေကလည်းပဲသူကခုနှစ်ဘဝအထိအောင်တော့သူကဖြစ်အောင်မယ်အဲခုနှစ်ဘဝတဲ့ပိုလွန်ပြီးတော့ဖြစ်မယ်ဟာဒီတော့ငြိမ်းပါတယ် အဲဒီလိုငြိမ့်သွားတာကိုကြည်ပြီးတော့ဒစေတစ်ပိုင်းငြိမ့်တယ်လို့သူသွားမှာမို့သူကသာဟုသာဟုပါဇနိဗ္ဗာန်ဒစေတစ်ပိုင်းတော့သွားလိမ့်မယ်ညာနာမှာတော့ပြင်အကုန်လုံးအပြည့်စုံပါသာဟုပါရိဒနိဗ္ဗာန်အနုပါရိဒတနိဗ္ဗာန်ဆိုတာကတော့ဥပါရိသေတဆွဲလာနေတဲ့ခန္ဓာ၅ပါးအကျွင်းမရှိဘူးတဲ့ဒီမှာပရိနိဗ္ဗာန်သုရိကနောက်ကာလမှာသုရိစိတ်ချုပ်သွားပြီးတဲ့ကြိုင်နဲ့ ဘဝရဲ့ယုံနာခန္ဓာလည်းဒီမှာလည်းမဖြစ်ဟိုမှာလည်းမဖြစ်ဘယ်မှာမှမဖြစ်တော့ဘူးတခါတည်းငြိမ်းပါကိလေသာတွေကတော့စောစောကတည်းငြိမ်းပြီးသားဖြစ်အဲ့ဒါကြောင့်အနုပါရိသေတာနိဗ္ဗာန်နဲ့ဆွဲလာနိုင်စေရာခန္ဓာ၅ပါးအကျွမ်းမရှိတဲ့ငြိမ်းချင်းဖြင့်ငြိမ်းသွားတာတဲ့အနုပါရိသနိဗ္ဗာန်အဲ့ဒီအနုပါရိသနိဗ္ဗာန်ကိုမျက်မှောက်ပြုအဲဆက်ရောက်ပြီးတော့သွားရမှာဒါကိုဆိုလိုတဲ့ဉာဏ်နာဖြစ်ပြီးသို့ဘဝမှာပင် တဘဝသာတိယံရှိတော်သည်ထိုဘဝမှာပဲအဲ့ဒီတဘဝအတွင်းမှာပဲသောတာပန်ကဝိပဿနာရှိတော်သရာမိမဲ့ကိုရောက်အဲ့ဒီကဝိပဿနာရှိပြီးနာယိမဲ့ကိုရောက်အဲ့ဒီကဝိပဿနာရှိပြီးအရဟတမဲ့ကိုရောက်တဘဝတည်းဖြစ်ရမှာသကရာကနေရမနေဘူးနာကနေရမနေဘူးယဟနာတခါတည်းဖြစ်ရမယ်အဲ့ဒီလိုယဟနာဖြစ်ပြီးတော့နောက်ဆုံးသုရိပြိနိဗ္ဗာန်သုရိတဲ့ဆုံးရောဆင်းရဲကတဲ့ငြိမ့်သွားအနုပါရိသနိဗ္ဗာန်ရောက်သွားတယ် ဒါကြောင့်ဆိုင်တယ်တစ်ပေါက်ဆိုကြအောင်အထက်မဲ့အထက်မဲ့ဖို့အတွက်ဝိပဿနာထက်လင်ဧကာပိစီ သောတာပန်ဖြစ်သည်တဘဝသာဖြစ်ရန်ရှိတော်သည်တဘဝမှာပင်ဉာဏ်နာဖြစ်၍သိရခသိငြိမ့်မည်အဲတော့ဧကပိစီသောတာပန်အကြောင်းနားလည်လောက်ပါရဲ့ ငါတော့နားလေယုံပဲငါဘသူဖြစ်ဧကပိစီပဲငါဖြစ်ဧကပိစီပဲစသည်ဖြင့်ဒီလိုတော့သုံးဖြတ်လို့မဖြစ်ပါဘူးသာဘုရားဟောထားတာပဲအထက်မဲ့ဖို့တဲ့ဝိပဿနာထည့်လို့ရှိရင်အဲ့ဒီနီးတိုင်သွားမှာပဲသောတာပန်ကသောတာပန်ဖြစ်ပြီးတချို့လည်းပဲဝိပဿနာသိမရှိနိုင်မနေတာလည်းရှိတယ်ရှုကြလည်းမထက်တဲ့ပုဂ္ဂိုလ်ကလည်းရှိသေးတာကိုအခုကတော့ဝိပဿနာထက်တဲ့ပုဂ္ဂိုလ်ရှုလဲရှုတယ်ထက်လဲထက်တဲ့ပုဂ္ဂိုလ်ဒီလိုဆိုလိုပါသစိတ် ဥပရိတိဏမေဃာနာဝိပဒနာဗလဝတိဟောတိဧကဗီစီဟောတိသက္ကထာကဆိုဥပရိတိဏမေဃာနံအထက်မဲ့သုံးပါတော့ဤဝိပဒနာဝိပဒနာသည်ဗလဝတိအာကြီးသည်ထက်တန်သည်သစေဟောတိကဲ့ရဲ့ပညာအားဧကဗီစီဧကဗီစီသောတာပန်သည်ဟောတိဖြစ်၏ဒါကသာကထာကဆိုတာ အဲဒီထေရသာဆိုကတော့ပါဠိတွေကိုပါဠိတွေတော့နားလည်မှာမဟုတ်ဟောခုဗမာလိုဆိုတော့ဒါလေးကြကြရင်လည်းကြက်ထားပေါ့ကြက်မထားလည်းပဲဒီစာရုပ်ကလေးသိမ့်ထားပါလားသိရင်လို့ချင်းသိမ့်မထားတော့မှမှတ်တော့မှမိနေမှာပါပဲအဲမဖို့တော့ဝိပဿနာထက်လင်းအဲဒါလို့ချင်းဧကပိစီသောတာပန်မဲတယ်ဒီပုဂ္ဂိုလ်ဟာတဘောကသာရှင်ရရှိတယ်တဘောကပဲနောက်တခါဒီဟာဒီဘောကဒီနောက်တဘောကပဲဖြစ်တော့မယ်အဲလူဘောမှာဖြစ်နတ်ဘောမှာဖြစ်တဘောဖြစ်မယ် အဲ့ဒီဘဝမှာပဲရတမေရတဘူရောက်ယဟန္တာဖြစ်ပြီးတော့အဲ့ဒီယဟန္တာဖြစ်တဲ့ကပရိနိဗ္ဗာန်သုတိရောက်ရင်ဆက်ကတင်ကြတယ်ငြိမ်းသွားမယ်အနုပါရိသနိဗ္ဗာန်တိုင်းဝင်ဝင်ဝင်စားသွားမယ်လို့ဆိုပါတယ်ဒရောမန္တတရာယဒရောထုဧကာမိစီသောတာပန်ဝိပါဒနာအောက်မန္တတရာယနှုံသောဝိပါဒနာဖြင့်ကောလံကောလောကောလံ ကိုလံကိုလောကောလံကိုလသောတာပန်ဟောတိဖြစ်၏ဧကဝိသိသောတာပန်ဝိပဿနာလောက်မထက်ဘူးသူ့အောင်နည်းနည်းညံ့တယ်ဆိုရင်ကောလံကောလဖြစ်မယ်တရောမန္တရာယသတ္တခတုပရမောရောထောကောလံကောလသောတာပန်ရဲ့ဝိပဿနာအောက်မန္တရာယအနုံသောဝိပဿနာဖြင့်

ပတ္တခတုပရမသောတာပန်ဖြစ်သည်အထမဲ့ဘုအတွက်ဝိပဿနာနှုတ်လင်ပတ္တခတုပရမသောတာပန်ဖြစ်သည်အထမဲ့ဘုအတွက်ဝိပဿနာနှုတ်လင်ပတ္တခတုပရမသောတာပန်ဖြစ်သည် ထဲမဖို့အတွက်ဝိပဿနာထည့်လို့ရှိရင်ဧကဝီစီနှုံနေရင်ဆိုတာနှုံဆုံးကိုပြောတယ်အောက်အောက်တန်းကြဆုံးအာအနည်းဆုံးပေါ့အဲဒီလိုစဉ်တတ္တခတုပရမသောတာပန်ဖြစ်တယ်တတ္တခတုပရမဆိုတာဘာလို့တတ္တခတုံကခုနှစ်ကြိမ်ပဲတတ္တခတုံခုနှစ်ကြိမ်ပရမကအတိုင်းရှိခုနှစ်ကြိမ်ဘဝဘဝခုနှစ်ကြိမ်အတိုင်းရှိရှိတယ်သောတာပန်ခုနှစ်ဘဝဖြစ်နိုင်တဲ့သောတာပန်လို့ဆိုပါတယ် ။ဒါကြောင့်ဒီမှာခုနဘုရားသာဖြစ်ရန်ရှိတော်သည်ဟုတ်လားဆိုရမယ်။တမဲဖို့အတွက်ဝိပဿနာနှုတ်လင်မတ္တခတုပရမသောတာပန်ဖြစ်သည်ခုနဘုရားသာဖြစ်ရန်ရှိတော်သည်ခုနဘုရားသာဖြစ်ရန်ရှိတော်သည်ပတ္တမဘဝမှာယဟနာဖြစ်၍

ယန္တာဖြစ်မယ်ခုနဧကပိစီကတော့ဒုတိယဘဝတဘဝတည်းပဲအဲ့ဒီမှာယန္တာဖြစ်အတ္တကတုပရမကတော့ခုနှစ်ခုမြောက်ဘဝကြမှာယန္တာဖြစ်မယ်ရားထဲမှာဝိပဿနာတရားထုတ်တဲ့ခါလဲရှိတော့ရှိမှာပဲရှိပေမဲ့လို့ရင်းယုံတာရင်းနေတာပဲဒီပုဂ္ဂိုလ်ကသူကနှုတ်နေတာလို့မထက်ပါဘူးဒါကြောင့်ဗရာဟိမဖို့တို့အနာဟိမဖို့တို့မရောက်ဘူးသောတာပန်ပဲ ဒုတိယဘဝလည်းသောတာပန်တတိယဘဝလည်းသောတာပန်သရုတ်ဘဝလည်းသောတာပန်ပိသမဘဝလည်းသောတာပန်သတ္တ၆ခုမြောက်ဘဝလည်းသောတာပန်မယ်သောတာပန်ဖြစ်ကမတက်ဘူးသူကနောက်ဆုံးဘဝကြမှာရဟတမေအရဟတဖို့ရောက်သွားတယ်အစဉ်တန်းရောက်တာပါပဲသရဂါမိမဲ့ကိုနာယိမဲ့ကိုရဟတမေကိုစဉ်တိုင်းတက်သွားတယ်ဒီသင်ချင်းတက်တာမဟုတ်ဘူးသင်ချင်းတက်တဲ့သောတာပန်ကိုဘုံစဉ်စံသောတာပန်ဆိုပြီးသမာဓိကနေပြီးအမြီးပေးတာတယ် သူကတစ်မျိုးပဲဒီသုံးမျိုးတည်းမပါဘူးသူကအလို့ပဲအဲဒါလေးလည်းတော့ကျွန်မပြောရအောင်အဲဒါခုနဘဝမြောက်ကြမှာအနာဂါယဟန်ဗရာဂါအနာဂါယဟနာတဘဝတည်းနဲ့တခါတည်းအထက်မဲ့ကိုသုံးခုထားတယ်အစဉ်တိုင်းတက်ပြီးယဟနာဖြစ်အဲယဟနာဖြစ်ပြိနိဗ္ဗာန်စာနီးတဲ့လားတတ္တခတုပရမသောတာပန်ခေါ်တယ်အဲဒီခုနဘဝကတော့ဘယ်လိုခုနဘဝတွေတော့ဆိုလို့ချင်း လူနဲ့နတ်နဲ့ဘဝအရောပဲတဲ့လူဘဝကနေနတ်ဘဝဖြစ်လိုက်နတ်ဘဝကနေလူဘဝဖြစ်လိုက်လူဘဝကနေနတ်ဘဝဖြစ်လိုက်အဲဒီလိုအရောပဲတဲ့အဲ့ဒါဒီမှာတဘဝဖြစ်လိုက်ဟိုမှာတဘဝဖြစ်လိုက်ဘဝနေပြီးဒီတဘဝဖြစ်လိုက်ဒီလိုဆိုတော့ဓမင်းတကားကိုအစီအစဉ်နဲ့လောက်ကမလို့ဖြစ်နေတယ်ဥစ္စာကဒီတိုင်းတိတိကျကျဖြစ်ဖို့တော့တော်တော်ခရင်တာနောင်သားကြမှာအနာဂံပုဂ္ဂိုလ်ရဲ့

သောတာပန်အဲအာဝိယဘုံကအနာဂါဖြစ်နေအာဝိယဘုံရောက်သွားအဲဒီမှာကဘာတထောင်ရှိတယ်ကဘာတထောင်တက်တာနေအဲဒီမှာယန္နာဖြစ်ရင်မဖြစ်လို့ရှိရင်တက်အာဝိယကအတ္တဘဘုံတက်ပြီးတော့ဖြစ်တယ်ကဘာ2000ပဲအဲဒီမှာယန္နာဖြစ်ရင်မဖြစ်သေးလို့ရှိရင်လည်းသုဒ္ဓတာဘုံအဲဒီမှာကဘာ4000ရှိတယ်တက်တာအဲဒီမှာယန္နာမဖြစ်သေးဘူးဆိုလို့ရှိရင်လည်း သုရတိကိုအဲဒီမှာကဘာ8000အသက်တန်းရှိတယ်အဲဒီမှာရဟန္တာဖြစ်ရင်ဖြစ်မဖြစ်သေးလို့ရှိရင်ဖြင့်အကနိဋ္ဌဆိုတဲ့အထက်ဆုံးပေါ်တယ်သုရဝါဒ၅ပုံမှာအမြင့်ဆုံးအကနိဋ္ဌအကနိဋ္ဌဆိုတဲ့ပုံရောက်တယ်အဲဒီမှာအသက်တန်းကကဘာပေါင်း16000ရှိတယ်အဲဒီအကနိဋ္ဌဘုံကနေပြီးတော့ တခြားဘုံတော့မဖြစ်တော့ဘူးအဲ့ဒီမှာရဟနာကြည့်ရတယ်တရားတော့မပြောင်းဘူးဒါတော့ဒီအနာဂံကိုပရိသေဘဝနဲ့ရည်တွက်မယ်ဆိုရင်၅ဘဝရတယ်လားအများဆုံး၅ဘဝရတယ်တဲ့နေ့သာလည်းရှိတာပေါ့လေတဘဝလောက်လည်းရှိတာပါပဲပရိသေတဘဝတဘဝရှိတယ်နှစ်ဘဝလည်းရှိတယ်အဲအများဆုံးဆိုရင်၅ဘဝရပါတယ်သုဒ္ဓဘာသာ၅ဘဝအစဉ်တိုင်းဖြစ်တော့၅ဘဝရတယ်အဲ့ဒါပဲမဲ့လို့ဧကံဘဝတစ်ခုသောဘဝပဲတဲ့လို့ဆိုတယ်

တော့တဘဝတည်းပဲလို့ဆိုလိုပါတယ်သုဒ္ဓဘာသာယူပဘဝဆိုရင်ယူပဘဝတစ်ခုတည်းပဲကာမဘဝပြန်မလာဘူးကာမဘဝပြန်လာလိုက်ယူပဘဝဖြစ်လိုက်ပြီလို့အသွားပြန်မရှိဘူးတဲ့သူကတဘဝတည်းပဲဒါသာမဟုတ်ဘူးယူပဘဝကနေပြီးအယူပဘဝလည်းတက်ပြီးတော့မရှိဘူးဒီလိုလည်းမရှိဘူးဖြိုးထုံးတာမရှိဘူးနှစ်ဘဝကုန်မဖြစ်နိုင်ဘူးအာယုဘဘုံရောက်လို့ရှိရင်လည်းအာယုဘ၄ဘုံဆင်တိုင်းတက်ပြီးတော့ဖြစ်နိုင်တယ်နောက်ဆုံး နေဝနေဝတင်ညာနာတင်ညာဆိုတဲ့ဘဝကလို့လည်းခေါ်တယ်အဲ့ဒီဘုံရောက်လို့ကျင်တော့ညာနာဖြစ်ပြိဋိနိဗ္ဗာန်သာမာရဲအဲ့ဒီမှာလဲလေးဘဝရနေတဲ့အယူပါအယူပါဘုံလေးဘုံအစဉ်တိုင်းတက်ပြီးတော့ဖြစ်နိုင်ပါတယ်ဒါလည်းတဘဝပဲခေါ်ရတယ်ဘာဖြစ်လို့လဲဆိုအောက်ပြားမလားလို့ပြီးတော့ပထမဇာမောစသည်မှာအောက်ဘုံတွေမှာလည်းပဲဖြစ်မယ်ဆိုဖြစ်နိုင်ပါတယ်အနာဂတ်က အဲ့ဒီမှာဖြစ်တော်လည်းပဲဒီလိုပဲတပုံချင်းတပုံချင်းတက်သွားလို့ရှိရင်ပထမဇာကဒုတိယဇာမုဒုတိယဇာကတတိယဇာမုတတိယဇာကသရုပ်ဇာဝေဝေဖို့တော့ဒီမှာလည်း၄ဘွားလောက်ဖြစ်နိုင်ပါတယ်လို့လေးဘွားတည်းမရပြီးတော့လည်းဖြစ်မယ်ဆိုဖြစ်เสียအကြောင်းတော့ရှိတယ်ဒီမှာတော့ဒါပေမဲ့လည်းလေးဘွားပဲထားပါတော့အဲဒီတော့အနာဂါမပရိသေဘွားနဲ့ယူမယ်ဆိုလေးဘွားငါးဘွားသူကဖြစ်နိုင်တာပဲဒါပေမဲ့လို့ဧကံဘဝံတပိတဝါတဘဝပဲ ဘဝပဲအနာဂါမှာဖြစ်တယ်တဘဝတည်းပိုလွန်ပြီးတကလားမဖြစ်ဘူးဆိုပြီးတော့အဲဒီနေဒေသသုလနေဒေသပါဠိတော်မှာဟောထားပါတယ်အဲဒီလိုဟောထားတယ်အဲဒီလိုဟောထားတဲ့တဘဝကဘယ်လိုဘဝတုံးဆိုပရိသေတစ်ခုတဘဝတစ်ခုဒီလိုမတွေ့ရဘူးတဲ့ပရိသေစုရီနဲ့ပိုင်းခြားတဲ့တဘဝဒီလိုမဟုတ်ဘူးတဲ့သူက အဲတခြားသောဘဝနဲ့ရောပြီးတော့ဟိုဘဝဒီဘဝနှစ်ခုဒီလိုမဖြစ်တာကိုပြောတာတဲ့ဒီလိုဆိုပါတယ်အဲ့ဒီနိယာအချင်းတော့ဒီမှာတော့ရှင်းလာတယ်ဒီမှာဘုန်းကြီးကတော့အဲ့ဒီလိုပဲသဘောကျတယ်များတော့သဘောကျခြင်းမှကြားမယ်ဘုန်းကြီးတော့ဒီတိုင်းပဲသဘောကျတယ်ဘာလို့လဲတော့ဆိုမူလတိကာကအဲ့ဒီလိုပဲပြောထားပါတယ် ဧကံဘုံတပိတဝါဒမဟုတ်ဘူးတတ္တဘဝေတို့ဒွေဘဝေတို့မှလည်းဒီတိုင်းယူရမယ်တဲ့ဟောထားတဲ့ပရိသေတွေဘဝတည်းမယူနဲ့တဲ့သူကပြောတယ်ဟုတ်တယ်ပရိသေတွေဘဝတည်းယူလို့ရှိရင်သူကအဆင်မပြေဘူးတော့လူကသေးလိုက်နတ်ဖြစ်လိုက်နတ်ကသေးလိုက်လူပြန်ဖြစ်လိုက်သောတာပန်ပဲဟိုဟိုရောက်ပြီးရောက်နေအဲတဘဝချင်းတဘဝချင်းဟိုပြောင်းလိုက်ပြီးပြောင်းလိုက်ပြီးလို့တော့အစဉ်တိုင်းတိကျဖြစ်ဖို့ကတော်တော်လေးခက်ရင်တယ်ဖြစ်เสียအကြောင်းမရှိဘူးအဲဒီတော့ အနာဂတ်မှာဘဝမျိုးတူတွေကိုပေါက်ပြီးတဘဝတည်းယူသလိုပဲဒီမှာလူဘဝချင်းလူဘဝတဘဝပြီးတဘဝဆက်ပြင်းနေနတ်ဘဝမပြောင်းသေးလို့ရှိရင်တဘဝပဲနတ်ဘဝပြောင်းသွားရင်အဲ့ဒါဟာကိုလူဘဝတဘဝနတ်ဘဝတဘဝဖြစ်တယ်နတ်ဘဝမှာလည်းဆက်ပြီးတော့ဖြစ်နေလို့ရှိရင်တဘဝပဲယူလူဘဝတစ်ခါပြောင်းလာလို့ရှိရင်တော့အဲ့ဒါဟိုနှစ်ဘဝနှစ်ဘဝဖြစ်ခဲ့ပြီကသုံးဘဝတတိယဘဝရောက်လာအဲ့ဒီလိုပေါ့လေပြောင်းတဲ့အခါကာလကျမျိုးမျိုးကွဲပြောင်းပြောင်းသွားတော့မှ တဘွားတဘွားတိုးတိုးသွားတယ်လို့ဒါလိုယူရမယ့်အနေမျိုးရှိပါတယ်အဲဒီလိုဆိုလို့ရှိရင်တော့ခုနဘွားယူတာဟိုရှင်းနေလေတာဒါပေမဲ့လည်းများလာသဘောကျညီမှကြားမယ်ဒီလိုဆိုတော့သူကသောတာပန်ဘွားတွေကများလာပါလားလို့ဒီလိုလည်းပြောကြဖြစ်လာတယ်ဒါပေမဲ့လို့ဟိုတင်သတ္တဝါများစွာပြည့်တဲ့ထက်တုန်းကဒါဝိန္ဒနာပြည်တို့အတ္တနာပြည်တွေမှာ သာသားတွေလားသမီးတွေရှိကြပါတယ်သာသနာမြတ်စွာဘုရားလက်ထက်တုန်းကသောတာပန်နေဖြစ်နေတာတွေရှိတယ်အဲဂုတိလာစောင့်စောင့်ဆရာသွားတော့လည်းရှိတာပဲရှင်မမောဂလန်သွားတော့လည်းရှိနေတာပဲသောတာပန်နေအဲဒါတွေဟာနဘဝခုနဘဝနဲ့တော့ကိုသာသနာဘုရားလက်ထက်နဲ့ဘောတော်မြတ်စွာဘုရားလည်းအကြာကြီးခုနဘဝနဲ့မရောက်နိုင်ဘူးဖြစ်နိုင်ဘူးလို့သာမဖြစ်နိုင်တော့လည်းဒီဆရာတော်ဘုရားကြီးကဘယ်နဲ့ကြံတော့ဆိုတော့ လူဘဝအဲလူလူတို့ဤတရားဖြစ်တဲ့မြေမြေကြီးအမိပြုနေတဲ့ဘုံမထက်ကဒေဝတာတွေဆိုတာရှိသေးတယ်ဘုံမဇိုးနတ်တွေဟိုယူကဇိုးတို့ဘာလို့ခေါ်တာတွေပေါ့လဲဘုံမဇိုးခေါ်တယ်ဘုံမထမြင်လိုက်ဒီလည်းနတ်တွေအဲ့ဒါတွေကတချို့နတ်တွေကတချို့နတ်တွေက ရှင်ရှိသောဘုရားလက်ထက်ကနေပြီးအခုဘုရားလက်ထက်တည်းအောင်ပြီးနေတာတွေလည်းရှိတယ်။ဒါကျမ်းဂန်တွေကပြောထားပါတယ်။အဲဒါရှိတယ်။အဲဒါလိုပဲကောင်းငင်ဒီနတ်တွေထဲမှာလည်းတချို့တချို့နတ်တွေကတော့ဒီလိုပဲအသက်တန်းရှိနေတဲ့နတ်တွေသူ့အသက်တန်းတိုင်းမဟုတ်ဘဲနဲ့အသက်တန်းနေရှိပြီးတော့တီးနေတဲ့နတ်တွေလည်းရှိတယ်ဆိုရင်လည်းဆရာတော်ကြီးကဒီလိုသူကအဆုံးဖြတ်ပေးပါတယ်။သူကလည်းပဲဖြစ်နိုင်ပါတယ်။ ဒါပေမဲ့လို့ဘုန်းကြီးများသဘောကျတာကတော့အခုပြောတဲ့အနာဂံဘဝယူပုံနဲ့ဆိုရင်အဲ့ဒီလိုကြံ့ကြံ့မှမှမလုပ်ရတော့ဘူး။အဲကောင်းငင်မှာကောင်းငင်ဘုံတွေမှာရှိတဲ့နတ်တွေဟာဒီလိုအသက်တာနဲ့ပို့ပြီးတော့ရှည်နေတာရှိတယ်ဆိုတော့ကြံ့ကြံ့တရိပ်ကမရှိဘူး။အဲဘုန်းကြီးဥစားကတော့အခုကကြံ့ကြံ့တရိပ်ရှိပါတယ်။အဲဒီဟိုအနာဂံမှာတဘဝဆိုတာဟာပြိတိဘဝကိုမြင်နေ။ အမျိုးလူဘဝတဘဝကိုဆိုတယ်ယူဘဘဝဖြစ်ယူဘဘဝအယူဘဘဝအယူဘဘဝဒီလိုဆိုတယ်အဲကာမဘဝတွေယူဘဘဝတွေယူဘဘဝနဲ့အယူဘဘဝတွေအဲဒီလိုရောတဲ့ဘဝမျိုးမဟုတ်ဘူးတန်ပြီးတဲ့ဘဝတည်းပဲဒီလိုဆိုလိုတယ်အဲဒီမှာယူသလိုပဲသောတာပန်ခုနှစ်ဘဝတရားကနှစ်ဘဝတွေကြတော့လဲဒီနည်းတိုင်းပဲယူရမယ်ဆိုပြီးညွှန်ထားပါတယ် အဲ့ဒါကဘုဒ္ဓတာပြေပေါ်လေဒါကတော့သိရေးမကြည့်ပါဘူးပဲဘဝပဲဖြစ်ဖြစ်ပြီးညာသောတာပန်ဟာခုနဘဝဆိုရင်အဲ့ဒီပဲပဲပုံနဲ့ပဲပုံပဲနည်းနဲ့ပဲဖြစ်တဲ့သူအဲ့ဒီခုနဘဝမြောက်တော့ညာနာဖြစ်ပြီးတော့ဆင်းရဲကတဲ့ငြိမ့်နေဆိုတာဒါကတော့ကိန်းနေမှတ်ထားဖို့ပါပဲတိုင်းဆိုအတက်မဲ့ဖို့အတွက်ဝိပဿနာနှုတ်လင်းပတ္တခတုပရမသောတာပန်ဖြစ်သည် ခုနဘဝသာဖြစ်ရန်ရှိတော်သည်ပတ္တမဘဝမှာဉာဏ်သာဖြစ်၍ဆင်းရဲခါသိငြိမ့်မည်အထက်မဲ့ဖို့အတွက်ဝိပဿနာမနှုတ်မထက်အလယ်လရှိလင်းကောလံကောလသောတာပန်ဖြစ်သည်အထက်မဲ့ဖို့အတွက် ဝိပဿနာမနှုတ်မထဲအလေအလတ်စီလင်ကောလံကောလသောတာပန်ဖြစ်သည်အဲဝိပဿနာတဲမဲ့ဖို့ရအောင်အထုတ်တဲ့ဝိပဿနာဟာခုနတတကတုပရမလောက်လည်းမနှုံဘူးဧကဘီစီလောက်လည်းမထက်ဘူးမနှုံမထက်အလေအလတ်ပဲဆိုလို့ရှိရင်ကောလံကောလသောတာပန်ဖြစ်တယ်ကောလံကောလဆိုတာ ကုလကုလကဖြစ်လာတယ်ကုလအမျိုးကြီးအမျိုးမြတ်တစ်ခုကနေပြီးအမျိုးကြီးအမျိုးမြတ်တစ်ခုကိုပြောင်းရွှေ့ပြီးတော့ဖြစ်တဲ့ပုဂ္ဂိုလ်သောတာပန်ဖြစ်ပြီးတဲ့အခါမှာအမျိုးညလို့ဆင်းရဲတဲ့ဘဝလို့ဆိုတာမဖြစ်ဘူးအပေဘုံကလွတ်မြောက်သည်အပြင်လူဘဝနာဘဝဖြစ်လည်းပဲအမျိုးညနဲ့ယုံညနဲ့လူဘဝမျိုးယုံညနဲ့နတ်ဘဝမျိုးတွေမရှိဘူးဆင်းရဲမရှိတော့ဘူး လူဘဝဆိုရင်လည်းအစဉ်တော်မြင့်တဲ့အမျိုးမြတ်တဲ့အမျိုးကြီးမျိုးမြတ်ထဲမှာဖြစ်တဲ့ချမ်းသာတဲ့ဘဝပဲဖြစ်တယ်။နာဘဝမှာဖြစ်လို့ရှိရင်လည်းနာထဲမှာလည်းတကူသင်းဥသာလေးတွေရှိတယ်ကျွတ်နာပဲမဲ့လို့လူလောက်မှနေရာမကျတဲ့နာလည်းရှိတယ်။အဲတကူကြီးတဲ့နာမျိုးတွေသာဖြစ်တော့တယ်တကူညံတဲ့နာမျိုးတွေတကူသိတဲ့နာမျိုးတွေမဖြစ်တော့ဘူး။ဒါကြောင့်ကောလာကောလာလို့ဒီမှာဆိုတယ်ကောလာကောလာကောလာကုလကုလနေပြီးတော့ဖြစ်လာ မျိုးမြတ်တစ်ခုကအမျိုးမြတ်တစ်ခုပြောင်းရွှေ့ပြီးတော့ဖြစ်တဲ့အဲ့ဒါကဘယ်နှဘဝရှိတုံးဆိုလို့ချင်းခုနကတဘဝနဲ့ခုနဘဝနဲ့ကြားတဲ့ယူရမှာကိုတွေးတရောဆိုပြီးတော့တွေးဝတရောဝဘဝပါဠိမှာတော့တွေးတရောငခုသုံးခုဆိုပြီးပြထားပါလေအဲအထာဂတဆရာတွေကဖွင့်ထားတယ်တွေးတရောကတော့ဥပလက္ခဏပဲမှတ်သားယုံကြတာတဲ့နှစ်ဘဝသုံးဘဝနဲ့မကဘူးလေးဘဝငါးဘဝ၆ဘဝလည်းဖြစ်ပါတယ်တဲ့ခုနဘဝမရောက်တာတခုပဲ ဒါဧကပိစီလို့တဘွားလည်းနဲ့လည်းမဟုတ်ဘူးအဲတွေ့ပြောဆိုတော့နှစ်ဘွားကစတာသတ္တကတုပရမလို့ခုနှစ်ဘွားထျောင်းလည်းမရှိဘူး၆ဘွားတျောင်းဒါကြောင့်နှစ်၃၄၅၆ဘွားဆင်ဟာရှိသည်ဆိုပြီးဒီမှာပြထားတယ်ဒါလည်းပဲနှစ်ဘွား၃ဘွား၄ဘွား၅ဘွား၆ဘွားပေါ့အဲဆိုရမယ်အထက်မဲ့ဖို့အတွက်ဝိပဿနာမနှုတ်မထက်အလယ်အလရှိလင် ကောလံကောလသောတာပန်ဖြစ်သည်နှစ်3 4 5 6ဘဝရှိရန်ရှိသည်နှစ်3 4 5 6ဘဝရှိရန်ရှိသည်ထိုနဘဝစသည်မှာပင်ယန္တာဖြစ်၍သင်္ခါသိငြိမ့်မည်နဘဝ3ဘဝ4ဘဝ5ဘဝ6ဘဝ အဲ့ဒီထဲမှာကောလံကောလာထဲမှာအညာဆုံးကတော့6ဘဝပေါ့အထက်ဆုံးက9ဘဝပေါ့ကောလံကောလာပုဂ္ဂိုလ်ထဲမှာလည်းဝိပဿနာအထက်ဆုံးဆိုရင်သူ9ဘဝနဲ့ဉာဏ်နာဖြစ်မယ်အဲသူ့လောက်မထက်လို့ရှိရင်3ဘဝသူ့လောက်မထက်ရင်4ဘဝသူ့လောက်မထက်လို့ရှိရင်5ဘဝအညာဆုံးဆိုရင်6ဘဝပဲအဲ6ခုမြောက်သောဘဝမှာအတဲမဲ့ဖို့တွေစိတ်တိုင်းတဲ့ဉာဏ်နာဖြစ်ပြီးတော့သင်္ခါသိငြိမ့်မယ်အဲလား သောတာပန်၃မျိုးအဲဒီသောတာပန်၃မျိုးတည်းကအလွတ်ဖြစ်တဲ့သောတာပန်လည်းရှိသေးတယ်အဲဒါကဗမာဗမာဗမာကျမ်းစာတွေမှာတော့ဗမာကျမ်းကကျမ်းစာတွေမှာပါဠိကျမ်းကနေမှာတော့တရားရင်မပါဘူးပါဠိကျမ်းကမှာတော့အဲ့ဒီလိုပုဂ္ဂိုလ်တွေရှိတဲ့အကြောင်းသာပါတယ်အမိပေးမတာဘူးအဲဒါဒီဧကဘီစီကောလံကောလသတ္တခတုပရမသောတာပန်၃မျိုးတည်းတော့မပါဘူးတဲ့ဒါလွတ်ပဲလို့ဒီလိုတော့ အဲကျမ်းဂန်တွေမှာရှိကပါဠိကျမ်းဂန်တွေသက္ကတာတိကတွေမှာပါပါတယ်ဒါပေမဲ့လို့အဲ့ဒီသောတာပန်ဘယ်လိုခေါ်ရမလဲနာမည်မပေါ့အဲဗမာရှင်းစရာတော်တွေကနာမည်ပေးတာဘုံစင်စံသောတာပန်ဘုံစင်စံနဲ့ဘုံစင်စံနဲ့သောတာပန်ဘုံစင်စံနဲ့ဆိုတော့လူဘုံကနေပြီးသုမာရေရောက်သုမာရေကဒါဝိနာဒါဝိနာယာမဒုပိတနေမန္တပတ္တဝုသဝရီပြီးတော့ ရမဇန်ပြမစသည်ဖြင့်ဒီလိုဘုံတွေတစ်ခုပြီးတစ်ခုအစဉ်တိုင်းတက်သွားတယ်လို့အဓိပ္ပာယ်ဒီလိုရောက်နေတာဒီလိုအဓိပ္ပာယ်လည်းခါဆန်သာနေကြီးထတာလည်းရှိတယ်လို့အနာရဝိန်တထေကြီးဝိသခာအကြောင်းပါကြီးသုလရထနာသားတယ်မဟာရထနာသားတယ်ဧကဝနနာသားတယ်အဲဒီနာသားတွေက

သူဝတ်ထဲမှာပြောနေတဲ့ပုံကိုယ်တွေဝတ်ချမ်းသာတွေပါပဲဒီမှာဝတ်ချမ်းသာတွေဝတ္တဝတ်ထဲမှာသူတို့ပါရနေတယ်ဝတ္တဆိုတာကာမဝတ်ရှိတယ်ကိလေသာဝတ်ရှိတယ်ကာမဝတ်ရှိတယ်ဝိပါကဝတ်ရှိတယ်သုံးမျိုးရှိတာပေါ့အဲကိလေသာတွေလောဘဒေါသမောဟအစရှိသောကိလေသာတွေဖြစ်နေတာလားကိလေသာကိုဝိဇ္ဇာတို့တဏှာတို့ဥပါဒဏ်တို့ပါတယ်ပရိသသမုပ္ပါနဲ့ပြောမယ်ဆိုတာကိလေသာကိုခေါ်တယ်အဝိဇ္ဇာရှိလို့တဏှာရှိရဲ့

ဝိညာဏဥဒ္ဒလဖသဝရဏမိပြုပြီးတော့ဝိဇာတနာဥပါဒံတခါကိလေသာတွေကြွေကိလေသာကနေပြီးကံသင်္ခါရတွေတခါကြီးကာမဝတ္တိကာမဝတ္ကနေပြီးတော့အဲဇာတိဇာမရဏခေါ်တဲ့ဝိညာဏဥဒ္ဒလရဏဖသဝရဏတွေတခါဝိဘဝိဘဝတ္တိတခါဖြစ်ဒီလိုလဲနေတာအဲဒါကြောင့်ဝတ်ဝတ္တလဲနေတဲ့တရားတွေတခုပြီးတခုလဲပြီးတော့ဖြစ်နေတဲ့တရားတွေဘိညာလဲနေတာလို့ပဲလဲနေတာပဲသူကတခုပြီးတခုဆက်ပြီးတော့ဖြစ်နေတယ်အဲဒီတည်းပါဝင်တာတွေဟာ လောကအနေအချင်းဆင်းရဲတာလည်းပါတယ်လောကအနေအချင်းချမ်းသာတာလည်းပါပါတယ်အခုလူလောကမှာကောင်းတဲ့အာယုံလေးတွေနဲ့တွေ့ကြုံခံစားနေရတာတွေတော့ကောင်းတယ်လို့ထင်တာပဲမြင်တာတွေကြည့်ရမြင်တာတွေမြင်ရနားထောင်မြင်တာတွေကြားရဝေးတာတွေအနံကောင်းတွေကိုနာရအစာကောင်းတွေကိုစားရအတွေ့အထိကောင်းတွေအတွေ့အထိရဝမ်းမြောက်ဝမ်းသာတဲ့စိတ်ကူးစဉ်းစားကြံစည်ရဒါတွေတော့ချမ်းသာတယ်ကောင်းတယ်လို့လူတွေကထင်တာပဲနတ်တွေကလည်းဒီလိုထင်တာမြမာတွေလည်းဒီလိုရှိတာဒီလိုထင်နေတာပဲ အဲ့ဒါတွေကလောကနေရာချင်းတော့ချမ်းသာတယ်လို့ဆိုတာမပေါ်တော့ဝတ်ထဲကချမ်းသာတယ်လေအဲ့ဒါတွေตายရတာပါပဲဆင်းရဲတော့အဲကိုဆင်းရဲစိတ်ဆင်းရဲတွေတော့ဘယ်သူမှမကြိုက်ပါဘူးပုထုဇဉ်တော့မကြိုက်ပါဘူးသောတာပန်ထားလို့ပုထုဇဉ်လည်းမကြိုက်ဘူးအဲ့ဒီဝတ်ဆင်းရဲဝတ်ထဲဝတ်သုံးမျိုးထဲမှာပါတဲ့ကောင်းတယ်လို့ထင်ရတဲ့တရားတွေအဲ့ဒါတွေပါပျော်မွေ့နေတယ်ဝိတ္တဇာတရားဝတ်ထဲမှာဆိုအလိုရှိတယ် လူရှိသူတရားမဟုတ်ဘူးအဲလူဘဝနဲ့ယောက်ျားမိန်းမအဖြစ်မျိုးနဲ့ကာမဂုဏ်အာယုန်တွေနဲ့နေရတာတွေကိုသဘောကျနေတာရှိတယ်။ဒါဝုထမ်းပြောနေတာကနဘဝအနေမျိုးနဲ့ကာမဂုဏ်တွေပါရခံစားနေရတာသဘောကျတယ်ဒါဝုထမ်းပြောနေတာဇမဘဝအနေမျိုးနဲ့ဇမချမ်းသာတွေကိုခံစားနေရတယ်အဲဒါကိုသဘောကျနေတာဒါဝုထမ်းပြောနေတာပဲ။ ရင်တော့ကိုယ်ဘဝလေးနဲ့ကိုဟာဒီလိုရှိကျင်နေတာပဲအခုမြင်ရသလိုအခုကြားရသလိုနားစားတွေ့ထိရသလိုအခုသိရသလိုမလို့သိနေခြင်းနဲ့ခံစားနေခြင်းနဲ့ဝါလိုက်စားလိုက်လှုပ်လိုက်ခိုင်းလိုက်စကားပြောလိုက်ဒါပဲဒီဟာသဘောကျနေတာပဲကိုယ်ဘဝနဲ့ကိုအဲဒီလိုဝတ်ထဲမှာအာရပြောမှုနေတဲ့ဣဇာတရားရှိတယ်တဲ့ဝိသ္ဇာတရားဝတ္တပိရတာဝတ်ထဲမှာပြောနေကြတယ်တဲ့ နာရိဝိတာကအစရှိသောပုဂ္ဂိုလ်ပြောနေရနာရိဝိတာကသုလာရထမဟာရထနေကဝဏပြီးတော့ကြားမင်းအဲဒီပုဂ္ဂိုလ်တွေဟာဝတ်ထဲမှာပြောနေတာတွေအဲဒီပုဂ္ဂိုလ်တွေဟာအာရီတော် ဒေဝလောကေအဲသောရိတဝါစမှ၆ပါးသောကာမောသရဏပြည်တွေကိုသုတ်သင်ပြီးတော့အကနိဋ္ဌရောက်ပြီးတဲ့အခါပြိနိဗ္ဗာန်စာလိမ့်မယ်လို့ဒါတွေကဆိုပါတယ်အဲ့ဒါတွေကဒီသောတာပန်၃မျိုးတည်းမပါဘူးတဲ့သူဒီလို9ဘဝမျိုးလည်းမဟုတ်ဘူးတဲ့လင်္က6ဘဝလည်းမဟုတ်ဘူးတဲ့တဘဝလည်းမဟုတ်ဘူးတဲ့သူကအဲဒီလိုဆိုတော့ သမောဇဏပြေ၆တာအစဉ်တိုင်းတက်ဓမ္မပြေလေးလည်းအစဉ်တိုင်းတက်ပြီးတော့အကနိဋ္ဌရောက်သွားမှအရင်ကပြိဋိဘာသံတယ်လို့ဒီလိုအဓိပ္ပာယ်ရောက်နေတယ်ဒါကြောင့်ဘုံစင်စံဆိုတာတပုံပြီးတပုံဖြစ်တာပဲလို့ဒီလိုအများကသဘောကျနေကြတယ်အဲဘုန်းကြီးကတော့ဒီလိုသဘောမကျပါဘူးဒီဥစ္စာတော့မဟုတ်နဲ့တူတယ်လို့ဘာလို့လဲတော့အဲဒီပုံကိုယ်တွေဟာလည်းအစဉ်တိုင်းဒီလိုပုံနေလဲတပုံပြီးတပုံအစဉ်တိုင်းလည်းမသွားပါဘူး ဝိသကာဆိုလို့ရှိရင်လူပုံကနေပြီးနေမနရတိရောက်နေတယ်သူကကိုနေမနရတိမှာရောက်အဲဒီကနေပြီးတော့အနာဂံဖြစ်ပြီးတော့သုဒ္ဓဝါဒသွားမယ်တဲ့ကြားတဲ့ပထမဇာဒုတိဇာနေမဖြစ်ပါဘူးဖြစ်ရင်လည်းပဲပထမဇာဒုတိဇာနေရောက်ဖြစ်လို့ရှိရင်သုဒ္ဓဝါဒမသွားတော့ဘူးဝေဟပူရင်သွားတယ်ဝေဟပူရင်ပြိဋိဘဆန်တယ်အဲဒီတော့ဘုံနေအကုန်လုံးအစဉ်တိုင်းဒီလိုကတော့သွားတာမရှိပါဘူးမဖြစ်ဘူးသူက တရားမင်းလည်းပဲဒီလိုပဲတရားမင်းလည်းပဲဒီအဲနတ်ပြည်ကနေပြီးတော့သုရဝါဒသွားမဲ့အကြောင်းပါပါတယ်သူလည်းအဲ့ဒီမှာလည်းပဲဘုရုမာရေတာဝိနာစသည်ဖြင့်ဒီလိုအစဉ်တိုင်းမဟုတ်ပါဘူးသူပြစ်ပုံလားအဲ့ဒီတော့အဲ့ဒီလိုတပုံပြီးတပုံအောက်ပုံကအထက်ပုံနဲ့အစဉ်စဉ်တက်တာကိုပုံစင်စားလို့ဒီလိုအတိတ်ပဲကိုယ်ဟာမတူရှိစရာတွေပေးထားခဲ့တာ ဘုံစင်ဆန်းဆိုဗမာပြည်ကပေးတဲ့အမည်ပါပဲအဲဘုန်းကြီးသဘောကျတာကတော့ဘုံစင်ဆန်းဆိုတာဘူမိကလောကုတ္တရာဘူမိလေးခုရှိတယ်ပထမဘုံနဲ့ဒုတိယဘုံနဲ့တတိယဘုံသုတ္ထဘုံနဲ့အဲဒါကိုလေးပါးကိုဘုံလေးပါးဆိုပြီးတော့ပြောထားတယ်သောတာပတိမဲ့ကိုပွားများတဲ့ပုဂ္ဂိုလ်ဟာပထမပထမဘုံကိုရောက်အောင်လို့လောကုတ္တရာပထမဘုံရောက်အောင်လို့ပွားများတယ်ဆိုပြီးတော့ ဓမ္မသင်္ကနီပါဠိတော်မှာဟောတာလေဒါပထမဘုံပဲသောတာပန်ကပထမဘုံသရဂံကဒုတိယဘုံအနာဂံကတတိယဘုံယဟန္တာကသရုတ်ထဘုံဟဲ့လားဘုံ၄ဆင့်ရှိပါတယ်အဲဒီလိုအစဉ်တိုင်းတက်သွားတာကိုဘုံစင်စားလို့သဘောကျတယ်ဘာလို့လဲဆိုတော့ခေါင်းကနာရဝိဝိသကာကြာမင်းအစရှိသောပုဂ္ဂိုလ်တွေကသောတာပန်ကနေပြီးတခါတည်းယဟန္တာဆက်ဖြစ်တာမဟုတ်ဘူး သောတာပန်ကနေပြီးတော့သရကအနာကလို့တစ်ဆင့်စီဖြစ်မှာလားအဲသရကနေတော့ရချင်းမှရမယ်အနာကနေအနာကတိအောင်ဖြစ်တာကတော့ပါပါတယ်အဲအနာကတိအောင်ဖြစ်အနာကဖြစ်ပြီးတော့နောက်မှသုရဝါဒရောက်ပြီးမှအဲ့ဒီမှာအကနိဋ္ဌရောက်မှယဟနာဖြစ်မှာအဲဒါကြောင့်ဘုံစင်စံလောကုတ္တရာဘုံ၄ပါးဖူ၄ပါးဆိုတဲ့လောကုတ္တရာဘုံ၄ပါးအစဉ်တိုင်းတက်ပြီးတော့ သူအဖြစ်တော့သောတာပန်ကနေပြီးအနာကသရကအနာကဖြစ်သရကနဲ့ကြနေတဲ့ဥစ္စာတော့သိမထင်ကြဘူးဒါပေမဲ့တချို့တချို့ပုံကိုယ်တွေပြောတဲ့နေရာမှာကြာမင်းပြောတာရောဟိုနတ်သမီးတူပြောတာရောကြည့်ပါတယ်အဲသူပြောတဲ့နေရာမှာတော့သရကဖြစ်ပေါ်တာသူကြိုးစားနေတယ်ဆိုတော့လည်းတစ်ဆင့်ရမယ်နေမျိုးရှိပါတယ်သရကအပြီးမှအနာကဒီလိုတက်တာကိုနာဂာဝိမယဟနာဒီလိုဆင်ញင်တဲ့ သောတာပန်ကဘုံစင်စံသောတာပန်နဲ့လည်းအခုဒီမှာပြတဲ့သောတာပန်တွေကသုံးမျိုးကဒီလိုဘုံစင်စံမဟုတ်ဘူးသူကသောတာပန်ဟာသောတာပန်အမှနေတာပဲနောက်ဆုံးဘုရားမှာရဟန္တာပြည်ပြိဋိနိဗ္ဗာန်ဆံတာပဲအလေကောင်ကြားထဲမှာသောတာပန်ကတရားကံတဆင့်ရမနေဘူးတရားကံကအနာကံတဆင့်ရမနေဘူးသူကနောက်ဆုံးဘုရားကြရင်သူရဟန္တာပြည်ပြီးပြိဋိနိဗ္ဗာန်ဆံတယ်ဒါလည်းသွားတယ်လားတပုံချင်းတပုံချင်းတက်နေတဲ့ရပ်ပြီးတော့ ပြီးနေတဲ့သောတာပန်မျိုးမဟုတ်ဘူးဒီထဲမှာလည်းသုံးမျိုးပဲနာရဝိသကအစရှိတဲ့ပုဂ္ဂိုလ်တွေကတော့သောတာပန်ကနေပြီးသရဂံဖြစ်ဒီမှာလည်းရှင်လည်းကြနေတယ်သရဂံကနေပြီးအနာဂံဖြစ်ဒီမှာရမှာတော့သိကြတယ်သူကတော့ဒီဥစ္စာကတော့သိကြတဲ့ရဲ့ရှိတယ်အဲဒီမှာအနာဂံဖြစ်အနာဂံနေပြီးသူတော်ဝါသမှာငါးဘုံသင်နိုင်တတ်မှာပဲတဲ့အကနေထားကြောင့်သင်နိုင်တတ်သွားမယ်ဒါကြောင့်ဘုံစင်စံသောတာပန်တဲ့အဲဒီသောတာပန်ကတစ်မျိုးအဲတော့ဒီမှာ ကြားထားတဲ့သောတာပန်၃မျိုးနဲ့ပေါင်းရင်၄မျိုးရှိတာပေါ့လေညင်းညုတ်ဒါပေမဲ့လို့ဒီမှာရှိတဲ့သောတာပန်ပဲတွေ့ရမယ်ဒီမှာတော့အဲဒီသောတာပန်၁၂ပါးမှာအဲသောတာပန်၃ပါးမှာပရိဒါပညာနဲ့ခွဲလိုက်ရင်၁၂ပါးဖြစ်တယ်အောက်မှာပရိဒါပညာကဒုက္ခပရိဒါဒနာပညာပုဂ္ဂိုလ်ဒုက္ခပရိဒါထိပ်ပါပညာပုဂ္ဂိုလ် ဒုက္ခပရိဝေဒရဏပညာပုဂ္ဂိုလ်ဒုက္ခပရိဝေဒခိဗ္ဗပညာပုဂ္ဂိုလ်၄ခုရှိတယ်။7နဲ့3လေးကနားနဲ့ပြတာ။ပฏิဝေဒဆိုတာဝိပဿနာညာဆက်တန်တဲ့ဝိပဿနာညာရောက်အောင်လို့ကျင့်နေတဲ့ဥစ္စာပရိဝေဒခေါ်တယ်။ဥရိယဝေယညာစေဖို့ကဥရိယဝေယညာရောက်အောင်လို့ကျင့်နေတဲ့အကျင့်ပရိဝေဒတွေအဲဒါတွေကပရိဝေဒပဲ။ အဲ့ဒီမှာခဲခဲရင်းရင်းကြည့်ရလို့ရှိရင်ဒုက္ခပရိပဒါပဲအဘိညာဆိုတာကတော့ထက်တာနဲ့ဝိပဿနာဖြစ်ပြီးတဲ့နောက်အရာတအရိယာမဲ့ဖို့ကိုမရောက်သေးပဲနဲ့ဝိပဿနာပဲကြာရှည်စွာဖြစ်နေတာဝိပဿနာပရိဝဏီနေတာတဲ့လို့တက္ကရာကဆိုတော့ဝိပဿနာပရိဝဏီတယ်အဲကြာကြာရှည်တစ်ရက်နဲ့လည်းမရောက်နှစ်ရက်လည်းမရောက်စသည်ချင်းပေါ့လေ အဲကြာကြည်တည်ပြီးတော့နေလို့ရှိရင်လားဒါနာပညာနေတော့ပညာရှိတယ်ဒုက္ခပရိဒါကဆင်းရဲတော့အကျင့်ရှိတယ်ဒါနာပညာကနေတော့ပညာနေတော့ညာရှိတယ်ဘယ်လိုဆိုလိုပါလဲတိုင်သားလေးရှိဥစွာဆိုပြီးမှပြောရမယ်ဒါနည်းနည်းမှတ်သားစရာကောင်းတယ်သူကနည်းနည်းလည်းခက်တယ်ခြေကကျင့်၌ဆင်းရဲ၍ညာတဲ့နေလင် ဒုက္ခပฏิပဒါဒါနာပညာပုဂ္ဂိုလ်ခြေကကျင့်၌ဆင်းရဲ၍ညာတည်းနှိလင်ဒုက္ခပฏิပဒါဒါနာပညာပုဂ္ဂိုလ်ခြေကကျင့်၌ဆင်းရဲ၍ညာတည်းနှိလင်ဒုက္ခပฏิပဒါ ခန္ဓာပညာပုဂ္ဂိုလ်ခြေကံကျင့်မှဆင်းရဲတယ်ခြေကံကျင့်ဒီအထုတ်ခါစားမှာရှုလို့မှလို့ကိုမကောင်းနိုင်ဘူးရှုလို့မှလို့ကောင်းတဲ့အသိဉာဏ်တွေကိုမဖြစ်နိုင်ဘူးအဲဒီလိုဥစ္စာပါပဲအခုယောဂီပုဂ္ဂိုလ်တွေလက်တွေ့နဲ့ပြီးဖို့ကတော့ဒါပဲအဲကျမ်းဂန်သဘောနဲ့ပြောတာကတော့ ဒါလေးပါးကိုသိသိတဲ့အခါတဲ့ဒါလေးပါးအကျဉ်းဆုံးယုတ်တွေကိုရှုနေတဲ့အခါဒီလိုခါမှလည်းပဲဖြစ်ပေါ်လာတဲ့ကိလေသာတွေကိုပယ်ရတာကိုမှတ်ပြီးတော့ပယ်ရတစ်ချိန်နဲ့လည်းမပြောက်နှစ်ချိန်နဲ့လည်းမပြောက်သုံးချိန်လောက်မှမှ ကြောက်တယ်ဆိုလို့ရှိရင်ဒါဒုက္ခဆင်းရဲတဲ့ပုဂ္ဂိုလ်တွေထည့်ရမယ်အဲ၄ချိန်၅ချိန်၆ချိန်၇ချိန်စသည်ဆိုရင်ပြောကြရမရှိဘူးဆိုတော့ဟွန်းသူက၃ခါလောက် မှတ်ပြီးပယ်ရလို့ရှိရင်ဒါဒုက္ခပရိပဒါပဲအခြေခံချင်းဆင်းရဲတာပဲဒါဓာတ်လေးပါရှုတာအခုအောင်းတယ်ပိန်တယ်တိုင်းတယ်ဖြီးတယ်ကိုွေးတယ်စတယ်စသည်ဖြင့်ကိုယ်မူရရုပ်ကြနေတယ်အဲဖောင်းတယ်ပိန်တယ်ဆိုတာဝါယောဓာတ်တွေပဲညာသွားရင်ဝါယောဓာတ်တွေကိုွေးတယ်စတယ်ညာသွားရင်ဝါယောဓာတ်တွေသွားတဲ့ခါတွေရက်တဲ့ခါတွေမှလည်းဒီလိုညာသွားရင်ဝါယောဓာတ်တွေပဲ ဆိုတော့ဒီထဲမှာတွေ့ထိတဲ့သဘောပထဝီဓာတ်လည်းပဲထင်ရှားတဲ့အခါပါပါတယ်တိုက်ခါပြီးတော့ထိခါပြီးတော့နေတဲ့သဘောသံသစ္စနာလက္ခဏာရှိတဲ့ပထဝီဓာတ်လည်းပါတယ်ပူတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောတွေလည်းပါတယ်ကြွကြွလာတော့ပေါ့တဲ့သဘောဒါဒါဒီသောတာသဘောတွေအာဘောဓသဘောလည်းပဲလေးတဲ့သဘောတွေအရေးသဘောတွေဒီထဲမှာပါတယ် အဲ့ဒါတွေလည်းမှတ်ရပါတယ်ဒါလေးပါတော့အကုန်လုံးအဆုံးပါပဲကောင်းတယ်ပင်တယ်ထိုင်တယ်ထိတယ်ကိုယ်တယ်စမ်းတယ်စသဖြင့်ကိုယ်မူရတွေမှတ်နေတာဒါလေးပါလုံးအကုန်လုံးပါပါတယ်သို့တော်လည်းအများအချင်းတော့ဝါယောဓာတ်တွေပဲမှတ်နေရတယ်ဝါယောဓာတ်တွေပဲအများဆုံးပဲသတိပ္ပဏတက္ကရာကဝါယောဓာတ်ကိုပဲပရဏပြုပြီးတော့ဖွင့်ပြထားပါတယ်အဲဒီဒါလေးပါရှုမှတ်သိသိနေတဲ့အခါမှာဖြစ်ပေါ်လာတဲ့ကိလေသာတွေတစ်ကြိမ်မှလို့မပြောက်တစ်ကြိမ်မှလို့မပြောက် သုံးချိန်လောက်မှမှပြောက်လို့ရှိရင်တဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲတဲ့အကျင့်ပဲမလွယ်ဘူးတဲ့ခဲခဲကျင့်ရတယ်လို့ပြောပါတယ်အဲ၄ချိန်၅ချိန်၆ချိန်9ချိန်စသည်ဖြင့်မှတ်ရတဲ့ပုဂ္ဂိုလ်တော့အထူးပြောစရာမလိုအခုကာလယောဂီတွေအတွက်ဆိုလို့ရှိရင်တော့ဒုက္ခပရိပဒါကြီးတဲ့ဆိုရတော့မှာပါပဲဒီကြမ်းဒီသက္ကရာပြောတဲ့တည်းဆိုရင်တော့ပဲဒီချိန်နှစ်ချိန်နဲ့ပြောတဲ့ပုဂ္ဂိုလ်အကြသားပဲဒီချိန်နှစ်ချိန်နဲ့ပြောလို့ရှိရင်တော့ဒုက္ခပရိပဒါတဲ့သူက ဖြစ်ပေါ်လာတဲ့ကိလေသာကိုမှားလိုက်တစ်ချိန်နဲ့ကြောက်သွားရင်အဲ့ဒါဒုက္ခပရိပဒါပဲလွဲတယ်တဲ့ဒီပုဂ္ဂိုလ်သို့သော်ဒီလိုပုဂ္ဂိုလ်လည်းရှိတော့ရှိပုံရတယ်တချို့ပုဂ္ဂိုလ်တွေကျဲမခဲ့ဘူးသူကဘောလာတဲ့ဥစ္စာမှားလိုက်ရင်ကြောက်သွားတာပဲသူတို့ဘာမှမခဲ့ဘူးဒီလိုအားလည်းရှိတယ်တစ်ချိန်လောက်မှလည်းကြောက်တာလည်းရှိတယ်ဒီလိုပုဂ္ဂိုလ်လည်းနည်းနည်းပါးပါးတော့ရှိပါလိမ့်မယ်နည်းတော့နည်းပါလိမ့်မယ်သူကဒုက္ခပရိပဒါသုံးချိန်မှမှ ဖြစ်ပေါ်လာတဲ့ကိလေသာသုံးညင်တဲ့အောင်မှတ်ပယ်ဖြတ်သွားလို့ရှိရင်ဒါဒုက္ခပရိဒါပဲဒီထဲမှာဒုက္ခဝေဒနာတွေပေါ်လာတယ်ရှိမှာပေါ့လေညောင်းတာပူတာနာတာကျင်တာကြဲခဲတာတွေအဲဒါမှလို့တစ်ချက်နဲ့ချက်နဲ့ပျောက်သွားလို့ရှိရင်တော့ပြင်တာဒုက္ခပရိဒါပဲတစ်ချက်နဲ့ချက်နဲ့မပျောက်ဘူးကြာကြီးကိုအဲခါပြီးတော့နေရတဲ့ဒီထဲမှာဒေါမနတာတွေလည်းပါမှာပဲနှလုံးမသားတာတွေပါလာမယ်ကိလေသာတွေအဲဒါမှလို့ အဲသုံးချက်လေးချက်စသည်အချိန်မောင်းများစွာမှမှပြောက်တယ်ဆိုလို့ရှိရင်ဒါဒုက္ခပရိဒါတွေထည့်ရမှာအခုအများနာလည်းနေတာတော့အဲ့ဒီဝေဒနာတွေဖြစ်တဲ့အခါမှာနိုင်မနိုင်နေနိုင်မဲနဲ့မှားရခက်နေလို့ရှိရင်ဒုက္ခပရိဒါတွေဆိုတာကတော့အများနာလည်းနေနေတာဟိုကဘာလို့တော့ဆိုဒုက္ခဝေဒနာတွေကဒုက္ခဖြစ်နေတာကိုဒီမှာသူကထင်ရှားနေအဲဒီကျမ်းဂန်ဆိုရတာကတော့ဝေဒနာလားမဟုတ်ဘူးကိလေသာတွေအကုန်လုံးပဲနေသက်တာလည်းစိတ်ကလေးဖြစ်လာလို့ရှိရင်လည်း ဟိုမှာကွေးတာလေးကိုနှိမ့်သက်တာတဲ့စိတ်ဖြစ်မယ်ဆိုရင်အဲနှိမ့်သက်တယ်နှိမ့်သက်တယ်ပါရတယ်သဘောကျတယ်ဒီဥစ္စာမှတ်ရမယ်ထိတာလေးတစ်ခုကိုနှိမ့်သက်တာလို့ရှိရင်အဲ့ဒါလေးကိုရှုရမှာနှိမ့်သက်တယ်နှိမ့်သက်တယ်ပါရတယ်ရှုရမှာအဲ့ဒီလိုဒီချိန်ဒီချိန်နဲ့ရှုလို့မှလို့ပျောက်သွားပြီဆိုလို့ရှိရင်ဒါဒုက္ခပရိပဒါပဲချမ်းသာတယ်တဲ့ဒီပုဂ္ဂိုလ်လွယ်တဲ့လွယ်တဲ့အကျင့်ရှိတယ် အဲနှစ်ကြိမ်နဲ့မပြောက်ဘူးသုံးကြိမ်လေးကြိမ်စသည်ချင်းရှုမှမပြောက်တဲ့ဆိုလို့ရှိရင်ဒါဒုက္ခပရိပဒါပဲခဲခဲရင်ရင်ရှုရတဲ့ပုဂ္ဂိုလ်အဲဒီလိုဆိုပါတယ်အဲဒီတော့အဲဒါဒါလေးပါးကိုရှုတာပထမအစဒါလေးပါးရှုပြီးတော့ဥပါဒာယုတ်ရှုတယ်ဥပါဒာယုတ်ရှုတော့မြင်လာကြတာတွေပေါ့လေအဲဒါတွေရှုတဲ့အခါဒီထဲမှာကောင်းတဲ့ပိန်တွေရှုနေရင်မြင်လာကြတာတွေကလည်းရှုရတာကိုအစမရှုနိုင်ပါဘူးမှားရမယ်လို့ပြောလို့သာ မှတ်တာပဲစီးစီးကြကြမဖြစ်သေးပါဘူးစားအဲဒီလိုမြင်လာကြတာတွေနဲ့စပြီးတဲ့ကိလေသာဖြစ်မှာပဲဖြစ်လို့ရှိရင်ဒါတစ်ချိန်မှပြောက်တစ်ချိန်မှပြောက်ဆိုရင်ဒုက္ခပရိဒါသုံးချိန်လေးချိန်စပြီးမှမှပြောက်တယ်ဆိုလို့ရှိရင်ဒါဒုက္ခပရိဒါတွေထည့်ရမှာပါဟာဥပါဒယုတ်မှတ်တယ်ကဥပါဒယုတ်ပြီးတော့ရုပ်ပြီးတဲ့ခါကာလကြာရင်နာမှတ်ပြန်တယ်နံတရားကြီးမှရင်မှရင်မှတ်ရတဲ့ အာယုံလေးစီရောက်သွားတဲ့စိတ်ကလေးမှတ်သိတဲ့စိတ်ကလေးပါသိပြီလားသိကုသနာကြာတဲ့စိတ်ကလေးတွေလည်းသိပြီလားအဲဒီနာမတဲ့ခါမှာလည်းကိလေသာတွေဖြစ်လာရင်အဲဒီတစ်ချိန်တစ်ချိန်မှတ်လို့ပြောလို့ချင်းဒုက္ခပရိပဒါအဲတစ်ချိန်နဲ့မကြောက်ဘူးသုံးချိန်လေးချင်းစသည်မှမှပြောက်တယ်ဆိုလို့ချင်းဒါဒုက္ခပရိပဒါပဲယောနာရောပေါင်းပြီးမှရတဲ့ခါရှိတယ်အဲဒီမှာလည်းပဲတစ်ချိန်တစ်ချိန်နဲ့မှလို့ကြောက်သွားလို့ရှိရင်ဖြင့်ဒုက္ခပရိပဒါပဲသုံးချိန်ကစပြီးတော့နောက်ခုဆိုရင်ဒုက္ခပရိပဒါဆင်းရဲတဲ့ပရိပဒါပဲ ဒါလိုဆိုပါတယ်အဲ့ဒါကနာမရူပပရိစ္ဆေဒညာရှိသေးနာယုတ်ပညာလာရှိသေးနောက်အကြောင်းကျိုးအကြောင်းလေးတွေခုနပြောတဲ့ကိုယ်ရဲ့အခါမှာကိုယ်ရတယ်မကပဲနဲ့ကိုယ်ကျင်တဲ့စိတ်ကလေးကစပြီးပြီးလာတာပစ္စယပရိက္ခအဲ့ဒီပန်းရောက်တဲ့အခါလဲဖြစ်ပေါ်လာတဲ့ကိလေသာတွေမှလို့တစ်ချိန်တစ်ချိန်နဲ့ပြောင်းရင်ဒုက္ခပရိပဒါပဲဘုံကြီးလေးချင်းစသည်မှရလို့ရှိရင်ဒုက္ခပရိပဒါပဲအဲဒီကနောက်ဝတ္တက အဖြစ်အပျက်ကလေးတွေထင်းလာတယ်မှားရင်မှားရင်ပေါ်လာလိုက်တော်ကြတာပျောက်သွားလိုက်မှားရင်မှားရင်ပေါ်လိုက်တော်ကြပျောက်သွားလိုက်တွေ့ရတာမမြဲတဲ့တရားတွေပဲသုံးသပ်တယ်လိစ္ဆာသမတနာညာဖြစ်အဲဒီကြည့်ပြချင်းနဲ့ဆင်းရဲတွေကြီးတွေပဲမကောင်းတဲ့တရားတွေကြီးတွေပဲလို့သုံးသပ်ဆင်ရင်လေဒုက္ခသမတနာညာကိုသူသဘောတိုင်းသူ့အသူဖြစ်ပြနေတဲ့သဘောတရားတွေကြီးတယ်ပဲအနာတ္တတရားတွေကြီးတယ်ပဲလို့ရှင်ရှင်သဘောကြပြီးတော့သုံးသပ်ဆင်းရဲတဲ့ဒီကဒီမှာတော့ဆင်းကိုဆင်းရဲတယ်တော်တော်လေးကြာလဲ စစ်စစ်တာစက်ကလည်းစဉ်းစားနေတတ်တယ်လို့အဲ့ဒါကသမတနာညာမိမိတဏ္ဍာမှာရှိတဲ့တရားတွေဖြစ်ပြီးပြောက်သွားလို့မမြဲတာတွေ့ရင်အကုန်လုံးတစ်လောကလုံးနဲ့ဒီလိုမမြဲတဲ့တရားတွေကြီးတယ်ပဲလို့ဒီလိုလည်းသုံးသပ်ဆင်ရတယ်အကုသနာဖြစ်ပြနေတဲ့တရားတွေဆင်းရဲကြီးတယ်ပဲလို့မှန်ရင်မှန်ရင်သဘောကျသွားတော့ဒီလောကလုံးမြတ်တဏ္ဍာငါအကုန်လုံးရှိတာတွေဟာဒီလိုဆင်းရဲတွေကြီးတယ်ပဲဘာမှကောင်းတာတွေမရှိဘူးဒီလိုသုံးသပ်ဆင်ရတယ်အကုသနာရှိရင်ရှိရင်နဲ့အနတ္တ သဘောတရားကြီးတယ်ပဲအသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကမရှိဘူးသဘောတရားမျှပဲလို့ဘယ်မှာနေနေသဘောကျတဲ့ကံတလောကလုံးနဲ့ဒီလိုကြီးတယ်ပါပဲသဘောတရားမျှကြီးတယ်ပဲလို့ရှင်းမှရင်အဲဒီလိုဆင်ញင်လာရှိတယ်လားသမထနာညာခေါ်တယ်အဲဒီနာမှာဆင်ញင်လို့ကောင်းကောင်းနဲ့ဆင်ញင်နဲ့ဆင်ញင်တာပါတယ်သမထနာညာကတော်တော်လေးဆင်ញင်တာပါတယ်သာပေကျမ်းကဘုရားရှိတဲ့ပုဂ္ဂိုလ်တွေများဒီသမထနာညာပိုင်းရောက်လာတဲ့ကတော်တော်ပဲစဉ်းစားတာတွေဆင်ញင်တာတွေ စဉ်းစားဆင်ခြင်နေလို့ချင်းရှေ့မတို့ဘူးလို့ဆိုစဉ်းစားဆင်ခြင်တဲ့စိတ်တွေကရှုမှတ်တဲ့ဝိပဿနာစိတ်မဟုတ်ဘူးသူကပူတွေဖြစ်နေတာကိုသုံးသပ်ဆင်တာတွေကပူတွေဖြစ်နေရှေ့ကိုမတို့ဘဲနဲ့ဖြစ်နေတာဒါကြောင့်ကမ္မနာစရာများကမစင်စားဖို့မစင်ခြင်းဖို့ရတယ်သတိပေးရတယ်အဲဒီလိုသုံးသဆင်ခြင်းတဲ့အပိုင်းမှာလည်းနှိမ့်သက်သာယာမှုတို့ဒီလိုစိတ်ပြည့်မှုတို့ကိလေသာတွေ တစ်စုံတစ်ခုဖြစ်လာခဲ့လို့ရှိရင်ရှုလိုက်မှလိုက်တစ်ချိန်တစ်ချိန်နဲ့မှလို့ပျောက်သွားပြီနောက်မပေါ်လာဘူးဆိုရင်ဒါဒုက္ခပရိဒါပဲတစ်ချိန်တစ်ချိန်နဲ့မပျောက်ဘူးသုံးချိန်လေးချိန်စသည်မှပြီးတော့ပဲပျောက်ရတယ်ဆိုရင်ဒါဒုက္ခပရိဒါပဲဟိုဒီလိုဆိုလို့တယ်အဲဒီကနေပြီးတော့ကျက်လာတော့ဥရိယဗျာညာရောအပြည့်အစုံကလေးတွေပဲအဲစနဲ့ဆုံးနဲ့စနဲ့ဆုံးနဲ့ဘာမှကြကြမသိဘူးကိုသမသနာညာတော့တော်လေးကြာမှပျောက်တယ်ချက်ချင်းမပျောက်ဘူး ပေါ်လာတဲ့အာယုန်တွေများသိတင်ကြတယ်အာယုန်နမိတ်တွေပေါ်လာတဲ့အခါမှာအဲမြင်တယ်ဆိုလို့ရှိရင်လူတယောက်ရောက်လာတယ်လို့မြင်ရတယ်မိတ်ဆွေတယောက်နဲ့တွေ့နေရတယ်လို့လည်းထင်တတ်တယ်အဲဒီမြင်တယ်မြင်တယ်မှရင်ရုပ်တရားပဲကြောက်ဘူးသူကတပြေးပြေးမှသူရွေ့ရွေ့ပြီးတော့ကြောက်သွားတယ်ချုပ်သေးသေးပြီးကြောက်တယ်ချုပ်မိမ့်မိမ့်ပြီးကြောက်သွားတယ်အဲဒါသမထနာညာကဒီလိုပဲဂျုံလည်းမကြောက်ဘူးဥရိယဗျာအဖြစ်ပြည့်သိတဲ့ညာကြတော့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 တခါမှမတူဘူးတာတွေအထူးတွေတွေ့တော့ဒီမှာဝမ်းမြောက်ဝမ်းသာတယ်သိသဘောကျတယ်တခါလဲဖရာနာကြီးညိုလို့ဆရာကြီးညိုလို့သံဃာတွေကြီးညိုလို့ဆရာသမားတွေကမ္မထာဟောတဲ့ဟောပြောစုသွန်နေပေးတဲ့ဆရာတွေနဲ့ကြီးညိုလို့တရားတရားတွေလည်းရှိဝမ်းမြောက်ဝမ်းသာတွေလည်းရှိအဲဒီမှာအဲဒီနှစ်သက်သာရမှုဝိပဿနာကိုသဘောကျတဲ့နှစ်သက်သာရမှုနိကာတိခေါ်တယ်အဲဒီနိကာတိကသူကပယ်ချောက်လို့တဲမလွယ်တာဘူးဒီဥစ္စာက ဒီချင်းဒီချင်းကတော့ပြောက်ဖို့တော်ခေးမှပဲဒီချင်းဒီချင်းမကောက်ဆယ်ချင်းစင်ကားချင်းအချို့မှတ်လက်တယ်မှမှောက်သေးဘူးဆိုတော့ဒါမှမှတ်ချင်မှုသူသာလေဒီလိုဟာတွေဖြစ်နေတာကိုသဘောကျနေတာအရောင်လေးနေပါတယ်များတွေ့သိသဘောကျတယ်ကမ္မရန်ဇရာတွေသတင်းသုံးပေါ်တွေအဲဒီကိုသူကသူသူဖြစ်တာတွေ့တာတွေသိပြောကျင်တယ်ပြောကျင်တယ်ကမ္မရန်ဇရာဒီမလာငင်ကလေးကစောစောတွေကပြောကျင်လာပြီသူသာပြောကျင်လာပြီပြောတဲ့အခါလဲအားရပါရဝမ်းမြောက်ဝမ်းသာအားရတဲ့သိပြောတာမှန်ပြောတယ်သူက နေတော့သူကတစ်ချိန်တစ်ချိန်ကြောက်ပြရတော့တော့ခင်းရမှာလေသူကညအဲဒီမှာကမ္မနာဆရာကနေပြီးဒါတွေကောင်းတဲ့အကြောင်းရှင်းမွားသေးတယ်ရှင်းမွားပြီးတော့ဒါလေးမှတ်လိုက်ရင်ပိုကောင်းမယ်အဲဒါလေးမှတ်ရမယ်ရောင်လေးနဲ့မြင်လို့ရှိရင်မြင်တယ်မှတ်ဝန်တာတဲ့စိတ်ဖြစ်နေဝန်တာတဲ့မှတ်နေတဲ့သားသဘောကျတာလေးပေါ်လို့ရှိရင်သဘောကျတယ်လို့မှတ်အဲဖြစ်တာလေးတွေဖြစ်တဲ့အတိုင်းခါတဲ့ဒါလေးတွေမှတ်ပါလို့ပြောတယ်တော့သဘောမကျဘူးဒီကတည်းကမမှတ်ချင်ဘူး ရေယောဂီကတော့တောင်းမှတော့တောင်းမှတယ်တရက်နှစ်ရက်လောက်ကြာမှာမှပဲနဲ့နေရစီအောင်တော်တော်ပြောတယ်သူဒီကြတော့သူကတော့တော်တော်သဘောကျတယ်အဲဒီတော့ဒါလေးတစ်ချိန်တစ်ချိန်မှလို့ပြောက်ဖို့တော့တော်တော်ခဲရင်တယ်ခုနေခါကာလမှာတော်တော်လေးမြတ်စွာဘုရားလက်ထက်တော်ခါကာလကတရားနာရင်ထိုင်တွင်းမှာပြုံးနေသောတာပတိမေဖို့သရိုင်းမေဝနာယမေဘောရတမေဖို့ဒီတိုင်းတွေတခဏတွင်းရောက်သွားတဲ့ပုဂ္ဂိုလ်တွေရှိပါလိမ့်မယ်ဒီလိုပုဂ္ဂိုလ်တွေအဲဒါတွေကတော့သူကအဲဒီမှာ ဘာမှလည်းအနောက်ကျက်လည်းတွေ့မှာမဟုတ်ဘူးချင်းချင်းရောက်သွားတာဒီသင်္သာရိပုတ္တရာအလောက်ဥပဒိတဥပဒိတပရဝိုင်လူလူတုံးကဥပဒိတသူ့အမေကသာရီခေါ်လို့သာရီရဲ့သာသာရီဗုဒ္ဓဆိုသာရီကအမေနာမည်ဗုဒ္ဓကသားကိုသာရီရဲ့သားအခုသာလာဘုသူသားဘုသူသမီးစာရင်းပြောသလိုပဲ ပါရိဗုဒ္ဓဆိုတာအမေနဲ့စပြီးတော့ခေါ်တဲ့နာမည်လားနာမည်ချင်းမဟုတ်ဥပဒိတာကသူ့နာမည်အဲဥပဒိတာသူတို့သာဝကဖြစ်ပြီးတော့ရှင်မောကလန်လောက်ကောလိတာနဲ့ပရဗိုက်သာသနာပြုကြတယ်တော့ဘုရားလည်းပဲမပွင့်သေးဘူးဘုရားသာသနာကမပေါ်သေးဘူးဘုရားသာသနာကမထင်ရှားသေးဘူးပေါ်တယ်အဲပေါ်ရင်လည်းပေါ်နေပါရဲ့မဲ့သူဖယ်ချင်းကနေပြီးတော့သူတို့ကဒီမှမသိဘူး ယသနာပေါ်လည်းပဲဗာရာဏသီလောက်ရှိအောင်မှာပေါ့လေရာဇိုမရောက်သေးဘူးဖြစ်ပါလိမ့်မယ်ရာဇိုမှမတင်ကြသေးဘူးအဲဒီချိန်မှာသူတို့သိန်းစီဆရာကြီးထာမှာပြပိုက်ပြုပြီးတော့သိန်းဆရာကြီးရဲ့နိနေတရားတွေကိုစုံစမ်းကြည့်တဲ့အခါမှာသူတို့လိုချင်တဲ့ဗန္ဓယဝဆင်းရဲကလွံ့မြောက်တဲ့တရားကိုမတွေ့ရလို့သူတို့တရားထွက်ဆရာကြကိုရတရားတွေလိုက်ပြီးတော့ညာကြီးပုဂ္ဂိုလ်တွေကြားတယ်ကြားတယ်လိုက်ပြီးတော့စုံစမ်းမင်းများ အဲမင်းညာလိုက်တဲ့အခါသူတို့အားရတဲ့တရားကမရဘူးသူတို့ကတော့မဟောရသေးသူတို့ကပညာကြီးတဲ့ပုဂ္ဂိုလ်တွေအဲဒီလိုပဲသွားလိုက်ကြံလိုက်သွားလိုက်ကြံလိုက်နဲ့ဒီချိန်တော့ကိုပြန်လာတဲ့အခါနဲ့ရာဇီုံမြို့မှာပဲနေတဲ့အခါနဲ့သူလည်းဟိုစီလျှောက်သွားနေရင်လည်းဒူပါတယ်ကိစ္စကြီးလို့သွားတာလည်းဖြစ်ပါလိမ့်မယ်ဘာကြောင့်လဲမပြောဘူးလားတော့အသက်ကြီးမထင်နဲ့တွေ့ရဲ့ပြဇွဲကြီး၅ဦးတည်းက နောက်ဆုံးရဟန္တာအဲနောက်ဆုံးသောတာပန်ဖြစ်တဲ့အသဇိမထေရကိုနေညာဝပပါရိယမဟာနာအသဇိဆိုတာဒီလိုငါ့ကိုနာမအစင်မှာပစ္စမပဲနာမ၅ပေါ်အဲဒီပုဂ္ဂိုလ်ရဟန္တာဖြစ်တဲ့ခါကျတော့အနာတလက္ခဏာသုံးတာလေး၅ပါးလုံးတစ်ပြိုင်တည်းရဟန္တာဖြစ်တာပါပဲဒါပေမဲ့သောတာပန်ဖြစ်တဲ့အစဉ်မှာတော့သူကနောက်ဆုံးကြတယ်အဲဒီအသဇိမထေရနဲ့တွေ့သဇိမထေရသူကကြွနေရင်တွေ့တော့အဲဒီမှာ သွန်ဖုံပေးတဲ့ခါကလာဝိယဝိဇ္ဇတွေလည်းသူသွားလုပ်သေးတယ်ရေတွေပါတွေကအဲဒီသွန်ဖုံပေးပြီးတဲ့ခါကလာကျမှသူတရားမင်းများအရှင်ဟာဘယ်စရာရွယ်ပြီးရဟန်းပြုတယ်လဲဘယ်စရာတကြီးတော့ဘယ်စရာတရားကိုသဘောကျသလိုသူကမေးပါတယ်မေးတော့ အသတိမထေညာနာမထေများကအသတိရှင်သတိညာနာမထေများကဂါထာတကုတ်ဟောကြားပါတယ်ယေရမဟေတုပဝါဒေတာဟေတုတထာကတောအာဟဒေသစ္စာယောနိရောဓဧဝံဝါရီမဟာသမနောဒီဂါထာကိုဟောပါတယ်ဒီဂါထာသမဏနဲ့တွင်ကျတဲ့ဂါထာပါပဲယေရမဟေတုပဝါဒေတာဟေတုတထာကတောအာဟ တေသင်းစယောနိရောဓဧဝံဝါရီမဟာသမနောဒီဓမ္မချင်းတရားတို့သည်ဟေတုပဘဝအကြောင်းလင်အမွန်အစရှိကုန်၏ဒါကတည်းနဲ့ပဲအကြောင်းတရားလင်အမွန်အစရှိတဲ့တရားတွေရှိတဲ့အကြောင်းအကြောင်းရင်းခံပြီးဖြစ်တဲ့အကျိုးတရားတွေလို့ဆိုလိုပါတယ်ကြောင်းရင်ခံပြီးဖြစ်တဲ့အကျိုးတရားဆိုတာဒုက္ခသစ္စာတရားတွေပဲအကြောင်းတရားဆိုတာသမှုရသစ္စာပဲ အဲ့ဒါကိုရည်ပြီးတော့ဟောပါတယ်သမှုရိယအကြောင်းတရားကြောင့်သမှုရိယသစ္စာအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခသစ္စာအကျိုးတရားတွေရှိရဲ့ဒီရမဟေတုပပေါ့ဒေသန်တို့အကျိုးတရားတော့အကြောင်းတရားကိုရင်ခံရင်ဖြစ်ပေါ်လာတော့အကျိုးတရားဒုက္ခသစ္စာတရားတော့ဟေတုံအကြောင်းဖြစ်သောသမှုရိယသစ္စာတရားကို မဟာသမဏောယဟမြဖြစ်တော်မူသောငါတို့ဆရာမြတ်စွာဘုရားသည်အာဟောသည်ငါတို့မြတ်စွာဘုရားဒီလိုဟောတာအကြောင်းတရားကြောင့်အကျိုးတရားဒုက္ခသစ္စာတွေဖြစ်တယ်အဲ့ဒီအကျိုးတရားဒုက္ခသစ္စာတွေမှာအကြောင်းတရားရှိတယ်သမုဒယသစ္စာတရားရှိတယ်အကြောင်းတရားရှိလို့အကျိုးတရားတွေဖြစ်နေတာအလိုလိုဖြစ်နေတာတွေမဟုတ်ဘူးအကြောင်းမရှိဘဲနဲ့လိုလိုဖြစ်တာမဟုတ်ဘူးသုံးတယောက်ကဖန်ဆင်းလို့လည်းဖြစ်တာမဟုတ်ဘူးအကြောင်းရှိလို့ အကျိုးဒုက္ခသစ္စာတရားတွေဖြစ်နေတာလူဖြစ်လာတယ်ဆိုတာဟာရှင်းဘောကရှိခဲ့တဲ့အဝိဇ္ဇာတနာဥပါဒကံသင်္ခါရဆိုတဲ့အကြောင်းတရားတွေရှိလို့ဒီသုဘံဘဝမှာယုံနာခန္ဓာအကျိုးတရားတွေဖြစ်လာတာပဲအကျိုးတရားနဲ့အကြောင်းတရားပဲရှိတယ်လူဖြစ်လာအောင်လို့ခံစင်းပေးတဲ့ဘုရားသခင်ရဲ့လို့ဆိုတာမရှိဘူး အဲနာတရားပြမာတွေကဖန်ဆင်းလို့ဖြစ်ပေါ်လာတာလည်းမဟုတ်ဘူးသူ့အလိုလိုဖြစ်တာလည်းမဟုတ်ဘူးအဝိဇ္ဇာဒနာကံဥပါဒံအဝိဇ္ဇာဒနာဥပါဒံကံသင်္ခါရဆိုတဲ့ဒီအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတာအကြောင်းရှိလို့ယူတရားဖြစ်တာဒီအိဗေကိုယူပြီးတော့အတူလေးဟောတယ်ဟောပထမကလည်းပဲရှင်သတိကစကားပြင်ခံထားတယ်အဲငါလည်းပဲသာသနာတော်ရောက်လာတာမကြသေးဘူးတဲ့မကြဆိုတဝါပဲ တဝါပဲတဝါတွင်းပဲရှိပါသေးတယ်တစ်ပြည့်တော့မပြည့်သေးဘူးသူကဝါဇဟုကနေပြီးတော့ညာပြူလာတာအဲဒီခါကာလမှာဘုရင်ဒီဘူရွဲလာကိုဒီဘူရွဲလာပဲရှိတယ်အဲဒီဘူရွဲလာဒေါ်လာအဲတော့ပြာတို့ပြာတို့ဒီဘူရွဲဖြစ်မှာပေါ့လေပြာတို့လာတဲ့ရင်လည်းရှင်းမယ်ဒီဘူရွဲရင်လည်းရှင်းမယ်ဒီဘူရွဲလာစံတည့်ရင်လည်းရှင်းမယ်ပြာတို့လာကုန်ရင်လည်းရှင်းမယ်အဲဒီလောက်ပဲလို့အဲဒီတော့ အဲဒီတော့သူကမကြသေးဘူးတဲ့ရဟန်းဖြစ်လာတာလာရင်ရတွေ့လို့ရှိရင်ဝါစုဝါကောင်တော်သတင်းသတင်းညို့တစားမုံနဲ့တော့ကြားလို့ဆိုတော့ခဏလာကြုံမှာပေါ့မကြသေးဘူးတဲ့ရဟန်းပြုလို့ပြီးတော့ငါများများမဟောနိုင်ဘူးတဲ့တရားဟိုတူတူနဲ့ပြီးအောင်လည်းပြင်ခံရတယ်အမှန်တော့ဟောနိုင်ပါတယ်သူရဟန္တာပုဂ္ဂိုလ်စိတ္တမိတာပါတာပထမဆုံးပထမတန်းရဟန္တာကြီးပဲဟောနိုင်ပါတယ်လို့ဒါပေမဲ့လို့ဒီပရပိုက်ဆိုတော့လူနောက်ဘာတွေပဲဘာတွေချက်ပြီးတော့မင်းမမသိသေးဘူးဆိုပြီးတော့ နောက်စကားတွေအညွန့်ညော့တွေတည်မတတ်အောင်လို့သူကနည်းနည်းဟောနိုင်မယ်လို့ပြောတယ်ပြောတော့အဲဒီစင်္သာရိပုတ္တရာလောင်းဥပဒိတာပြပိုက်ကသူကလည်းပဲခတ်တင်းနေခပ်ပြပြပဲပြောပါတယ်အဲကြေကြေဟောခြင်းလည်းဟောပါတယ်ကျင်းချင်းဟောခြင်းလည်းဟောပါဟောခြင်းလည်းဟောပါတယ်ကျင်းချင်းဟောလည်းပဲသူကအကျေချက်ပြီးသူနားလည်နိုင်ပါတယ်ဟောတာဟောပါကျင်းချင်းလည်းဟောပါဆိုပြီးတော့သူကပြောတယ်အဲဟောတဲ့အခါမှာလည်းပဲတရားတွေကတော့တွင်မဟုတ်ပါဘူးတဲ့ဝဟရစကားတွေဒါတွေကတော့ပြည့်ရကျွယ်ဝပြီး ဒါတွေတော့မလိုပါဘူးအ내အတိတ်ပဲကလေးလူရင်းလေးဟောပါတယ်လို့ပြောတယ်တရားတကယ်ရှားတဲ့ပုံကိုယ်တွေကအဲ့ဒီအ내အတိတ်ပဲလူရင်းကိုကြားကျင်လာကျင်ကြတာဒါလေးကြားကျင်တာတရားတွေနဲ့အကျယ်ကြီးဝဲဝိုက်ပြီးတော့ဟောနေဖို့မဟုတ်ပါဘူးနားထောင်ကောင်းတဲ့အယုအဆိုးတွေဒါတွေကလူရင်းမဟုတ်ပါဘူးသူကအဲတရားသဘောကလေးလူရင်းအဲဒါကြောင့် ရဇိမထေကလည်းတူတူလေးဟောတယ်ရေရမဟေတုပဘောဒေတံဟေတုံတထာဂတောအာဟရေရမအကျင့်တရားတို့သည်ဟေတုပဘောအကြောင်းအကြောင်းတရားလင်မွန်ဆရှိကုန်၏ဒေသံတို့အကြောင်းတရားလင်မွန်ဆရှိသောအကျိုးဒုက္ခသစ္စာတရားတို့ဟေတုံအကြောင်းတရားကိုတထာဂတောငါတို့ဆရာမြတ်စွာဘုရားသည်အာဟဟောတော်မူ၏သုံးမြတ်စွာဘုရားကသာဟောတာတဲ့အကြောင်းတရားနဲ့အကျိုးတရားဒုက္ခသစ္စာသမုဒယသစ္စာနဲ့

အဲဒါဒီလောက်ကလေးကြားရုံနာရုံလေးနဲ့သောတာပန်ဖြစ်တယ်ဆိုတော့ဒီတဲ့ဝိပဿနာဖြစ်နေရမယ်အခြေအနေသိမရှိဘူးညာနေအချင်းချင်းပါများစွာဖြစ်နေပေါ်ရပြီဒီတဲ့စဉ်းစားနေပေါ်အခြေအနေမရှိပါဘူးဒါတော့ဒီတဲ့ကိလေသာလည်းဝင်ဖြစ်ခွေအကြောင်းဖြစ်ကိုဖြစ်မှာမဟုတ်ဘူးဒါကတော့ဒါကြောင့်ဒီလိုပုံကိုယ်တွေကသူကဒုက္ခပရိပဒါခေါ်တယ်ဒုက္ခပရိပဒါတဲ့ဆန်းရသာသာနဲ့ပဲဝိပဿနာဉာဏ်နဲ့ဖြစ်သွားတယ် တေသင်္စာယောနိရောဓဧဝံဝါရီမဟာသမဏောတေသင်္စာတို့ဒုက္ခသစ္စာသမုဒယသစ္စာတရားတို့ဤလေယောနိရောဓခြင်းချုပ်အပ်ဖြစ်သောတရားသည်အတ္တိရှိသင်္စာထိုချုပ်အပ်ဖြစ်သောတရားကိုလေအာဟောတော်မူ၏မဟာသမဏောငါတို့၏ဆရာသေးသောရာမြတ်သည်ဧဝံဝါရီဤသို့ဟောကြားလေရှိ၏အဲဒီဒုက္ခသမုဒယနှစ်ပါးချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်လည်းဟောတယ်တဲ့နိရောဓသစ္စာလည်းဟောတယ် အရုံးမြတ်စွာဘုရားသာဟောတာပဲတဲ့ဒီထဲမှာသစ္စာ၃ပါးတရိုက်ပါတယ်ဒီလိုသစ္စာပြောဆိုရင်မေဃသစ္စာလည်းတရားပါဝင်သွားတယ်လို့ယူရမှာပေါ့လေသစ္စာ၄ပါးတရားပဲတနည်းအားဖြင့်ပရိစ္ဆသမုပ္ပါတရားပဲလို့လည်းဆိုနိုင်ပါတယ်အဲ့ဒါကိုဟောတော့ဂါထာတဝက်တင်မဲ့သောတာပန်ဖြစ်တယ်တဲ့နောက်ပိုင်းဂါထာကတော့သောတာပန်ဖြစ်ပြီးမှပဲအဲသောတာပန်ဖြစ်ပြီးမှပဲသုံးသပ်သွားတယ်ဒါကထာတွေကဒီလိုပြပါတယ် ဥပဒိဋ္ဌပရပိုက်ကသူ့မိတ်ဆွေကောဠိတာပရပိုက်ကိုလည်းဒီကာထာပြန်ပြီးတော့ဟောတဲ့အခါမှာဒီကာထာနားနေရင်ကောဠိတာပရပိုက်လည်းပဲရှင်မောကလန်လောင်းလည်းပဲသောတာပန်ဖြစ်တယ်လို့ဆိုတယ်သူလည်းပဲမကြပါဘူးဒုက္ခပရိပဒါပါပဲအဲဒီကနောက်ကိုညသောဆရာတန်သွားပြီးတော့သူတတိပရိသတ်တွေလည်းပါပါတယ်အဲဒီမှာရာပြူကြညသောဆရာအေးဘိက္ခုခေါ်ပြီးတော့ရာပြူပေးအဲဒီမှာတရားအထုတ်တရားထုတ်တော့ဇာတိဘုရားတော့ဇာနေကိုလိုလည်းကူကူနဲ့ရတဲ့လက္ခဏာရှိပါတယ် အဲပထမဇန်ဝင်စားလိုက်ပထမဇန်ဝိပဿနာရှုလိုက်ဒုတိယဇန်ဝင်စားလိုက်ဒုတိယဇန်နဲ့အပါဒတရားတွေဝိပဿနာရှုလိုက်စသည်ဖြင့်အနုပဒပုစင်တိုင်းသဘာဝတရားတွေကိုအသေးစိတ်သိရတယ်ကျယ်ဝိပဿနာရှုတယ်ကျယ်ဝိပဿနာရှု15ရက်ရှုရတယ်တဲ့အဲ15ရက်ရှုတော့ကိုတပူရဲလောက်ကြီးနေအဲ့ဒီမှာဘာငါဇီဝေးရှိတာဘာငါဇီဝေးပြုတာကိုအဲ့ဒီနေမှာ ဉာဏ်ဖြစ်တာပါပဲအဲဒီဉာဏ်ဖြစ်တော့လည်းပဲသူတူဖြစ်တဲ့ဒီကနခဗရပိုက်ကိုဝေဒနာသုတ်တံကိုဟောနေတယ်ဝေဒနာတွေဒုက္ခဝေဒနာဖြစ်နေတော့ဒုက္ခဝေဒနာမဖြစ်ဥပ္ပခဝေဒနာမဖြစ်ဟုတ်လားဒုက္ခချမ်းသာချမ်းသာနေတော့မှဆင်းရဲမရှိဘူးဥပ္ပခလေးလေးရှိတဲ့သဘောလည်းမရှိဘူးဒုက္ခဆင်းရဲနေတော့မှလည်းချမ်းသာမရှိဘူးဥပ္ပခမရှိဘူးဥပ္ပခဖြစ်နေတော့လည်းဒုက္ခဒုက္ခမရှိဘူးတစ်ခုချင်းတစ်ခုချင်းဒုက္ခိတာသူဖြစ်တာ မမြဲတဲ့တရားတွေပဲဒီဝေဒနာတွေကမမြဲတဲ့တရားတွေပဲလို့ဒီကအရင်ခံပြီးတော့မြတ်စွာဘုရားဟောပါတယ်ဝေဒနာဝေဒနာကမ္မထံဟောအဲ့ဒါတွေဟောနေရင်လည်းပဲသင်္သာရိပုတ္တရာသင်္သာရိပုတ္တရာပြီးတော့ရဟန်းဖြစ်နေပါပြီသင်္သာရိပုတ္တရာကလည်းမှမြတ်စွာဘုရားကိုယက္ခပေးတဲ့နောက်ကမတရပြီးယက္ခပေးနေရင်အဲ့ဒီတရားကိုကြားနာရင်းနဲ့ဝိပဿနာရှုပြီးတော့ ဉာဏ်နာဖြစ်သွားတယ်သောတာပန်ကနေသရဂိုင်းမျိုးကိုနာယိမျိုးကိုစင်တဲ့တရားမှာကိုဉာဏ်နာဖြစ်သွားတယ်ဒါတော့သူမှအဲဒီအထက်မဲ့ဖို့တွေတက်တဲ့နေရာမှာလဲဒုက္ခပရိပဒါပဲချမ်းသာသာတာပဲဘိညာအားဖြင့်လည်းပဲဝိပဿနာဉာဏ်ဖြစ်ပြီးတော့ခုနပထမဘာသာတဝက်နဲ့ဆိုတော့လင်းလင်းမြန်မြန်ဖြစ်သွားတော့ခိဗဗိညာပေါ့နောက်အထက်မဲ့ဖို့တွေဖြစ်တဲ့အခါကာလမှာလဲအဲဒီတရားနာနေရင်လောလောကူကူနဲ့ ဝိပဿနာဉာဏ်ကြီးလင်းလင်းမြန်မြန်နဲ့တက်သွားတော့ဝိပဿနာဉာဏ်လင်းလင်းမြန်တက်ပြီးတော့အာရတမေကိုရောက်တော့သတိပပညာပဲဇိုက်ပုတ္တရာမှာပထမမေဖို့လဲဒုက္ခပရိပဒခိဗပညာပဲတဲမေဖို့တွေလဲဒုက္ခပရိပဒခိဗပညာပဲရှင်မမောက္ကလန်တော့ရှင်သာရိပုတ္တရာအလောင်းဟောတဲ့ဒီရေမိုင်တုဘောဘောဂါထာကိုကြားနာရင်သောတာပန်ဖြစ်ခဲ့တုန်းကတော့ဒုက္ခပရိပဒခိဗပညာပဲသူလည်းပဲခြံရသာတာနဲ့ဝိပဿနာဉာဏ်ဖြစ်ဝိပဿနာဉာဏ်ဖြစ်ပြီးသောတာပန်လည်းပဲ သောတာပတိမေဖို့ရောက်တာလည်းပဲတခဏလေးအတွင်းမှာပဲဒုက္ခပြည်ရဲ့ပြိပပညာပဲအထက်မဲ့ဖို့အတွက်အာထုတ်တဲ့အခါကာလကျသူအပင်မမဆင်းရဲအာထုတ်ရတယ်သူကဒါပေမဲ့9ရက်အတွင်းမှာရဟနာဖြစ်တယ်အဲ့ဒီ9ရက်အတွင်းမှာသူကပင်မမအာထုတ်ရတယ်တဲ့ပင်မပြီးငိုက်ကြီးနေလို့မြတ်စွာဘုရားကသတိတော်သွားပြီးတော့ပြရတယ်ပါစလာဒီမောက္ကလနာမောက္ကလနာမောက္ကလနာပါစလာဒီငိုက်နေသလားမြတ်စွာဘုရားသွားမေးပြီးတော့မငိုက်အောင်လို့ အဲဒီအငိုက်ပြောင်းအောင်လို့ဟောရသေးတယ်ဆိုတာဟောရသေးတယ်အငိုက်ပြောင်းလို့အဲဒီဟောတိုက်တွန်းပြီးတော့မှအဲဒီကနေပြီးတော့ဝိပဿနာရှုပြီးတော့အထက်မဲ့ဘူရီစင်တိုင်းတက်ပြီးရဟနာဖြစ်သွားသူကရက်တော့မကြောက်ဘူးစလိုက်ခုကြတော့ရက်မကြောက်ဘူးခုနှစ်ရက်နဲ့သူကရဟနာဖြစ်သွားဒါပေမဲ့လို့အထက်မဲ့ဘူအတွက်အထုတဲ့အခါမှာ နိုင်ပြီးပြီးတော့စဉ်စဉ်ရဲပင်မမမတော့နိုင်ပြီးတာတွေသူမှတ်လို့ပြုတ်တယ်မပြောက်ဘူးဒီချိန်နဲ့ချိန်နဲ့မပြောက်ဘူးဒီနေ့ချိန်မှုတော်တော်နဲ့ပြောက်ဖို့မရပါဘူးအဲဒါနဲ့မပြောက်ဘူးမပြောက်လို့သူဒုက္ခပရိပဒါပဲတဲ့ဒါမှလည်းအဲ့ဒီကနေပြီးလွန်မြောက်လာတဲ့အခါဝိပဿနာညာထဲတဲ့တဏ္ဍာဖြစ်လာတဲ့အခါကျတော့ခိဗ္ဗပညာပဲတဲ့အဲမဲ့ကိုယ်ကြီးတက်သွားတာလည်းလင်းလင်းမြောင်မဲ့တဲ့ဒီကျတော့ခိဗ္ဗပညာပဲအဲဒီတော့အကွဲပြားရှိပါတယ်အဲဒါပရိပဒါနဲ့ပညာခွဲဖို့ ဝိပဿနာအခြေခံမှာတကယ်ရင်းရင်းနဲ့အားထုတ်ရလို့ရှိရင်သာသလိနီများမှာပြတဲ့အတိုင်းဆိုရင်အဲဥရိယဗျာညာမရောက်ခင်အတွင်းပေါ်လေတကယ်ရင်းရှုခဲ့ရလို့ရှိရင်ဒုက္ခပရိဒါခေါ်သေးတယ်ဥရိယဗျာညာရောက်ပြီးတော့အထက်အထက်ညာဝိပဿနာညာနဲ့လင်းမြန်တက်သွားလို့ရှိရင်ခိဗဗိညာဘူးအဲဟုတ်တယ်မို့လဲအဲတကယ်ရင်းနဲ့ င်းတင်းတင်းတင်းနဲ့ဖြည်းဖြည်းချင်းရောက်လို့ရှိရင်ဒါနာပညာခေါ်သည်တဲ့ဒုက္ခပိဒနာပညာပေါ့အဲဒီကမြန်မြန်တက်သွားလို့ရှိရင်တော့ခိဗ္ဗပညာပရမအောင်နာကြမှာပါဝိသုရိမေမဟာဒီကဆရာကတော့ဥရိယဗျာညာနဲ့မကောက်သူကတော့သင်္ခါရုပ္ပခညာတယောက်ယူလာတယ်သင်္ခါရုပ္ပခညာကြီးရှိဖို့မောစီအဲဧဘိဒညာနဲ့မောစီတုပ္ပညာညာလို့သတိသင်္ခါညာလို့ အဲဒီညာနေဖြစ်တဲ့အခါမှာလည်းပဲခဲခဲရင်းရင်းနဲ့အားထုတ်ရတာရှိတယ်တဲ့အဲဒီမှာလည်းပဲဖြစ်ပေါ်လာတဲ့ကိလေသာတွေကိုတစ်ကြိမ်နှစ်ကြိမ်ယူမှပြီးပယ်လို့ပြောက်သွားလို့ရှိရင်ဒုက္ခပရိပဒခေါ်ရမယ်။ခဲခဲရင်းရင်းယူမှပြီးမှပြောက်လို့ရှိရင်တော့သုံးကြိမ်လေးကြိမ်စသည်ဖြင့်ယူမှပြီးပြောက်လို့ရှိရင်တော့ဒါနာပညာခေါ်ရမယ်လို့သူကတော့ သင်္ကာရုပ္ပကညာတိအောင်သင်္ကာရုပ္ပကညာရဲ့ရှေ့ဖို့တွေအကုန်လုံးပရိပဒါတွေထည့်ထားပါတယ်ဒါကဝိသုရိမမဟာတိကာကဆိုတယ်ဒါသာလေးနေမှာတည့်ရထင်ရှားရှိတာကတော့ဥရိယပညာရဲ့ရှေ့ဖို့ကိုပရိပဒါလို့ဒီလိုပြထားတာရှိပါတယ်အဲ့ဒါကြိုက်တဲ့အတိုင်းယူရုံပါပဲဒီကတော့သဘောကျတော့ဝိသုရိမမဟာတိကာပြောတာပို့ပြီးတော့ရှင်းတယ်လို့ထင်တယ်အော်လို့တော့ ဝိရဗျာညာရောက်ပြီးတဲ့ပုံကိုယ်တွေလည်းခဲခဲရင်းမှတ်တာရှိသေးတာပဲအထက်မှာရှိတယ်အဲဒီမောဇိတုမြတ်နာညာတို့ပြည့်စင်ခါညာတို့ဒီမှာခဲခဲရင်းမှတ်ရတာပါတယ်ဒီမှာခဲခဲရင်းမှတ်တာအထူးအချင်းနှစ်နေရာရှိတယ်သူတရားထုတ်ခါစားကဝိရဗျာညာမရောက်ခင်အတွင်းအဲဒီမှာလည်းခဲခဲရင်းရင်းဝေဒနာတွေဒုက္ခဝေဒနာတွေတွေ့ပင်ပင်ပန်းဆင်းရဲတွေမှားရအဲဒီမှာဒုက္ခဝေဒနာတွေတွေ့ရပါတယ်ဒုက္ခတွေ ခဲခဲရင်းရင်းနေတော်တော်မှတ်ရတာပါလေအဲဒီကနေပြီးဥရိယပြညာရောက်တော့သက်သက်သာသာနဲ့မှန်ကောင်းတာဥရိယပြညာပြီးသင်္ကညာတော့ဒီမှာမခက်ပါဘူးခရညာအဲသိမခက်ဘူးအာရိနဝညာဆိုလည်းမခက်ဘူးနိဗ္ဗာန်ညာကြကြီးငွေတော်ရှိတယ်ခက်တာမဟုတ်ဘူးမိုးစီလူညာဒါညာနဲ့ပြိသင်္ခါညာတွေကြဝေဒနာတွေတစ်ခါပြန်ပေါ်လာတယ်ဒီမှာအဲဒီဝေဒနာတွေတစ်ခါမှတ်ရတယ်အဲဒီတော့အဲဒီမှာခက်ခဲရင်းမှားလို့ရှိရင်ဒုက္ခပရိပဒါပဲ ုသုရိမေမာရီကကပြောတယ်အဲ့ဒါကအခုယောဂီတွေတရားထုတ်ဖို့ဆင်နေဆိုတော့သူကပို့ပြီးတော့သဘောဝကြတယ်လို့ဒီကတော့သဘောကြတယ်အဲဒီကသင်္ခါရုပ္ပခာညာရောက်ပြီးတော့အညာတက်နှင်းလို့ရှိရင်ဝိပဿနာပြိဝေနေနေတာလေ။မျက်လာတဲ့သဘာဝကြတယ်ဒါလည်းအခုချုပ်ဖို့ကသင်္ခါရုပ္ပခာညာရောက်ပြီးတော့တော့နေကိုမတက်နိုင်ဘူး။ဟောပဲချုပ်မတက်မတက်ပြီးသမားတော့တနည်းတော့မတက်ဘဲနေတာလည်းရှိတယ်။မတက်ချင်ပြီးသမားတော့ ကြာရကြီးနေတာကျိုးလည်းပဲတော်တော်ရက်ရက်ပေါက်တော်များများကြာမယ်တက်တာလည်းရှိတယ်။နာမည်တက်တဲ့ပုဂ္ဂိုလ်လည်းရှိတာပေါ့။အဲဒါနင်းနေတက်နေတဲ့ပုဂ္ဂိုလ်ကဝိပဿနာပရိဝုနေနေတာတွေပြီးတော့ရုပ်တရက်မတက်လို့တော့စိတ်တော်မပြည့်ကြတဲ့လူစားသူကဝိပဿနာပရိဝုနေနေတာဒီလိုဖြစ်တတ်တဲ့သဘောတွေပဲ။သာနာပညာပုဂ္ဂိုလ်ဆိုဒီလိုဖြစ်ရမှာ။အဲဒါနောက်ဆိုရင်နားလည်လောက်ပြီးနေတူတယ်။နောက်ပါရင်လည်းနားလည်ပါပြီ။အဲဆိုရမယ်။အခြေခံကျင့်နိုင်ဆင်းရဲ၍ ညာတက်နှေးလင်ဒုက္ခပရိပဒါဒါနာပညာပုဂ္ဂိုလ်အခြေခံကျင့်၌ဆင်းရဲ၍ညာတက်နှေးလင်ဒုက္ခပရိပဒါဒါနာပညာပုဂ္ဂိုလ်အခြေခံကျင့်၌ဆင်းရဲ၍ဆိုတာကဒုက္ခပရိပဒါကိုပြောတယ်ညာတဲ့နေလင်းဆိုတာဒါနာပညာကိုပြောတာဗာလေးနှစ်ခုလဲနှစ်ပိုင်းပိုင်းထားတယ်ပါဠိလိုက ဒုက္ခပရိပဒါဆိုတာဆင်းရဲတဲ့အကျင့်ဆိုတာအခြေခံအကျင့်ဆင်းရဲသည်ဒါဒါနာပညာဆိုတာနှေးဒါနာဆိုတာနှေးတာပညာကညာမဲ့နှေးတော့ညာဒူးရှိသည်ညာဒူးနှေးတယ်ညာတက်နှေးသည်အဲ့ဒါကိုခြေခံကျင့်တဲ့ဆင်းရဲ၍ညာတက်နှေးလင်ဒုက္ခပရိပဒါနာပညာပုဂ္ဂိုလ်ဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေကိုယ့်အကိုသုံးပြနေတာဘောငါဟာဒုက္ခပရိပဒါလားဒုက္ခပရိပဒါလားဒုက္ခပရိပဒါရင်များမှာပါပဲဒုက္ခပရိဒါကတော့နာရှားပါလိမ့်မယ်ကွာ ဒါနာပညာလားခိဗ္ဗပညာလားကိုယ့်ကိုသုံးပြနိုင်တယ်ဒါကတော့သူများသုံးပြပေးဖို့ရမလိုပါဘူး။อืมညာတက်ညာမလားမမြန်ဘူးလားကျွတ်သင်္ကာရုပ္ပခညာရောက်မကြဘူးပြုတ်နေအောင်မတက်သွားတော့ဆရာကြီးကတော့ကျွတ်တန်ရဖြစ်တယ်ဟုတ်မှာဟုတ်မှာမလဲဆရာကြီးကတဲမပြောဘူးသင်္ကာရုပ္ပခလည်းကောင်းကောင်းမပြောလိုက်ဘူးသူကဟိုပြုံးနေတက်သွားတော့ဒီလိုကလည်းရှိပါတယ်။အဲလိုပုဂ္ဂိုလ်ကလည်းရှိတယ်ညာတက်မြန်တဲ့ပုဂ္ဂိုလ်ရှိတယ်။ကဲနှစ်နာမဆိုရမယ် ခြေခံကျင့်၌ဆင်းရဲ၍ညာတက်မြန်လင်ဒုက္ခပရိဝရာသိဗ္ဗဝိညာပုဂ္ဂိုလ်ခြေခံကျင့်၌ဆင်းရဲ၍ညာတက်မြန်လင်ဒုက္ခပရိဝရာသိဗ္ဗဝိညာပုဂ္ဂိုလ် ဘယ်ကအခြေခံချင်းဆင်းရဲတာချင်းတော့ဒါအတူတူပဲဒုက္ခပရိပဒါချင်းနဲ့ရှိရပုဂ္ဂိုလ်နဲ့အတူတူပဲနောက်ဟောရှိရတော့ညာတက်နေတယ်ခုညာတက်မြန်တယ်ညာတက်နေတော့ဒါနာပညာညာတက်မြန်တော့ခိဗ္ဗပညာဒါလည်းပဲကိုယ့်အကိုဆုံးဖြတ်နိုင်ပါလေငါတရားထုတ်လာတာအခြေခံချင်းတော့ဆင်းရဲခဲ့သလားမဆင်းရဲဘူးလားဆင်းရဲခဲ့တာများမှာပါပဲနောက်အဲဥရပညာစသည်ဖြစ်တော့ဘုံမဟုတ်သင်္ခါရုပ္ပကညာဖြစ်ပြီးတော့ အဲမညာမညာပူညာနေတက်တဲ့ခါမှာညာညာပဲတက်သလားနည်းနည်းပဲတက်သလားဆိုတာဟိုကကိုသူပြနိုင်ပါနဲ့လို့သူပြနိုင်ပါနဲ့အထိပ္ပပညာပုဂ္ဂိုလ်နာမတဲ့အထိပ္ပပညာပုဂ္ဂိုလ်နံပါတ်3အခြေခံအကျင့်၌ချမ်းသာ၍ညာတက်နေလင်ဒုက္ခပရိပရာာနာပညာပုဂ္ဂိုလ်ဒါကလွယ်သွားပြီခုနကအခြေခံချင်းဆင်းရဲအခုတော့ချမ်းသာတဲ့ပဲရောက်လာပြီ စပြီးအထုတ်တွေကဆင်းရဲမတွေ့ရဘူးတွေ့ရလည်းပဲတစ်ချက်တစ်ချက်မှလိုက်ပြောက်သွားရောဒါထကရာဆိုပေါ့လေဒါတော့မဟုတ်တော့မှလည်းဒီလိုကူကူနဲ့မှလို့ပြောက်ပြောက်သွားလို့ရှိရင်ဒုက္ခပရိပဒါတဲ့ခုနေခါတော့ထဲမှာဖြစ်တော့မှာပါဒီလိုကူကူနဲ့အချို့တော့ပါလေတချို့ကမ္ဘာကြောင်ရောက်ကြတဲ့ကစိတ်ရပြန့်လွင့်လာလို့ဆိုတော့ပြောပါတော့မရှိဘူးမရှိဘူးဆိုတာလုံးလုံးကိုတချို့အိမ်များစိတ်မရောက်ဘူးလို့ဆိုတာပဲတချို့ပြောတယ်တဲတော်ပါလေပေါ်လာတဲ့ အဲဒီစိတ်ကူးတွေဘာတွေဟာလည်းပဲကိလေသာတွေပေါ်လာလို့ရှိရင်လည်းမှတ်လိုက်ရင်တခါတည်းဂျုံနဲ့ကြောက်တော့ပဲခါတယ်။ဒါမျက်စောင်းထိုးကြည့်လိုက်ရင်ဟိုမှာလွင့်သွားတယ်လို့ပဲတခါတည်းမှတ်လိုက်ရင်တခါတည်းကြောက်သွားပြီလို့ချူယောဂီပုဂ္ဂိုလ်တွေအပြောလည်းကောက်တယ်။အတွေ့ကောင်းရင်ပြောလည်းကောက်တာပဲ။အဲမြန်မြန်မြန်ကြောက်တာ။အဲဒီလိုကအခြေခံချင်းကချမ်းသာတယ်လွယ်လွယ်ကူကူနဲ့သူရိယပြညာလည်းကြောက်လာ။သူရိယပြညာရောက်ပြီလားတော့ထဲညာနေလဲလွယ်လွယ်ကူကူတက်။မောဇိတုမြတ်တာတော့ပြိသင်္ခါတော့တချို့ကပြောတော့မပြောလိုက်ဘူး။ မပြောလို့ကမ္ဘာဆရာတွေကတာမရဖြစ်တယ်ဒီဟာတွေမပြောဘူးဟုတ်မဟုတ်ပါမလားတော့လည်းဖြစ်တယ်သူညာညာတက်လာလို့ဒီလိုပါလေရှိပါတယ်အဲချမ်းချမ်းသာတက်လာတာသင်္ဃာရုပ္ပခာညာရောက်အဲသင်္ဃာရုပ္ပခာညာရောက်တဲ့ခါကျတော့အဲ့ဒီမှာနေနေတယ်ညာတက်နေသန္တာပညာပုဂ္ဂိုလ်ပဲတဲ့သုသပိရဏပညာပုဂ္ဂိုလ်နံပါတ်၄ဆိုရမယ်ခြေကကျင့်၌ချမ်းသာ၍ညာတက်ညာလင်ဒုက္ခပရိပရာ သိဗ္ဗဗိညာပုဂ္ဂိုလ်အခြေခံချင်းညာတဲ့အခြေခံချင်းမှာဆင်းဆင်းချမ်းသာတယ်လို့လည်းကူကူနဲ့ပဲတက်လာတယ်ပုရိယဗျာညာလို့သင်္ဃာရုပ္ပကညာလို့ဖြစ်ပြီးတဲ့နောက်လည်းပဲသူကမြန်မြန်တက်သွားတယ်ဒါသိဗ္ဗဗိညာပုဂ္ဂိုလ်ပဲပြီးတော့ဘောဓဘာမှာတရား၄မျိုးရှိတယ်အဲဒီ၄မျိုးထဲမှာအဲတရားတို့ပြည့်စုံတဲ့အခါကျတော့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတော့ကိုယ့်အကိုဆုံးဖြတ်ဖို့မပြည့်စုံတဲ့ပုဂ္ဂိုလ်တော့စောစောကဆုံးဖြတ်လို့မဖြစ်ပါဘူးသူက အဲဘေးကပုဂ္ဂိုလ်ကလည်းသုံးပြပေးလို့ဖြစ်ကိုယ့်ဟာကိုယ်သုံးပြမှဖြစ်မှာအဲဒါဒီလေးမျိုးတွေ1နံပါလား2နံပါလား3နံပါလား4နံပါလား၄နံပါပုဂ္ဂိုလ်ကတော့ကြားလိုက်မယ်နဲ့တူတယ်ခုနကအရှင်သာရိပုတ္တရာတို့မျိုးက၄နံပါသူကလိုလိုလေးနဲ့အစာပိုင်းနဲ့လွယ်တယ်နောက်ပိုင်းနဲ့ညံ့ညံ့မဲ့သူသွားတာလို့အသုခပြိတဲ့သိပါဝင်နေကောင်းတော့အကောင်းဆုံးပေါ့လေတချို့ဆရာတော်တွေကဆူပေးကြပါတယ်ဒုက္ခပရိဒါခိဗဗိညာဖြင့်ချမ်းသာသောအကျင့်လင်မြန်သော အသိဉာဏ်ဖြင့်မညာပညာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါစေဆိုပြီးသူပေးကြတယ်အကောင်းဆုံးဆုပါပဲသူကပေးတယ်ဒုက္ခပြည်တဲ့ခိဗ္ဗပညာပုဂ္ဂိုလ်ဖြစ်နေအဲအရိယာမေဖို့တွေရောက်ပါစေလို့ဆိုတဲ့အနေနဲ့ဆုပေးကြတယ်ဒါကောင်းတဲ့ဆုပါပဲဒါပေမဲ့လို့ဆုပေးရုံနဲ့တော့ဖြစ်မှာမဟုတ်ဘူးကျင့်မှဖြစ်မှာဆုပေးရုံနဲ့ဖြစ်လို့ရှိရင်တော့သိတွေ့မှာလို့ဆုပေးရုံနဲ့တော့ဖြစ်မှာမဟုတ်ဘူး သူပေးုံနဲ့ဖြစ်လို့ရှိရင်အဲ့ဒီသူပေးတဲ့ပုဂ္ဂိုလ်ဒီသွားသွားသူတောက်ပြီးတော့လွယ်လွယ်ကူကူနဲ့ရောက်ကုန်မှာဒီလိုတော့ဖြစ်မှာမဟုတ်ဘူးသူကအားထုတ်မှာအားထုတ်လည်းပဲရှိကပါရမီဓုရှိတဲ့ပုဂ္ဂိုလ်တွေပါပဲဒီဒုက္ခပရိဒခိဗ္ဗပိဋကဖြစ်တဲ့ဆိုတာပါရမီဓုရှိတဲ့ပုဂ္ဂိုလ်လိုက်ဖို့တရားတို့လို့ရှိဘွားတွေကလေ့ကျင့်လာတာတွေကအရိယာမေဖို့မရောက်တာတမယ်ပဲဒီရှိတာအရိယာမေဖို့ရောက်ခါနေတိအောင်သူကအားထုတ်လာတော့နေမှာကျင့်တဲ့ခါလဲလွယ်လွယ်ကူကူနဲ့အဲဝိပဿနာဉာဏ်ဖြစ်လာတော့လည်းပဲ ဉာဏ်များမဲ့အရိယာမညာပူညာတွေတက်ပြီးတော့သွားတာဒုက္ခပြည့်တဲ့ပညာဖြစ်တာရှိရပါရမီကရှိတဲ့ပုဂ္ဂိုလ်တွေပါပဲအဲတော့သောတာပန်ပုဂ္ဂိုလ်က၄မျိုးရှိတယ်ဒီ၄မျိုးထဲမှာဧကဘီစီကလည်း၄မျိုးရှိတယ်ဒီသင်္နာ1 2 3 4ဟာမြေတော့တတ္တခတုပရမကလည်း1 2 3 4၄မျိုးရှိတာပဲ ကောလံကောလကလည်းဒီတစ်နှစ်သုံးလေးလေးမျိုးရှိတာပဲဒါတော့အထက်ကကခကသုံးခုနဲ့ဒီကတစ်နှစ်သုံးလေးမြောက်လိုက်လို့ရှိရင်လေးသုံးလေးတို့ကဆယ်နှစ်ရှိတယ်ဆယ်နှစ်ဆယ်နှစ်မျိုးဖြစ်သွားတယ်သောတာပန်အဲ့ဒါကိုဒီကသောတာပန်သုံးပါးကိုတဲ့သောတာပန်သုံးပါးဆိုတာကကခကရှားထားတဲ့သောတာပန်သုံးပါးကိုပရိယဒပညာ၄ပါးနဲ့မြောက်ပွားလိုက်လို့ရှိရင်ဒုက္ခဒုက္ခပရိယဒသနာပညာ၁ ဒုက္ခပိဒါခိဗဝိညာနှင့်ဒုက္ခပရိဝရဒနာပညာသို့ဒုက္ခပရိဒါခိဗပညာ၄အဲ့ဒီပရိဒါ၄ပါးနဲ့မြောက်ပွားလိုက်လို့ရှိရင်12ပါးဖြစ်တယ်သောတာပန်12ပါးဖြစ်လာပြီခိုင်သားလေးဆိုပေါ်သားတွေ့ပါတယ်သောတာပန်3ပါးကိုပရိဝရပညာ၄ပါးနဲ့မြောက်ပွားလင်12ပါးဖြစ်သည် သောတာပန်၃ပါးကိုပฏิပဒါပညာ၄ပါးနှင့်မြောက်ပွားလင်7ပါးဖြစ်သည်အဲဒါအဲဒါသောတာပန်7ပါးဖြစ်လားအဲသောတာပန်7ပါးလည်းတခါဒုရ2ပါးနဲ့ခွဲလိုက်လို့ရှိရင်7ပါး2လီဖြစ်လာ24ပါးရှိတယ်သောတာပန်24ပါးကောင်းတာထားတယ်သဒ္ဓါဒုရသဒ္ဓါဥဆောင်သောပုဂ္ဂိုလ်ပညာဒုရပညာဥဆောင်သောပုဂ္ဂိုလ် တချို့ပုဂ္ဂိုလ်ကသဒ္ဓါတရားနဲ့ယုံကြည်မှုဥဆောင်ပြီးတော့အားထုတ်တယ်။များသောအားဖြင့်အခုနေခါမှာသဒ္ဓါဥဆောင်ပြီးအားထုတ်တာပုဂ္ဂိုလ်များပါတယ်။တချို့လည်းပဲဉာဏ်ပညာထက်မြက်လို့ဉာဏ်ပညာအားကိုးပြီးဉာဏ်ပညာထက်သန်ပြီးတော့အားထုတ်လို့မဲ့ဖို့ရောက်တဲ့ပုဂ္ဂိုလ်ရှိတယ်။ဒါအခုနေခါလည်းပဲနည်းနည်းပါးပါးတော့ရှိပါတယ်။ကျုပ်ပုဂ္ဂိုလ်ဉာဏ်တော်တော်ထက်တယ်သူက။တရားထုတ်ရမှာထက်တယ်။အဲဒါပညာဒူရပုဂ္ဂိုလ်။အဲဒီတော့ သဒ္ဓါဒုနာနဲ့ကလည်း12ပါးရှိတယ်ပညာဒုရကလည်း12ပါးရှိတယ်12ပါးနဲ့လေဆိုတော့24ပါးဖြစ်တာပေါ့ဒါသောတာပုဂ္ဂိုလ်24ပါးဆိုဒီလိုခွဲပြီးတော့ယူတာအဲဒါဆိုရမယ်သဒ္ဓါဒုရာသဒ္ဓါဥဆောင်သောပုဂ္ဂိုလ်ပညာဒုရာပညာဥဆောင်သောပုဂ္ဂိုလ်ဤဒုရနှစ်ပါးနှင့် ထ၍မြောက်ပွားလင်သောတာပန်24ပါးဖြစ်သည်အဲသောတာပန်24ပါးအဲကိုယ့်အကိုသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေကိုယ့်အကိုဆုံးပြနိုင်ပါတဲ့သဒ္ဒါငါသဒ္ဒါပဲအရင်ခံပြီးတော့အထုတ်လာသလားများတော့ရင်ဒါများမှာပါပညာပဲရင်ခံပြီးအထုတ်လာသလားအဲဒါနည်းနည်းပါးပါးရှိပါလိမ့်မယ်ပညာအဲတော့ သဒ္ဓါဒုရသဒ္ဓါသဒ္ဓါရင်ခံအထုတ်တဲ့ပုဂ္ဂိုလ်12ပါးထဲမှာပါဝင်လာပဲများမှာပါပဲပညာအကြည့်တဲ့ပုဂ္ဂိုလ်ပညာထက်တဲ့ပုဂ္ဂိုလ်တွေကတော့ပညာဒုရ12ပါးထဲကတစ်မျိုးဖြစ်မှာပဲအဲဒါသောတာပန်24ပါးသက္ကရာကရောက်လာသက္ကရာကဆိုသက္ကဒါဂာမိသကိဉ္အာဂာမိကသက္ကရာဂာမိဖြစ်တဲ့သကိဉ္ကတစ်ကြိမ်အာဂာမိကပြန်လာတယ်တစ်ကြိမ်ပြန်လာတယ်လူဘဝကတစ်ကြိမ်ပြန်လာတဲ့ပုဂ္ဂိုလ် သေသေးရလည်းကျင့်ပြလာတဲ့ပုဂ္ဂိုလ်သရဂံဟူရခေါ်သည်ဒါဆိုရမယ်လားတော့တွေ့ပါရဲ့သူကလူဘဝသို့ဒီချိန်မျှသာပြန်လာပြီးလင်ဆင်းရဲခတ်သိငြိမ့်မိပုဂ္ဂိုလ်ကိုသရဂံဟုခေါ်သည် လူဘဝသို့တစ်ချိန်မျှသာပြန်လာပြီးလင်သိရခတဲ့ရင်းမိပုဂ္ဂိုလ်ကိုသက္ကရာကဟုခေါ်သည်သောတာပန်ကနေဝိပဿနာတရားအားထုတ်တော့ဝိပဿနာဉာဏ်နဲ့ဥရိယဗျာဉာဏ်ကနေပြီးအစဉ်တိုင်းဖြစ်တာပါပဲဒါကတော့ရှိကသွားပြီးသားလားမဟုတ် အထူးပြောစရာမလိုပါဘူးသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကဒီနေ့ဟိုဟိုတော်တော်စီကသတင်းပေါင်းများစွာကဟောခဲ့တယ်သောတာပန်ကပဲတရားရှိပွားသနည်းဆိုတာသောတာပန်လည်းခန္ဓာပဲရှင်မြဲနေတူသည်သောတာပန်လည်းပဲပုထုဇဉ်တုန်းကလိုပဲသောတာပတိမေဖို့ရအောင်သောတာပန်ဖြစ်အောင်ရှုတုန်းကခန္ဓာ၅ပါးရှုသလိုပဲသောတာပန်ကလည်းပဲသဒ္ဒါကံအထက်မဲ့ဖို့ရခြင်းလို့ရှိရင် ခန္ဓာ၅ပါးပဲရှိရမယ်ဆိုတာသီလသုဒ္ဓသုတ်ကပြထားပါတယ်ခန္ဓာ၅ပါးကိုအိစ္ဆဒုက္ခဟောကခန္ဓာပါလာစသည်10ပါးသောချင်းရတို့ဖြင့်သိမြင်အောင်လို့ရှိရမယ်အဲဒီလိုရှိလို့ရှိရင်ညာထက်တာပြည့်စုံတဲ့အခါကာလကြတော့သရာအိမ်မဲ့ကိုရောက်တယ်သရာဖြစ်တယ်ဒီဖြစ်ပုံစဉ်ကတော့ပထမတုန်းကပုထုဇဉ်ဖြစ်တဲ့သောတာပတိမဲ့ကိုရောက်အောင်အထုတုန်းကဖြစ်တဲ့အစဉ်မျိုးပါပဲဒါပေမဲ့လို့မြန်မြန်တော့ဝတ်တက်တယ်ဟိုမှာတော့ ပထမတုန်းကတော့ဥပဒနာညာပြအောင်ကိုတော့အထုတ်ရတာအရင်ဖြစ်ပြီးဥရိယပြညာလည်းကြာကြီးကြာရင်ကြားနေတာဥရိယပြကနေပြီးတော့သင်္ကညာလည်းတော်တော်ကြာလာပဲဗျာညာအရိနောညာနေမှလည်းတော်တော်ကြာချင်းကြားနေတယ်အဲတညာတညာမှာသူကကြာကြားနေတတ်ပါတယ်အစကတော့မရာဂံကြတော့ကိုအထုတ်လိုက်လို့ရှိရင်ဥရိယပြညာကစဖြစ်ပြီးတော့မကြာခင်မဲ့သင်္ဃာရုပ္ပကညာရောက်တယ်သူကသိမကြဘူးသူကတော့တင်သင်္ဃာရုပ္ပကညာရောက်သွားတဲ့အခါကျတော့ဖြင့် ယုံမနဲ့တက်ချင်မှတက်တယ်အဲဒီမှာတော့ဒါနာပညာတွေရောက်လာပြီသူကအဲဒုက္ခပရိပဒါနဲ့ရှိကတက်လာခဲ့ပြီမယ်လို့အဲဒီကြတော့နှင်းနေဒါနာပညာနဲ့လာယုံယုံပြည့်ရောက်ချင်မှလို့ဒီလိုလည်းပဲမရောက်ပါဘူးဒီလိုလည်းပဲတရားလက်ထက်တုန်းကလည်းဒီလိုရှိတာပဲတရားလက်ထက်တုန်းကလည်းပဲညစွာဘုရားကိုယ်တိုင်ဟောပြောတဲ့တရားတွေနားနေတဲ့ဘာဝတိကြည်သူတွေအရိယာပုဂ္ဂိုလ်တွေခေါဏကလေး လူကြီးခုနှစ်ကလေးတွေက9ကလေးရှိတယ်ဆိုတာလူရင်းတော့ခုနှစ်ပုံခုနှစ်ပုံတွေက9ပုံရှိတယ်လို့ဒီလိုယူမှဖြစ်မယ်ကလေးတွေကတော့အများလုံးအကြည့်တယ်သူကဟိုတုန်းကကလေးဘာမှမသိဘူးနောက်ဒီမျိုးကရှိတဲ့မျိုးစုမျိုးသားတွေအားလုံးခုနှစ်ခုနှစ်ပုံပုံခုနှစ်သိန်းရှိတယ်ဆိုရင်9သိန်းပုံနေဒီလိုဒီလိုဖြစ်မှာပါပဲအဲဒီ9သိန်းကအရိယသာဝကတွေအဲဒီအရိယသာဝကတွေလည်းများသောဖြင့်သောတာပန်တွေလည်းသရဂါတိအောင်မတက်နိုင်ဘူးတက်နိုင်တဲ့ပုဂ္ဂိုလ်နည်းနည်းပါးပါးချင်းသရဂါကနည်းတယ်သရဂါနဲ့အနာဂါကပူနေသွားတယ်အနည်းငယ်ပြီးတော့ ညာနာရှိတဲ့ပုဂ္ဂိုလ်ကြတော့လူတွေကဆိုရင်ပြောပါလောက်ကိုမရှိတော့ပါဘူးနာနေတော့ပါတယ်ဒါတော့ငါတို့ဘက်ကညရောက်တဲ့ခါကျတော့ဒါမျိုးမျိုးကိုတက်ဖို့ရကတော့ရုပ်တည်တဲ့ချင်းမှတက်မှဒီမှာတော့ဒါနာပညာတွေရှင်းနေတာများမှာပါပဲအဲအကြောင်းညညလိုအရင်မှတက်သွားလို့ရှိရင်ဒါနာမျိုးကိုရောက်တယ်မျိုးကိုရောက်တဲ့ခါမှာရောက်ပုံတော့မထူပါဘူးယုံနာတဲ့ခါလာငြိမ်းတဲ့တရားကိုတွေ့မြင်တော့ဒီတိုင်းပါပဲအဲဒါကြောင့်သူ့ဘဝကတည်ညှလာ ကြံလာပြီးနဲ့ဆင်းရဲခတဲ့ငြိမ်းကြီးပုဂ္ဂိုလ်ကိုသရဂံလို့ခေါ်တယ်အဲဒီလိုပုဂ္ဂိုလ်ဟာသရဂံရဲ့ကိုရောက်တော့ကာမရာဂပြာပါဒအကျမ်းစားတွေနေပါသွားတယ်သောတာပတိမဲ့တုန်းကသက္ကာရိတိဝိသိကိစ္စသီလပဒပရာမာဒဆိုရက်သာယောစဉ်သုံးပါးပယ်သွားတယ်သက္ကာရဒိဋ္ဌိပုဂ္ဂိုလ်သတ္တဝါကောင်မဟုတ်ဘဲနဲ့ယုံနာတရားတွေကိုပုဂ္ဂိုလ်သတ္တဝါပဲလို့ရှင်းမှနေတာ

တောင်းပန်ပေးတာခဏခဏလည်းပဲဒီဥစ္စာလေးစဉ်းစားရအောင်လို့အဆုခိုင်းရသောတာပန်ဖြစ်ရင်ယုံနာအဆုခြေပြနေတဲ့တရားများပဲယုံနာစုများပဲဒီတဲ့အတ္တအသက်ရှင်နေတဲ့ကောင်းလေးမရှိဘူးဆိုတာညာနဲ့ရှင်းနေရမယ်ဆင်ញင်နဲ့ဆင်ញင်နဲ့ရှင်းနေရမယ်ဆိုသမ်းပါအောင်ဒီပုဂ္ဂိုလ်ရဲ့ယုံနာစုငါကောင်းဟုခြင်းမှုမရှိပါယုံနာစု အာကောင်းဟုထင်မှုမရှိပါဆိုဆိုညုံနာစုအာကောင်းဟုထင်မှုမရှိပါတရားများပဲဖြစ်ပြနေတဲ့တရားများပဲပုဂ္ သတ္တဝါအကောင်လေးရလို့မရှိဘူးဆိုတာကျင့်နေရသက္ကာတွေဒီကျင့်နေဝိသိကိစ္စဘုရားတရားတန်ခါနဲ့စပြီးယုံမှမရှိရဘူးမိမိတို့ကျင့်နေကျင့်နေစပြီးဒီကျင့်ဟာမှန်သလားမှားသလားအကျိုးရှိသလားမရှိသလားဒီလိုယုံမှမရှိရဘူးမှန်တယ်လို့ဆိုတာဟာကိုကျင့်ကိုသီလကျင့်သမာဓိကျင့်ပညာကျင့်ဆိုတာကိုရှုမှတ်နေတဲ့ဝိပဿနာကျင့်တယ်အဲဒီမှန်တယ်ဆိုတော့ဒီလိုချတဲ့ခါတည်းဆုံးပြနိုင်ရမှာဘုံမဟုတ်ပါမလားလေအဲဒါဝိသိကိစ္စပဲလား ဒါတရားမပြည့်စုံသေးလို့ဝိသိကိစ္စပြင်းတာဒီတော့ဒါအကျိုးရှိသလားမရှိသလားဆိုတာလည်းယုံမှားကြမရှိအကျိုးရှိတယ်ဆိုတော့သူကတိကျဆုံးပြနေရမှာအဲဒီမှာတော့ကိုလူရင်းတရားတရားတန်ခါအားလို့အောင်ဘုကတူတူပဲကြီးရတရားတရားတန်ခါယုံမှားမရှိဘူးဆိုရင်ကိုအကျင့်လည်းပဲမှန်တယ်ဆိုတာကြီးကျယ်ဆုံးပြနိုင်ပါတယ်တူတူပါပဲ ဘုရားတရားသံဃာအာယုံမမရှိပါတဲ့ဒီယုံမဘုရားတရားသံဃာနဲ့စပြီးယုံမမရှိဘူးကိုကျင့်နေတဲ့သီလသမာဓိပညာကျင့်နေစပြီးယုံမမရှိဘူးဝိသိကိစ္စကင်းတယ်။ဒါဆိုရမယ်ဘုရားတရားသံဃာအာယုံမမရှိပါဘုရားတရားသံဃာအာယုံမမရှိပါ စပြီးယုံမှမရှိဘူးမိမိကျင့်နေတဲ့သီလသမารိပညာကျင့်နေစပြီးတော့ယုံမှမရှိဘူးမှားသလားမှန်သလားဘယ်လိုယုံမှတွေ့တော့မှမရှိဘူးမှန်တယ်ဆိုတာတစ်ချက်ချက်ဆုံးဖြတ်နိုင်ရမယ်အကျိုးရှိသလားမရှိသလားဘယ်ယုံမှမရှိရဘူးအကျိုးရှိတယ်ဆိုတာတစ်ချက်ချက်ဆုံးဖြတ်နိုင်ရမယ်အဲဒီဒိဋ္ဌိနဲ့ဝိသေကိစ္စကိသီလပဒပရမသဆိုတာဒိဋ္ဌိတစ်မျိုးပါပဲဗာမယာဝဆင်းကလွတ်မြောက်ကြောင်းဖြစ်တဲ့အကျင့်နေအားဖြင့်မဟုတ်တဲ့ဥစ္စာတွေကိုဆွဲလာတာကိုယ်နွားစသည်တို့အကျင့် ဒီပြင်လည်းပဲသုံးသုံးတစ်ခုသောအလေးကျင့်အဲဒါနဲ့ပဲအမြဲဝစင်းရလုံးမြောက်တဲ့ကောင်းကင်ဘုံရောက်တဲ့စသည်ဖြင့်ဒီလိုဆွဲလာတာကြီးကျင့်သွားတာကလူလည်းဒိဋ္ဌိတစ်မျိုးပါပဲအကျင့်နဲ့စပြီးဖြစ်တဲ့ဒိဋ္ဌိအဲ့ဒီဟာလည်းကျင့်နေတယ်ဘာဖြစ်လို့ကျင့်တော့ဆိုအကျင့်လမ်းမှန်ကိုသိပြီးလို့ပါပဲဒီလိုဖြစ်တဲ့ယုံနာကိုရှုတဲ့အကျင့်လမ်းမှန်ဟာဒါမှန်နေတယ်ဆိုတာပြီးတော့ဒိဋ္ဌိဟာတွေမှားနေတယ်ဆိုတာသိတာပေါ့ ဒီကယုံနာလေးရှုမှအပြည့်ပြည့်ယုံနာသင်္ခါရတွေဒီအိသဒုက္ခရဏတွေဒီယုံနာသင်္ခါရချင်းနဲ့နိဗ္ဗာန်ကိုဒီနည်းနဲ့ပဲရောက်နိုင်တယ်ဒီနည်းနဲ့မရောက်နိုင်ဘူးဆိုတာကိုယ်ပိုင်ညာနဲ့သိနေတော့ဟိုကဟုတ်လေသေးတာဒီဟာဟုတ်လေသေးသလားလို့ယုံမှားကြတယ်တွေးတော့ကြလည်းမရှိဘူးဟိုကဟုတ်တယ်ဒီဟာဟုတ်တယ်လို့လက်ခံကြလည်းမရှိဘူးအဲကြောင့်သီလပရပရမသခေါ်တဲ့ဒိဋ္ဌိလည်းကျင်းတယ်အဲဒီဒိဋ္ဌိဝိသိကိစ္စသီလပရပရမသဆိုတဲ့သံယောဇဉ်၃ပါး စိတ်တို့ကနေရာချင်းဒိဋ္ဌိကင်းတယ်ဆိုတော့ဒိဋ္ဌိသံယုတ်စိတ်တွေကင်းသွားတယ်ဝိသိကိစ္စကင်းတယ်ဆိုဝိသိကိစ္စသံယုတ်စိတ်ကင်းသွားစိတ်၅ခုကင်းတယ်သူနဲ့အလားတူဖြစ်တဲ့အပယ်လားကြောင့်ဖြစ်တဲ့လောဘဒေါသမောဟကိလေသာတရားတွေလည်းကင်းတယ်အဲဒီကသောတာပန်ကင်းသွားတာအခုသက္ကရာရောက်တဲ့ခါကျတော့အမြင့်ပြတော့အကုန်လုံးကင်းသွားတာဟိုအကုန်လုံးတိတိကျကျအကုန်လုံးကင်းသွားတာမရှိဘူးအဲ ကာမရာဂပြာပါဒတွေနည်းပါသွားတယ်ကာမရာဂတွေဟာအကုန်လုံးပြင်းသွားတာတော့မဟုတ်ဘူးအကုန်လုံးပြတ်သေးတာတော့မဟုတ်ဘူးနည်းသွားတယ်ပြာပါဒတွေဟာလည်းနည်းသွားဒေါသတွေအဲဗေဒာကံရောက်တော့အဲဒီအဲဒီလိုနည်းသွားတဲ့အတွက်ဘဝဟာလည်းနည်းသွားတယ်ခုနသောတာပန်မှာဆိုရင်ခုနဘဝတရားဖြစ်နေတယ်ခုနဘဝတည်းတော့ပိုပြီးမဖြစ်ဘူးဗေဒာကံကြတော့အဲဒီခုနဘဝတည်းက

လူပြည်ကြီးတဲ့ဘဝမဟုတ်ဘူးနတ်ပြည်ကြီးတဲ့ဘဝမဟုတ်လူပြည်နဲ့နတ်ပြည်နဲ့ရောရည်သူကယူထားတယ်ဒီလိုပဲလူပြည်လူပြည်ကနေပြီးနတ်ပြည်ရောက်နတ်ပြည်ကနေလူပြည်ပြန်လာပြီးတော့ယူထားတယ်ညာနှစ်ဘဝကပြီးတော့ယူရတယ်အဲ့ဒီသက္ကရာကမှာလဲသက္ကရာကမှာကြတော့မဲ့သုံးမျိုးနဲ့ခွဲတယ်မဲ့သုံးမျိုးနဲ့ပြိပဒါနဲ့ခွဲတယ်မဲ့သုံးမျိုးနဲ့အနိမိတာဝိမောက္ခအပရိဒါဝိမောက္ခဒုညတာဝိမောက္ခ

ဒုညာနုပဒနာဖြင့်ဖြစ်ပေါ်လာတဲ့မက်ကသုံးတဝိမုခါတဲ့အဲမဲ့၃မျိုးအနုပဒနာ၃မျိုးနဲ့မဲ့၃မျိုးဖြင့်ဒီမှာခွဲထားပါတယ်ဒီမှာဟိုခေါ်တာကလည်းကျင့်နေပါပြီအဲဆိုရမယ်မမြဲဘူးရှုလည်းရဲ့ရာဒီမက်ကအနိမိတာဝိမောခဒီဝိမောခဖြင့်ဖြစ်သည်သဂရာဂာမိမက်ကတပါး ပါအမြဲဝိရှုလျက်ရသည်မေကအနိမိတ်ဝိမောခဤဝိမောခဖြင့်ဖြစ်သည်ရာဂာမိမေကတပါမမြဲဝိရှုတာအနိမိတ်နုပါဒနာခေါ်တယ်အဲဒီအနိမိတ်နုပါဒနာရှုရင်းနဲ့မမြဲဘူးမမြဲဘူးလို့ရှုရင်းရှုရင်းနဲ့အရိယာမေသရာမိမေရောက်တယ်အဲဒီမေကိုအနိမိတ်ဝိမောခခေါ်တယ် အခုဝိပဿနာရှုတဲ့အတိုင်းမှာပဲဖြစ်ဖြစ်တဲ့ယုံနာနဲ့ရှုရင်းရှုရင်းနဲ့ဒီယုံနာနဲ့ဖြည့်ပြီးပြောက်ဖြည့်ပြီးပြောက်ပြောက်ပြောက်သွားတာမမြဲတာတွေကြီးတဲ့တွေ့နေနည်းနည်းနည်းပြောက်သွားလို့မမြဲတာတွေကြီးတဲ့တွေ့နေရင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဆိုင်ရတာသရဂါမိပဲဖြစ်တယ်အဲ့ဒါအာနိမိတဝိမုခခေါ်တဲ့အဲ့ဒီမှာဒါကဆင်းရဲဆင်းရဲကိုရှုပြီးတော့ရတယ်မဲ့ဆင်းရဲကိုရှုတာကဒုက္ခနုပါဒနာအာပနိဒနုပါဒနာခေါ်တယ် အဲဒီလိုရှိရင်းနဲ့ရတဲ့မဲ့ကအနိအပရိဒဝိမုခာအဲဒီလိုသက္ကရာကံတစ်ပါးရှိတယ်။အဲဆိုရမယ်။ဆင်းရဲဝရှုလျက်ရသည်မဲ့ကအပရိမိအပနိဟိတဝိမုခာဤဝိမုခဖြင့်ဖြစ်သည်ဤဝိမုခဖြင့်ဖြစ်သည်သက္ကရာမိမဲ့ကတစ်ပါး ဟောသဒ္ဒါကမှာသဒ္ဒါကငါတပါဒီကခုနလေးမှာတော့ဝင်သာဟောယသိချံသွားတယ်ဆင်းရဲဝိရှုလေးရဲ့ရာဒီမေကအပနိဒဝိမောကဒီမောကဖြင့်ဖြစ်သည်သဂရာကံကတပါအဲဒီဖြစ်တဲ့ယုံနာနဲ့ရှင်ရင်ရှင်နဲ့ ဖြည့်ပြီးတော့လည်းဆင်းရဲတွေပဲမကောင်းတာတွေပဲအနေနဲ့ဆင်းရဲဆင်းရဲမကောင်းတဲ့အနေအချင်းထင်ပြီးတော့အရိယာမဲရောက်သွားဆင်းရဲတာတွေကြီးနဲ့ဖြည့်ဖြည့်ချင်းယုံနာနေစိတ်သုံးတဲ့နိဗ္ဗာန်ကိုတွေ့သွားတယ်အဲဒီဟာကအမရိတဝိမုခခေါ်တယ်အဲဒီမဲ့တော့အဲဒီမဲ့ကိုရတဲ့ပုဂ္ဂိုလ်ပဲလားဒီမောခရင်ဖြစ်ပြီးဆိုအဲဒီမဲ့ကိုရတဲ့ပုဂ္ဂိုလ်ကသာရသကရာကအဲဒီသကရာကတစ်မျိုးပဲတစ်ပါးအနိစ္စရှုပြီးတော့သရာဖြစ်တာတစ်ပါးဒုက္ခရှုပြီးတော့ အရာဖြစ်တာတွေပါဒီလိုဆိုလိုပါတယ်ဒါဟိုစာစာကျမ်းဂန်လည်းရှိတဲ့တိုင်ပြောနေရလို့ခက်နေတယ်သူကမမလို့ပြောရင်သူကလွယ်လွယ်ပဲမမြဲဘူးမမြဲဘူးဖြစ်ပြသွားလို့မမြဲဘူးမမြဲဘူးလို့သိရင်းနဲ့အဲယုံနာတက္ကရာညင်းရရောက်သွားရင်အဲဒီဥစ္စာအဲဒီတက္ကရာကငါတပါးပဲဆင်းရဲဆင်းရဲလို့ဆင်းရဲအနေနဲ့မကောင်းတဲ့နေရာချင်းထင်ပြီးတော့အရိယာမေရောက်အဲဒီတက္ကရာကငါတပါးပဲဒါပဲဆိုကဒါငယ်က အနတ္တဝိရှုလျက်ရသည်မဲ့ကပုညတဝိမောခဤဝိမောခဖြင့်ဖြစ်သည်သဂရာကံကတပါအဲဖြစ်တဲ့တရားတွေရွှေရွှေနဲ့သဘောတရားအနေနဲ့ထင်တယ်ပုဂ္ဂိုလ်သတ္တဝါမှုတဲ့သဘောတရားများနေရာချင်းထင်ပြီးတော့နိဗ္ဗာန်ကိုတွေ့သွားတယ်အဲဒီလိုတွေ့သွားတဲ့မဲ့ဟာပုညတဝိမောခခေါ်တယ်အဲဒီပုညတဝိမောခနဲ့ဖြစ်တဲ့သဂရာကံကတပါပဲ ပြီးတော့၃မျိုးပေါ်တယ်နုပဒနာ၃မျိုးနဲ့မဲ့၃မျိုးနဲ့ဖြစ်လာတဲ့ပုဂ္ဂိုလ်က၃မျိုးသရက၃မျိုးဖြစ်တယ်အဲဒီသရက၃မျိုးကိုခုနကပြောခဲ့တဲ့ပရိပဒါ၄ပါးနဲ့ဒုက္ခဒုက္ခပရိပဒါဒါနာပညာဓမ္မကျင့်တော့ကလည်းဆင်းရဲဝိပဿနာညာဖြစ်လာတော့တက်တော်တဲ့ဝိပဿနာညာဖြစ်လာတော့ရုပ်တည်းမရောက်နိုင်ဘူးဆိုရင်ဒါဒုက္ခပိဒနာပညာ နောက်ဒုက္ခပရိဒါခိဗပညာဒုက္ခပရိဒါဒါနာပညာဒုက္ခပရိဒါခိဗပညာသမဏပြောတဲ့၄မျိုးနဲ့မြောက်ပွားလိုက်လို့ရှိရင်တဲ့ဆယ်နှစ်ပါးဖြစ်ပြီးတဲ့ဒါလည်းလွယ်ပါပြီဒီသက္ကရာ၃ပါးကိုပရိဒါပညာ၄ပါးနဲ့မြောက်လင်ဆယ်နှစ်ပါးဖြစ်ပြီးအာဆယ်နှစ်ပါးနောက်အနာဂတ် နာဂံကတော့များတယ်48ပါးဒါတွေကိုမပြောနိုင်ဘူးအချင်းကုန်သွားတယ်ဒါတွေတော့ကောင်းစဉ်လေးဆိုပြီးတော့တရားသိညာစဉ်တွေတော့ဒါကတော့နောက်အကြောင်းညွှန်ရင်နောက်တဲ့ဟောပွဲအချိန်ရတယ်ဟောရမှာအချိန်မရရင်လည်းဒီဥစ္စာနောက်အကြောင်းညွှန်တဲ့ခါကျမှဟောရဒါတွေကတော့အထက်လည်းမြင့်ကုန်ပါပြီလူရင်းကတော့အောက်ခြေသိန်းကလူရင်းပါပဲအဲဒီဥစ္စာပြည်စုံအားထုတ်ဖို့အရေးကြီးပါတယ် ကဲကောင်းစဉ်လေးလျှောက်ပြီးတော့ဆိုရတော့ကာမဘုံတို့ပရိသေအားဖြင့်ပြန်မလာတော့ပုဂ္ဂိုလ်ကိုအနာဂါဟုခေါ်သည်အနာဂါမိဆိုအာဂါမိဆိုရင်ပြန်လာတယ်အနာဂါမိဆိုတော့ပြန်မလာဘူးပြန်မလာတဲ့ပုဂ္ဂိုလ်ဘယ်လိုပြန်မလာတော့ကာမဘုံပြန်မလာတာဘယ်နည်းနဲ့တော့ဆိုပရိသေအားဖြင့်ကာမဘုံပြန်မဖြစ်တော့ဘူးဒီအနာဂါပုဂ္ဂိုလ် သေသွားလို့ရှိရင်သူကဇာန်လည်းရပါတယ်အဲတော့ဇမဇမဘုံရောက်သွားယူပဘုံရောက်သွားအာယူပဘုံရောက်သွားဇမဘုံရောက်သွားနောဘုံတစ်ခုကိုရောက်သွားအဲဒီကနေဒီကာမဘုံကြားမလာဘူးလူဘုံသာမဟုတ်ဘူးကာမဘုံဘယ်မှကြားမလာတော့အဲဒီဇမဘုံတွေမှာပဲယူပယူပဘုံတွေမှာပဲအနာဂါကနေဝိပဿနာရှုဉာဏ်သာဖြစ်ပြီးပြိဋိနိဗ္ဗာန်ဆံတာပဲလို့ဘုံမပြိဋိနိဗ္ဗာန်ဆံ အဲဒါအနာဂံပုဂ္ဂိုလ်အဲဒီအနာဂံအနာဂံပုဂ္ဂိုလ်တွေကိုရပါဠိတော်တွေပါကသာတက္ကရာမုကွဲတဲ့တဲ့အန္တရာပရိနိဗ္ဗာယဥပယစ္စပရိနိဗ္ဗာယဥဒ္ဒံသောတာတယ်လို့သုံးမျိုးကွဲတာတယ်အဲဒီကအန္တရာပရိနိဗ္ဗာယတော့ကိုတက္ကထပြီးတော့သုံးမျိုးတက္ကရာကွဲတာတယ်အဲဒါလေးတွေလည်းပဲဘုရားရှင်မှတ်ရအောင်လို့ဒါလေးကောင်းစဉ်လောက်ဆိုမှာအဝိဟာဘုံ၌သက်တမ်းထဲဝက်ကိုမလွန်မီ၍ မလွန်မီသက်တမ်းထဲဝက်ကိုမလွန်မီညာနာဖြစ်၍ကိလေသာငြိမ်းမီအန္တရာယီအန္တရာပရိနိဗ္ဗာယီအနာဂံသုံးပါအဝိယဘုံ၌သက်တမ်းထဲဝက်ကိုမလွန်မီညာနာဖြစ်၍ကိလေသာငြိမ်းမီ အန္တရာပရိနိဗ္ဗာယိအနာဂံ၃ပါးအာဝိဟာဘုံဆိုသုရဝက၅ဘုံနဲ့အောက်ဆုံးဘုံအဲ့ဒီဘုံမှာအသက်တန်းကကဘာပေါင်း1000ရှိပါတယ်အဲ့ဒီ1000မှ900ကဘာပေါင်း100ကိုထက်ဝက်ပေါ့အဲ့ဒီထက်ဝက်ကဘာပေါင်းအဲ့တော့ကဘာပေါင်း900ကဘာပေါင်း900ထက်ဝက်မရောက်ခင်အတွင်း အဲနာဂံကနေပြီးတော့ဒီမှာတရားထုတ်ရဟနာဖြစ်တာပေါ့လေရဟနာဖြစ်မဲ့ပုဂ္ဂိုလ်ရဟနာဖြစ်တော့ကိလေသာတွေအကုန်လုံးငြိမ်းလို့အန္တရာအန္တရာအကြားတဲ့အန္တရာကြားမှာသူရိကာနိကြောင်မရောက်သေးပဲနဲ့ပေါ့သူရိကာနိနောက်ပိုင်းကြောင်မရောက်သေးပဲနဲ့ကြားထဲမှာပြိနိဗ္ဗာန်ကြီးကိလေသာငြိမ်းပြီတဲ့ဒီပုဂ္ဂိုလ်ကအဲဒီပုဂ္ဂိုလ်ကိုသူကသုံးမျိုးခွဲထားတယ်အဲအနု အလအရင်၃မျိုးခွဲထားတယ်ဣန္ဒြေအနုအလအရင်၃မျိုးခွဲထားတယ်ဣန္ဒြေအရင်ဆုံးအထက်ဆုံးပုဂ္ဂိုလ်ကတော့ရောက်ပြီးကသာဖြစ်ဖြစ်သို့မဟုတ်ကဘာတစ်ထောင်အတွင်းဖြစ်အဲကဘာကဘာတရားပေါ်ငါ900တဲ့တော့ကဘာတရားအတွင်းဖြစ်ဖြစ်ဒါရဟနာဖြစ်တယ်ဣန္ဒြေအလပုဂ္ဂိုလ်ကတော့ကဘာတရားကြော်ပြီးတော့ကဘာ200မကြော်ခင်အတွင်းဖြစ်တယ်ဣန္ဒြေနုတဲ့ပုဂ္ဂိုလ်ကတော့ကဘာ200ကြော်ပြီးတော့ကဘာ900 မပြည့်သေးခင်အဲ့ဒီမှာညာလာပြည့်တယ်တဲ့သူကသုံးမျိုးထက်တာခွဲတာညီမျှတော့မဟုတ်ဘူးခွဲတဲ့အတိုင်းမှရမှာလည်းဒါတော့ခါခွေရောက်အပေတန်းထဲဝဲကိုလွန်မှညာနာပြည့်၍ကိလေသာငြိမ့်မိဥပဟိစ္စပရိနိဗ္ဗာယီနာဂံတပါဥပဟိစ္စပရိနိဗ္ဗာယီ နာဂံတပါအဲဒါကသေတန်းထဝဲဟိုကဘာကဘာတစ်ထောင်ဆိုတော့ကဘာ900ကျော်ပြီးတော့ပေါ့ကဘာ900ကျော်ပြီးတော့စုရတဲ့စုရချင်းမရောက်ခင်အတွင်းပေါ့လေကဘာ600အတွင်းမှာဖြစ်ဖြစ်900အတွင်းမှာဖြစ်700အတွင်းမှာဖြစ်900အတွင်းမှာဖြစ်900ကလွန်ပြီးတော့တစ်ထောင်စုရချင်းအဲဒီအတွင်းမှာရဟနာဖြစ်ပြီးတော့ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ဥပိ္ပဇပရိညာကိုခေါ်တယ် အဲဒီလိုကိုယဟနာမဖြစ်ဘူးအဲဒီပုံမှာယဟနာမရှိတော့အထက်ပုံတွေတက်ပြီးမှယဟနာဖြစ်မဲ့ပုဂ္ဂိုလ်ရှိတယ်အဲဒါဥဒ္ဒံသောတာအထက်သို့ဆန်းတက်သွားတဲ့ပုဂ္ဂိုလ်ဥဒ္ဒံသောတာသောတာဆိုတာယင်မဲ့ဥဒ္ဒံဆိုတာအထက်အထက်သို့ဆန်းတက်သွားတယ်လို့အိဗယ်ရှိတယ်ယင်ရင်ဆန်းတက်သွားတယ်ဥဒ္ဒံသောတာခေါ်တာပဲကဲဆိုရမယ်အထက်ပုံများသို့တက်ရောက်ပြီးမှယဟနာဖြစ်၍ ကိလေသာငြိမ်းမြီးဘုဒ္ဓံသောတာအနာဂံတပါတဲ့ဘုံများတက်ပြီးတော့မှဖြစ်မယ်ဒီအဝိယဘုံနဲ့မဖြစ်ဘူးတဲ့ဘုံကြမှာရဟနာဖြစ်မဲ့ပုဂ္ဂိုလ်ကဥဒ္ဒံသောတာအနာဂံခေါ်တယ်။ဘောင်အဝိယဘုံနဲ့အနာဂံ၅ပါးပြီးတော့၅ဝိယတာပေါ့လို့ပထမကတဝက်မရောက်ခင်ရဟနာဖြစ်မဲ့ပုဂ္ဂိုလ်က၃ပါးတဝက်ကျော်လွန်ပြီးဖြစ်မဲ့ပုဂ္ဂိုလ်ကတစ်ပါး အဲဒီဘုံမှာညာနာမဖြစ်ပဲနဲ့တခြားဘုံတွေကြမှာထက်ဘုံတွေကြမှာညာနာဖြစ်ဘုံပုဂ္ဂိုလ်တစ်ပါးဆိုတော့၅ပါးရှိတယ်အဲဒီ၅ပါးမှာလည်းလောလောကူကူနဲ့ညာနာဖြစ်တဲ့ပုဂ္ဂိုလ်က၅မျိုးရှိတယ်ခဲခဲခဲအထုံပြီးတော့မှညာနာဖြစ်ပုဂ္ဂိုလ်က၅မျိုးရှိတယ်လားထပ်ပြီးတော့꿰တာတယ်ဆိုရမယ်ဒါလည်းလောလောပါပဲသူပုဂ္ဂိုလ်၅ပါးထဲမှာလွယ်ကူစွာနဲ့ညာနာဖြစ်ပြီအသင်္ခါရပြိနိဗ္ဗာယီပုဂ္ဂိုလ်၅ပါး အထူးကြောင့်ညာဆိုင်၍အာထုမှဉာဏ်နာဖြစ်မည်သဗ္ဗင်္ခါရပြိနိဗ္ဗာယီပုဂ္ဂိုလ်၅ပါးပေါင်းအဝိဟာဘုံ၌နာဂံပုဂ္ဂိုလ်၁၀ပါးသင်္ခါရပရိနိဗ္ဗာန်ကြီး၅ပါးသသင်္ခါရပရိနိဗ္ဗာန်ကြီးက၅ပါးပေါင်း10ပါးရှိတယ်။နောက်အောင်နာက၅ပါးကပေါ့အောင်နာက၅ပါးနဲ့ဒီ10ပါးနဲ့အတူတူပဲ။ အောက်နာက၅ပါးကိုပဲအနုရင်နှစ်ပါးခွဲရဆိုလည်းကူကူနဲ့ယန္တာဖြစ်မဲ့ပုဂ္ဂိုလ်က၅ပါးခဲခဲရင်းနဲ့ယန္တာဖြစ်မဲ့ပုဂ္ဂိုလ်က၅ပါးဒီလိုခွဲလိုက်တော့သူကခုနက၅ပါးကပဲတရား၁၀ပါးပြည့်လာတာ၅ပါး၅ပါးမဟုတ်ဘူးအဲထို့အတူအတ္တဘာဘုံမှာ10ပါးတဲ့အဝိဟာပိအဝိဟာဘုံမှာ10ပါးရှိတယ်လို့ပဲအတ္တဘာဘုံမှာလည်းပဲ10ပါးသုရတာဘုံမှာ10ပါးသုရတိဘုံမှာ10ပါးကဏိဌဘုံမှာ10 အဲဂဏိတဘုံကျတော့10ပါးမရှိတော့ဘူး2ပါးရောသွားတယ်အဂဏိတဘုံရောက်လို့ရှိရင်တော့မုတ်ချရဟနာဖြစ်ရတယ်ပြိဋိဘာဇာရတယ်အဲဒီကနေပြီးအထက်တက်စရာမရှိတော့ဘူးဒါကြောင့်ဥဒ္ဒသောတာမရှိဘူးလောလကူကူနဲ့ဥဒ္ဒသောတာဖြစ်မဲ့ရဟနာအဲလောလကူနဲ့ဥဒ္ဒသောတာရဟနာဖြစ်မဲ့အနာကတကယ်ရင်းနဲ့ဥဒ္ဒသောတာရဟနာဖြစ်မဲ့အနာကလို့ဒီလိုနှမျိုးကမရှိတော့ဘူးတဲ့ဒီနှမျိုးရော့သွားတယ်ဆယ်ပါးနဲ့နှစ်ပါးရော့သွားတော့ရှစ်ပါးရတာဘူး ဒါ7ပါ အလုံးပေါင်းလိုက်လို့ရှိရင်10ပါးက4ပုံက10ပါးရတယ်နောက်ဆုံးတစ်ပုံက7ပါးရတယ်ဆို48ပါးကအနာကလေးသာပုဂ္ဂိုလ်48ပါးကဲဆိုလိုက်ပါမယ်ထို့အတူအတ္တဘာဘုံ၌10ပါးသုဒ္ဓတာဘုံ၌10ပါးသုဒ္ဓတိဘုံ၌10ပါးအကနိဋ္ဌဘုံ၌ဥဒ္ဒံသောတာနှစ်ပါးမရှိ၍ 7ပါအလုံးပေါင်းအနာဂတ်ပုဂ္ဂိုလ်48ပါဖြစ်သည်ဟော၄နာမကိလေသာခသိမ့်ကုန်ကြီးပူဇော်ခံနိုင်သောပုဂ္ဂိုလ်ယ ahanan ဆိုအရဟန္တဆိုတာပူဇော်ခံနိုင်တယ်လို့ဗရဏနဲ့ရှိပါတယ်အာရကာပုဂ္ဂလာတယ်ဆိုပြီးကိလေသာကင်းဝေးတယ်အဲကိလေသာတွေဆိုရန်သူတို့ကိုသတ်ဖြတ်တယ်ဆိုရင်အရအရိနဟနဲ့အဲဒီကလည်းဖြစ်တယ်လို့ဆိုရတယ် ။ဒါကြောင့်ကိလေသာခါသိရင်ကုန်ငြိမ့်၍နှစ်ခု။အဲဒီကတပိုင်းပူဇော်ခံလိုက်သောပုဂ္ဂိုလ်တဲ့ယန္တာပုဂ္ဂိုလ်ဆိုတာလား။ကိလေသာကင်းလို့ယန္တာပူဇော်ခံလိုက်တာ။ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကပူဇော်မခံနိုင်ဘူး။ကိလေသာနည်းနည်းကင်းရင်နည်းနည်းတော့ပူဇော်ခံလိုက်တယ်ဒါပဲကိလေသာအကုန်လုံးကင်းလို့ရှိရင်ယန္တာပုဂ္ဂိုလ်ကအကုန်လုံးပူဇော်ခံလိုက်တာကြောင့်ယန္တာပုဂ္ဂိုလ်အရဟံလို့ခေါ်တယ်။ဆိုရမယ်ကိလေသာခါသိကုန်ငြိမ့်၍ ူဇော်ခံနိုင်သောပုဂ္ဂိုလ်ကိုယဟနာဟုခေါ်သည်ဤယဟနာသည်သဂရာကံကဲ့သို့ပင်ဝိမောက္ခ၃ပါးနှင့်ပฏิပဒါ၄ပါးတို့ဖြင့်မြောက်ပွား၍သဏ္ဍပါဖြစ်သည်အဲယဟနာပုဂ္ဂိုလ်ကြတော့ကိုဝိမောက္ခ၃ပါးနဲ့၃မျိုးခွဲတယ်၃မျိုးပြီးတော့မှတခါပฏิပဒါ၄ပါးနဲ့ခွဲလိုက်တော့၁၂မျိုးဖြစ်တယ် သောတာပန်ပုဂ္ဂိုလ်က24ပါးသရဂံပုဂ္ဂိုလ်12ပါးအနာဂံပုဂ္ဂိုလ်48ပါးယန္နာက12ပါးပေါင်းလိုက်ရင်96ပါးရတယ်အဲဒါကိုဒီကိုကျော်မှာတိပိဋကတိပိဋကဒိဋ္ဌဆိုတဲ့မထေရပိဋကသုံးခုထောင်းနဲ့ရှင်ဒိဋ္ဌမထေရပေါ့အဲဒီပုဂ္ဂိုလ်ကဒီဟိုကနေပြီးတော့အိန္ဒိယအိန္ဒိယဘက်ကိုကူးပြီးတော့ လာခဲ့တယ်။ဘာအတွက်လာတော့ဆိုတော့ပိကသုံးပုံလေးတို့သုတ်တင်ဖို့ဗာမြရှိတဲ့အချက်ကလေးတွေပါလေမေးဖို့များဖို့စစ်ဆေးဖို့ပေါ့။အဲဒီလာတော့အဲဒီမှာအိန္ဒိယပဲရောက်တဲ့ခါကလာကြတော့မင်းမျိုးပဲပဲရတယ်လို့မပါဘူး။တက္ကသူကသူ့ကိုဒီစီလေးပါးနဲ့ထောက်ပံ့ကိုးကွယ်ပြီးတော့ဒါအဲဒီကကိစ္စပြီးလို့ပြန်တဲ့ခါကလာကြတော့တက္ကကိုပန်ကြတယ်သူပြန်တော့မယ်လို့ပြောတော့ရှင်ဘုရားမရှိတဲ့အရှင်ဘုရားကိုမိပြုပြီးတော့တတိတော်ဘုရားဘုသူဒ္ဓတွေရိုက်တယ်တရားဘုသူဒ္ဓတွေသာသနာဘုသူဒ္ဓတွေရိုက်တယ် မနာကျေးဇူးများပါတယ်သင်ကြားမရှိတဲ့ခါကျရင်ဘယ်လိုပုံပုံများကိုယ်ဝယ်ရပါမလို့သင်ကြားခဲ့ပါအောင်ဆိုတော့အဲ့ဒီမတိကပြောတယ်ဒီဥစ္စာသောတာပန်24ပါးသဒ္ဒါက12ပါးအနာဂါ48ပါးရဟန္တာ12ပါးဒီပုဂ္ဂိုလ်တွေကိုကိုယ်ပဲပြပြရှင်းရှင်းလင်းလင်းဖြစ်အောင်ဟောနိုင်တဲ့ပုဂ္ဂိုလ်ကိုယ်ဝယ်ရမယ်ဆိုပြီးတော့ညွှန်ကြားခဲ့တယ်ဟုတ်တယ်ဒီလောက်ဒါတွေပြောနိုင်တော့ဟောနိုင်တဲ့ပုဂ္ဂိုလ်ဆိုရင်ဘုဒ္ဓ ရဖို့ရအကြောင်းရှိတယ်ဘုသူရရရုံမဟုတ်ဘူးစိတ်ဝင်စားပြီးတော့တရားအားထုတ်တရားသူတွေလည်းရဖို့ရအကြောင်းရှိတယ်ကျေးဇူးများပါတယ်ဒါကြောင့်ဒါဘုသူရပြောင်းလို့ဘုညက်တင်မှာဟိုရင်နှစ်ပတ်လည်မှာဒါအကုန်လုံးမှတ်ရအောင်လို့ဒီပုဂ္ဂိုလ်ဝေဖန်ချက်တွေကိုဒီဟောပါတယ်ပြီးတော့တချို့ကလည်းပဲသဇွန်တရားနဲ့ကျမ်းဂန်နဲ့အညီမဟုတ်ဘဲနဲ့ကိုထင်တာတွေဟောတဲ့ပုဂ္ဂိုလ်ရှိတယ်ဘုရားကြားတာပုဂ္ဂိုလ်တစ်ပါးကဒါတစ်ပါးပြီးလို့ရှိရင်ဖြင့် ဒါတစ်ပါးစီလို့ပိုင်နိုင်လို့ရှိရင်ဖြစ်ရင်ဧကပစ္စည်းဖြစ်တယ်ဆိုပြီးတော့ဒါနှစ်ပါးစီလို့ရှိရင်အဲဒါနှစ်ပါးသုံးပါးဒါနှစ်ပါးသုံးပါးစီလို့ရှိရင်ဖြစ်ရင်ကောလံကောလာဖြစ်တယ်ဒါသုံးပါးလို့ပြီးလို့ရှိရင်သတ္တကတုပရမဖြစ်တယ်ဆိုပြီးဒီလိုဟောတယ်လို့ဆိုတယ်ဒါမဟုတ်တဲ့ဥစ္စာပဲသူကဘာမှမဆိုင်ဘူးဆိုဘာမှဆိုမဆိုင်ဟုတ်ကုန်မဟုတ်ဘူးလုံးလုံးကိုယ်တဲ့ဥစ္စာအဲဒါကိုထင်နေတဲ့ကိုရပြီဟောတာတွေကလည်းရှိတော့ မကြမ်းကနေဒီသတိချာမှတ်သားဖို့ရတယ်ပဲအကျိုးများတော့ဒီအရိယပုဂ္ဂိုလ်တရားကိုနှစ်ပတ်လည်မှာဟောပါတယ်အဲဒါလေးဆိုရမယ်သောတာပန်24ပါးသကရာကံ12ပါးနာကံ48ပါးယဟနာ12ပါးအလုံးပေါင်းအရိယပုဂ္ဂိုလ်96ပါးဖြစ်သည် မဂ္ဂရာပုဂ္ဂိုလ်၄ပါးနဲ့တကွာအရိယာပုဂ္ဂိုလ်များပါတရားဖြစ်သည်အဲ96ပါးမဲ့ပုဂ္ဂိုလ်တွေမပါသေးလို့မဲ့ပုဂ္ဂိုလ်တွေတော့မကွဲဘူး၄ပါးထည့်လိုက်တော့ပါတရားဖြစ်သည်ဒီအပါတရားအရိယာပုဂ္ဂိုလ်ပေါင်းအားအယုသေးလေးများပူဇော်ပါကုန်၏ မြတ်စွာဘုရားလက်ထက်ကစပြီးရှင်သာရိပုတ္တရာရှင်မောဂလနမသာတသာသနာလုံးရှိတဲ့အရိယာပုဂ္ဂိုလ်တွေကိုအယုသေးလေးမြတ်ပူဇော်ပါသည်တော်ပြုရင်အမှန်ကောင်းပါလေအမှန်ကြီးညိုွယ်လည်းဖြစ်ပါလေဤသို့သောအရိယာဖြစ်ဖြစ်အောင်ကျင့်ကြံပွားများအားထုတ်နိုင်ကြပါစေအဲဒီလိုအရိယာဖြစ်တယ်အရိယာဖြစ်တယ်ဖြစ်အောင် ကြံပေါ်များအထုံနိုင်ကြပါစေလို့ဘုရားနောက်ဆုံးသာဆုတောင်းပါတယ်ဒီလိုဆုတောင်းနေတဲ့အတိုင်းလည်းပဲဣရိယာပုဂ္ဂိုလ်တွေအစီဖြစ်အောင်ကြံကြံပွားများအထုကြရဝိပဿနာဉာဏ်အရိယာမဲ့ဉာဏ်ဖြင့်ဆင်းရဲခတ်သိဉာဏ်ဖြစ်သောနိဗ္ဗာန်ကိုမျက်မှောက်ပြုကြ၍အရိယာပုဂ္ဂိုလ်များအစီဖြစ်ကြပါစေကုန်သတည်း